9ရက်ရှိပါပြီဦးဇင်းတို့ဒီကတလာပိုင်း9ရက်2020နဲ့နှစ်ခုနှစ်ဦးဇင်းတို့မာသတိပဌာနာတုတ်တော်ကြီးအတိုင်းတရားကျင့်ကြံကြုတ်ကုတ်အားထုတ်ခဲ့ကြတယ်အာနာပါနအစဉ်၄စဉ်ဣရိယာပဋ္ဌာသမ္ပဇ္ဇညအပိုင်း သွားရထိုင်လျောဣရိယာပု၄ပါးဣရိယာပု၄ပါးနဲ့တရားကို ရှုမှတ်ရမယ်ကိုယ်ရင်ကိုယ်တယ်ဆန့်ရင်ဆန့်တယ်လှမ်းရင်လှမ်းတယ်အင်းကြီးဝတ်တယ်လုံကြီးဝတ်တယ်သင်္ကန်းကိုရမ်းရင်ရမ်းတယ်တပိတ်ကိုကိုင်ရင်ကိုင်တယ်မြတ်စွာဘုရားဘာတစ်ခုမှကိုလိုလေသေးမရှိအောင်တတိတရားကို အာကောင်းအောင်မြတ်စွာဘုရားကရှုမှတ်ခိုင်းတာ ဘာကြောင့်လဲဆိုတော့တတိမရှိရင်ကိလေသာကစီးဝင်တာတတိလွတ်နေတာနဲ့အဲ့ဒီကိလေသာကိုနှိပ်စက်တာအဲ့ဒီကိလေသာနှိပ်စက်ခွင့်မရအောင်လို့ကိလေသာဝင်ခွင့်မရအောင်လို့ဒါကြောင့်မို့ဇနဗရကလျာဏီတုတ်မှာစီခွက်ကင်ပြီးတော့ဟိုဘက်ကိုသွားတဲ့ပုံကိုကဲ့သို့ သွားတိုင်းရက်တိုင်းထိုင်တိုင်းနေတိုင်းကိုတတိနဲ့နေပါလို့မြတ်စွာဘုရားကမိတ်တာအခုပူလောင်မှုတွေဖြစ်ရတယ်တောကတွေဖြစ်နေရတယ်အဲ့ဒီအချိန်တွေပြန်ကြည့်ကိုယ်စိတ်ကလွတ်နေတာအဲ့ဒါတတိလွတ်နေတာဟာဟိုတွေးပြီးပူလိုက်ဒီတွေးပူလိုက်ဟာဟိုဟာစွေစိတ်တွေဖြစ်လိုက်ဒီဟာစွေစိတ်တွေဖြစ်လိုက်စိတ်ကပစ္စုပန်မှာမရှိဘူး အတိတ်အနာဂတ်တွေကိုပြေးနေတာပြန်လွင့်နေတာအဲ့ဒီပြန်လွင့်တဲ့စိတ်မတည်ငြိမ်တဲ့စိတ်အဲ့ဒီစိတ်ကကိုယ့်ကိုပူလောင်စေတယ်ဆင်းရဲစေတယ်တောကဖြစ်စေတယ်ဒေါသဖြစ်စေတယ်ရသော်ဘုရားဘာပြောလဲပြည့်နေတဲ့ရေအိုးကြီးကို ရေထပ်ထည့်လို့မရဘူးတဲ့ရေကရှမ်းကြသွားတာပဲအဲ့ဒီလိုပဲအခုမိမိရဲ့စိတ်တဏ္ဍာမှာ တတိကနေရာယူထားလိုက်လို့ရှင်အဲ့ဒီကိလေသာသူကဝင်ခွင့်မရအဲ့ဒီမှာသူကငြိမ့်အေးတာတတိရှိလို့ငြိမ့်အေးတာအဲ့ဒါကြောင့်မို့မြတ်စွာဘုရားကမ္မထန်တရားတွေပေးတဲ့ခါကျတော့တတိကိုအားကောင်းအောင်ဣရိယာပု၄ပါးလုံးကိုယ်တိုင်းဆန်တိုင်းလက်ကြည်တိုင်းထိတိုင်းတိတိုင်းကိုတတိထားလို့မြတ်စွာဘုရားအဲ့လိုမိန့်လိုက်တာ ဒါဣရိယာပထသမတိညပိုင်းဒါဥစဉ်တို့အရှင်ကရှင်းပြခဲ့ပြီအခုဥစဉ်တို့32ကုဋ္ဌာသမှာနောက်ဆုံးခန်းရောက်သွားပြီ32ကုဋ္ဌာသမှာနောက်ဆုံးခန်းအဲ့တော့မြက်ကြီးစီကြီးတွေနှက်အစေကျင်ငယ်နောက်ဆုံး6ခုမြောက် ဒီ32ခုထာသာကမ္မထံဒါကိုလည်းတခါအခုနောက်နောက်တစ်ပတ်ကျတော့ဓကမထံအနေနဲ့လာပြန်ရော32ခုထာသာအနေနဲ့လည်းဒီဆံမင်းမွှင်းချင်းလက်သေးတွေကိုဟောတယ်တခါပြန်ပြီးဓာတ်သဘောအနေနဲ့လည်းပထဝီဓာတ်20ဆိုတော့ဒီဆဗင်တို့ဒီဟာတွေကိုပဲပြန်ချက်ပြီးမြတ်စွာဘုရားအဲ့ဒါမာတဲ့ပြော့တဲ့ပထဝီဓာတ်တေသော အာဘောဝါယောဆိုပြီးတော့ဓာတ်ကြီးလေးပါးနဲ့တခါပြန်ခွဲပြီးတော့ပြန်စိတ်ကိုပြန်ဟောပြန်တာ ဦးဇင်းတော့အခုဒီကျင့်စဉ်ကတော့ဒါဦးဇင်းရဲ့ရည်ရွယ်ချက်ကလည်းဩဘာပဲဖြစ်ဖြစ်ဦးဇင်းတို့တရားနီးမျိုးစုံလဲလေ့လာနေကြတာလိုက်စားနေကြတာအထုတ်နေကြတာပါပဲအလုံးသောဆရာတော်ဖျားဒီအေးပဲဆရာတော်ပဲဟောကြဟောကြပဲဆရာတော်ပဲပေးကြပေးကြဒီမဟာတတိပဌာနာတုတ်တော်ကြီးတွေကနေမှထုတ်နှုတ်ပေးရတာဒီတွေကနေကြော်လွန်ပြီးတော့ပေးလို့မရဘူးအဲ့တော့ဦးဇင်းရဲ့ ရည်ရွယ်ချက်ဆန္ဒကတော့ဦးဇင်းတို့တရားတော်မတို့ရအပတ်စဉ်တိုင်းပတ်စဉ်တိုင်းဒီလိုတရားတွေနာပြီးတော့အမြဲတမ်းကြည့်နေတော့ဒါအခွင့်အရေးတစ်ခုပဲဟိုတခါတလေလေးမှတရားနာဖြစ်တယ်တရားပွဲရှိတယ်ဆိုလဲဒီလောက်အစင်ကြီးဟောဖြစ်မှာမဟုတ်ဘူးဟိုကြင့်စဉ်လဲပေးဖြစ်မှာမဟုတ်ဘူးလေတရားတော်မတွေလဲကြင့်ဝင်ရမှာမဟုတ်ဘူးဒါလည်းအကုန်လုံးမာတိပဋ္ဌာနာသုတ်တော်ကြီးတစ်ခုလုံးကိုအကုန်လုံးပြီးအောင်ဒါကာယ ानु ဘဒနာပိုင်း စိတ်ဓာနုပဒနာပိုင်းဝေဒနာဓမ္မနုပဒနာအပီးတာဒါလို့ကျင့်မယ်ဆိုရင်လည်းဒီတသက်ကကျင့်မမလွယ်ဘူးဘာလို့လဲဆိုတရားရိပ်တာမျိုးတော်လိုက်ရှာမှာနော်တချို့တလေကဝေဒနာနုပဒနာဥစားပေးကျင့်တယ်တချို့လေကကာယဥစားပေးကျင့်တယ်ဒါမျိုးနဲ့သွားကြရတာများတာအကုန်လုံးကိုဒါလို့ပြည့်ပြည့်စုံစုံနဲ့ဘုဟုတုဒအနေနဲ့ဒါအလုံးကိုကျင့်ပြသွားဖို့ကတော့ဒါသိမလွယ်လို့ဒါဥစဉ်တော့ကတော့အခု ဟိုတကားတော့ကိုဗစ်ကျေးဇူးတင်ရမှာပေါ့ကိုဗစ်လှုပ်လိုက်လို့ဒါအခုတရားသူတွေလည်းတော့ရကုန်ပြလားတန်ဝေကတွေရတော့အဲအဲ့ဒါတကားတော့ကိုဗစ်သူ့ကျေးဇူးတင်ရမှာသူလှုပ်လိုက်လို့ဒါအဲ့ဒါကောင်းကောင်းကျိုးတွေရလာတာနော်လောကဆိုတော့ကြောင့်မို့ဟိုဘာပဲဖြစ်ပေါ်လာလာ ဖြစ်ပေါ်လာလာတဲ့နှလုံးသွင်းတတ်တဲ့လူတွေကောင်းအောင်ယူတတ်တဲ့လူတွေအဲ့ဒီအဆိုးမှန်သမျှအကောင်းဖြစ်တာပဲသူက ဘလို့ရပဲလာလာကို့အတွက်ကအကောင်းပြောင်ယူရင်အကောင်းဖြစ်သွားတာဟုတ်ဒါဦးဇင်းတို့ဟိုတရားတော်မတို့ဦးဇင်းဆိုလဲဒါပြန်တွက်ကြည့်တယ်ကိုဗစ်စဖြစ်ပြီးကြတဲ့ဒါတရားပွဲစကြတဲ့ဘတ်စင်နိုင်ဘတ်စင်နိုင်တပတ်တပတ်တရားပွဲခုနှစ်ပွဲလောက်ကိုဒါဆက်တိုက်ဦးဇင်းဟောနေရတာနားတယ်မရှိဘူးဒါအဲ့လိုမျိုးပေါ့ဘာရကုသိုလ်တွေရတယ်ဓမ္မဒေသနာတရားဓမ္မတွေတရားဓမ္မတွေကိုတစ်လုံးတည်တည်နှလုံးတည်တည် ဒါဥစဉ်အတွက်ကိုလည်းပြန်ပြီးတော့ဒါမက်လန်းဖိုလန်းအထောက်ပံ့ပြန်ဖြစ်တယ်ဒီဟာတွေကတရားဓမ္မတွေကိုတရားကို သိပါသည်မြင်ပါသည်ကိလေသာကင်းကြောင်းဖြစ်တဲ့ဒီတရားတွေလောဘဒေါသမောဟကင်းကြောင်းဖြစ်တဲ့ဒီတရားတွေနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့ဒီတရားတွေကိုပေးသည့်အတွက်အဲ့ဒါဒီအင်မတန်မှမြင့်မြတ်တဲ့ဓမ္မဒါနာကြီးတခုဥစဉ်မှလည်းအခွင့်အရေးရတယ်တရားဓမ္မတွေဘက်ကကြပြောင်းတော့လေဒီလိုတွေတရားတွေကိုပတ်စင်တိုင်းနာရနာရနာရနဲ့အရင်တော့ကြည့်လေလွန်ခဲ့တဲ့တစ်နှစ်နှစ်နှစ် မှာဒီလောက်တရားမနာခင်ကနဲ့အခုတရားနာပြီးတဲ့အချိန်ကိုယ့်ရဲ့အသိဉာဏ်တွေဘလောက်ဖွင့်ဖြိုးသွားပြီလဲပိုးပို့ပြီးတော့တရားလမ်းကြောင်းပေါ်မှာဘလောက်သဘောပေါက်လာပြီလဲဒါဒါကိုသုံးသပ်ယူရဦးဇင်းတို့လည်းအခုလှုပ်ရင်လှုပ်ရင်လှုပ်ရင်နဲ့တရားဓမ္မတွေလည်းဟောတယ်ကိုကိုလည်းလှုပ်တယ်လှုပ်ရင်လှုပ်ရင်နဲ့တရားသဘောတွေကပိုးပို့ပိုးပြီးဉာဏ်တွေကသူ့အတူပွင့်ရတာအဲ့ကြတော့တရားဓမ္မတွေကိုသိသလောက်ဟာပြင်းပြင်းရှင်းပြရတာပိုးပို့ပြီးတော့ နားလည်လာတယ်ပို့ပို့ပြီးတော့အဟွာဖြစ်တဲ့ဒါအကျိုးတရားတွေပေါ့နော်ဒီရဲ့အဲဓမ္မရဲ့အကျိုးတရားတွေဟာဉာဏ်တွေပို့ပို့ပြီးတော့ပွင့်ပြီးဒါနောက်ဆုံးတော့မဲ့ဉာဏ်ပူဉာဏ်အထိသူတို့ကဒါပွင့်ပြီးတော့နိဗ္ဗာန်ရောက်ကြရတာဒီပဲပါပဲအဲ့တော့ဩဒါအခွင့်အရေးတစ်ခုလို့ဦးဇင်းပြောချင်တာပါဒီလိုမာသတိပဋ္ဌာနာတုတ်တန်ကြီးကိုဒါတပတ်ချင်းတပတ်ချင်းဦးဇင်းတို့ဒါဆိုရင်အခုပရိကူလာမနတိကာရအပိုင်းဦးဇင်းတို့32ခုထာတာကမ္မထန်ကြီးဒါပြီးတော့မယ်ဒီတပတ်ဆိုလို့ရှင်နော်အဲ့ဒါကြောင့်မို့ဦးဇင်းတို့ဒီဟာတွေကို မျက်ရည်တဲ့စီကြည်တွေနှက် အစေးကျင်ငယ်တဲ့အဲ့ဒါတွေရှိတယ်ခုဒီနေ့ဆင်ញင်ပွားများရမယ်အပိုင်းကသူရဲ့တရားဌာနဟာလေးတွေဒီထဲမှာတစ်ခုကတော့သာသနာအမွေအနှစ်ရှင်ပြုတဲ့အခါပဇင်းခံတဲ့အခါတစ္ဆပင်စကကမ္မထံစီဖြံခေါင်းရိပ်တာဟာ ယခုဘဝမှာပင်လေအရတ္တဖို့ရပြီးသာသောကင်းကွာတဲ့ယန္တာဖြစ်နိုင်တယ်တဲ့ဒါကေတာလောမနဂတန္တတသောတို့ဦးဇင်းတို့ကိုယ်ဟုတ်ပြီဆိုရင်အဲ့ဒါကိုသင်ပေးရတယ်အဲ့ဒါသင်မပေးနဲ့ဒီတိုက်တန်းကရုံတုံးရင်အဲ့ဒါစားရဲကတော့ဆရာမိုက်တယ်သူရဲ့မက်ဖို့ယောက်ျောင်းအကျင့်ကိုအဲ့ဒါကိုပေါ်ဒီပေါ်စာလုပ်လို့တဲ့အဲ့ဒါအဲ့ဒါမျိုးဆိုဆရာမိုက်လို့ စားအဲ့လိုသုံးတာအဲ့လိုမဝုတ်ပေးရဘူး ဟိုဟာကောင်းရိုက်တယ်ဆိုရင်ဒီတိုင်းကိုအိမ်မှာကိုကောင်းရိုက်လဲရတာပဲဒီမှာဆိုတချို့လေအေးဆိုဥစဉ်လျှောက်တယ်တချို့လေကသင်္ကန်းဝို့ဖို့ဒီမှာအချိန်ဟွာမလို့တော့အာအိမ်ကနေတခါတည်းခေါင်းတုံးလာခဲ့ရမယ်ဘယ်ခေါင်းတုံးလာအိမ်ခေါင်းတုံးလာနဲ့ဒီတုံးနဲ့တူတာမှတ်နေရတာဒီမှာတခါတည်းကြင့်စဉ်ပေးပြီးမှတခါတည်းဆပင်တွေရဲ့အပေါ်မှာယွံပွဲတွေဆက်စုပ်ပွဲတွေဒါတွေကိုအကုန်ရှုခိုင်းပြီးမှခေါင်းရိပ်ဆန်ချရတာကိုအိမ်ကို ဟိုခေါင်းလျှော်ဆန်ဆပင်ရိတ်တယ်လို့မဟုတ်ဘူးသာသနာဆိုတာအဲ့လိုလုပ်ရတယ်လို့ဒီဘက်မှာနော်သာသနာတွင်ကုသိုလ်ဆိုတာအဲ့ဒါတွေပဲအဲ့ဒါအကုန်လုံးတရားရှာကိုမှတွေးတဲ့နာဤတော်ဒူဒီဘဝိတ္တပံဘဝကံကိင်ကရိတတိပစ္စုပန္နမိဝောဟာရီတကေကာယမိဝန္တထဒီဒေသနာတော်ရမိမိကိုယ်ကာယကွဋ္ဌာတာအတွဲ၌သာလေညံသွင်းပြီး တရားရှာကြပါတဲ့မပင်မပန်းချမ်းချမ်းသာသာတရားအရသာတွေ့လက်တန့်တယ်ဒုတိယလောကဒီပဏိကြံပြုနံရောဆရာတော်ကြီးသာသနာအမွေနှစ်ယဟန်ဖြစ်စီတရားဓမ္မဖြစ်စီတဲ့မာတိကရွာဂောစကံအဖြစ်ဖြင့်အမိပြု၍တရားအထုကြသော60သောယဟန်တို့သည်ဤကုဋ္ဌာသကမ္မထံဖြင့်သာလင်အာတော်ကင်းကွာယဟန္တာဖြစ်သို့ရောက်တော်မူကြ၏ ရဟန်းပါ60ကိုမြတ်စွာဘုရားဒီကမထမ်းပေးလိုက်တာရဟောမြတ်စွာဘုရားတဏှာမှာပြောတယ်ချက်သားတို့တဲ့ငါဘုရားတာဝန်ကျေပြီတဲ့မင်းတို့လောက်ဖို့ကြံတော့တာတဲ့ဘာကြောင့်လဲဆိုဒီကမထမ်းကြီးကိုမြတ်စွာဘုရားတေချာသူတို့ရှင်းပြလိုက်ပြီအဲ့တော့မင်းတို့စိတ်ဉာဏ်ရကိုသွားအဲ့ဒီကုဋ္ဌာသ32ကုဋ္ဌာသကို အလွတ်ရအောင်လုပ်အနုလုံးပฏิလုံးအပြန့်မြအလှန်လန်းအဲ့ဓာတွေကိုတခါတည်းဆင်ញင်သုံးသပ်အဲ့လိုဆင်ញင်သုံးသပ်ပြီးမင်းတို့ရှုမှတ်ပွားများပြီးနေမယ်ဆိုရင် မင်းတို့ယဟနာတိရနိုင်တယ်ဆိုတော့မာတိကရွာသွားတဲ့ယဟန်ပါ60ကဒီကမ္မထမ်းနဲ့ရတာအဲ့ဒါနဲ့ဒကမာကြီးကိုလည်းသူတို့ဒီကမ္မထမ်းကိုပဲပေးတာအလုံးယဟနာဖြစ်တယ်အဲ့ဒါကာယ ानु ပတနာကျမ်းဇဂိုင်းနာ ရွှေရင်းသာဆရာတော်ဘုရားကြီးရေးထားတဲ့ဟာလေးအဲ့ဒါကြောင့်မို့ပြန်၍လေ့လာမိနီလာမှာကာယကိုတတိဖြင့်စိုက်၍ရှုရ၌အတ္တိဣပသမိန်ကာယေကေတာလောမှာစသည်ဖြင့်ရှေးဖုံတော်ကြီးများကြောင်း၌ကလေးအွယ်ကျောင်းသားလူငယ်ဘဝမှာစ၍ သင်ရိုးသင်ပြရိုးဖြစ်သောကုဋ္ဌာတကမ္မထံကိုလည်းပြထားတော်မူ၏ထို့ကြောင့်နောက်နောက်အခါသာသနာဘာသာကိုအသားကျပြုပြင်ရ၌မြန်မာဗုဒ္ဓဘာသာဝင်တို့ပြန်၍လေ့လာရမည်တမင်ရိုးကြတရားအခြေခံနိမှန်တရားဖြစ်ကြောင်းကိုတတိပြုသင်ပါသည်ဒါတတိပဋ္ဌာနာဝိဘင်း အမှားစာမှာဘာသာတိကဆရာတော်ရေးထားတာနော် ဒီကုဋ္ဌာသကမ္မထမ်းကြီးတွေကိုဒါဦးဇင်းတို့ဦးဇင်းတို့လည်းသင်ရတာဦးဇင်းတို့ကေသာလောမနခတန္တာတသောမန္တနာရုအတ္တအတ္တမိန်တံဝကံအရိယံကလိတံဆိုတဲ့ဒီဟာဦးဇင်းတို့ကလေးကလေးရတာဘာလို့လဲဆိုဦးဇင်းတို့ဆရာသမားတွေကငယ်လေးကလေးဒီဟာတွေကိုတခါတည်းအကုန်သင်ပေးတာအဲ့လိုသင်ပေးပြီးတော့မှအဲ့ဒါဦးဇင်းတို့ကမ္မထမ်းတွေပေးတာဦးဇင်းတို့ဆရာတွေကဒါတချို့လေဆရာတော်ဖျားတွေကတော့ဒါရှေ့ခေတ်ကသင်ပေးကြတယ်ဒီဟာကိုကိုเจ้าသားတွေဟွာတွေ အခုနောက်ပိုင်းကျတော့နဲလာတယ်နဲလာတယ်ဆိုတော့ဟိုတော်တော်များများဟိုတရားအထုတ်တဲ့အပိုင်းထက်ကိုဟိုစာပေဘက်တွေကိုဦးစားပေးသွားတာလည်းပါတယ်စာသင်ဖို့စာတတ်ဖို့ဆိုတာကိုဦးစားပေးလိုက်တော့အငယ်ပိုင်းနေမှာဒီဟာတွေကိုတိတ်ပြီးတော့ဟိုမလုပ်ကြဘူးဗုဒ္ဓနုတ္တိကမ္မဋ္ဌမေတ္တာကမ္မဋ္ဌအတုပအဲဦးဇင်းဆိုရောက်တဲ့နေရာတွေပြောဘုန်းကြီးတွေအေးဦးဇင်းတွေတော်တော်များများဆိုလဲဘုန်းကြီးနဲ့တွေ့မှာပဲပွားတတ်တာကိုကကိုကတော့ဒီပြောတော့ ဟိုပွားကိုမပွားဖြစ်ဘူးတဲ့ကိုယ့်အကိုကြတော့ဒီတိုင်းပဲနေကြတာပွားရမှမသိဘူးဥစဉ်ကတော့ရောက်တဲ့နေရာဥစဉ်ဒီဂုံတော့ပွားကြရဲ့လားမေတ္တာပို့ကြရဲ့လားဥစဉ်ခုတပည့်တွေဆိုလဲဟောဟာဒီအဲ့ဒါဒီတိုင်းနေမလုံပါဆိုလို့ကဲငါပြန်ပြီးတော့မေးမယ်အဲ့ဒါဂုံတော်ဘလောက်ထိပွားပြီးပြီလဲအဲ့ဒါတို့ဒီတိုင်းအလကားနေပါဆိုလို့ဥစဉ်အဲ့ဒါဆိုလှန့်လှန့်မေးတယ်အဲ့ဒါဟိုတနေ့ကလဲဂုံတော်သူဥစဉ်လေးတစ်ပါးတပည့်တော်3000ပြီးပါပြီဖေရဥစဉ်တစ်ပါးဥစဉ်လေးတစ်ပါး သုံးတော်မအေးကောင်းတယ်ကောင်းတယ်ဟိုဟိုဒီတိုင်းနေလို့ရှိရင်အင်းပွားပါတယ်ဖះဆိုပါဇက်ပြောလွယ်လွယ်လေးလုပ်နေမှာဆိုလို့အဲ့ဒါဘုံတော်ဘလောက်ရည်လဲပွားဘာလို့လဲဆိုတော့ဝိပဿနာတရားတွေကြောင့်လဲငယ်သေးတော့လဲသူတို့ထိုင်ခိုင်းလို့ကလဲအဲစခန်းကြမှာရရတာကြံတဲ့အချိန်ကျော်စိတ်ဝင်စားကြအောင်အဲ့ဒါကြောင့်မို့သာသနာတော်တွင်မှာတကယ်ရသည်ရတဲ့တဲ့ကုသိုလ်တွေရအောင်လို့ဦးဇင်းကတော့အဲ့လိုအမြဲတမ်းခိုင်းနေရောက်တဲ့နေရာတိုင်းဒကာဒကမတွေလည်းဒီတိုင်းပဲအဲဝိပဿနာလုံနိုင်လားမလုံနိုင်ဘူးဆို သူကသူပရိစိတ်စိတ်ဂုံတော်ဘွားပါဘာလို့ကြိုက်တာလို့ဥစဉ်ကလှုပ်ဖို့ရည်ကြည်တာငါလှုပ်ဖို့ရည်ကြည်တာအဲ့ဒါမျိုးတစ်ခုကိုအမြဲတမ်းခိုင်းတယ်ဥစဉ်ကိုနိုင်လဲဒီမှာဆိုဥစဉ်နေသိပါတယ်ဥစဉ်ဘလောက်လှုပ်လှုပ်တယ်ဆိုတာလေတနေ့တနေ့တနေ့တနေ့ဥစဉ်ဂုံတော်ဘွားခြင်းမေတ္တာပို့ခြင်းတရားထိုင်ခြင်းကိုလှုပ်တွေကိုတခါလဲဆက်တိုက်လှုပ်နေတာတခါတော့မှတွေခုတရားဟောပြီးခဏလေးနားနားပြီးရနေဥစဉ်ဥစဉ်ဥစဉ်လှုပ်နေတာအဲ့ဒါအကြောင်းမလဲအဲဒီလိုသာသနာတော်ကြီးတွေအတွက်ကြီးကြီးမားမားကြီးတွေအခုလုပ်ငန်းကြီးတွေလုပ်နိုင်တယ် အဲသူ့အတူကံနေမြင့်လာတယ်အဲကိုလှုပ်ရှင်တဲ့ဆန္ဒတွေဖြစ်တယ်ဆိုတာကဒါဒီအလုပ်တွေမပါဘဲနဲ့မရဘူးတမထလို့ဝိပဿနာလို့တခုခုကိုအဲ့ဒါတွေကိုဇောက်ချပြီးတော့ကိုလုံနေနိုင်မှရတာဒကာဒကမတွေလည်းဒီတိုင်းပဲဦးစင်ကြည့်တယ်ရှေ့ရဆရာတော်ကြီးတွေမိန့်ထတာရှိတယ်အဲကိုကမြင့်မမြင့်ကိုကိုကိုယ်စိတ်ကနေတဲ့ဒကာဒကမတွေကြည့်သူတို့ရဲ့ဘဝအစဉ်တည်းမြင့်လာသလားမမြင့်ရင်အဲ့ဒါကိုရောတို့ဟိုရှေ့ရဆရာလုပ်တဲ့ပုံကိုယ်တွေအတွက်အဲ့ဒါ အားနဲ့နေလို့တယ်ဆရာတော်ကြီးတွေရှိရအဲ့လိုဆုံးမတာညတော့ကိုနာနီးရတကားဓမ္မတွေဆိုလဲအဲ့ဒါကြောင့်မို့အိမ်မရှိရာမရှိအနေထားတွေတွေ့တယ်ဆိုရင်လည်းဥစဉ်ကအဲ့ဒါသူတို့အိမ်ဝင်နိုင်အောင်ပဋ္ဌာန်းတွေရုတ်ခိုင်းတယ်အကုံတော်တွေပွားခိုင်းတယ်ဥဥစဉ်နဲ့နေနီးရနီးရဆိုအိမ်မရှိရလူမရှိတော့ဘူးတချို့လေး10နှစ်အဲ50နှစ်လောက်နေနေတာအာအိမ်ရှိဘာမရှိနဲ့အဲ့ဒါမျိုးတွေဆိုဥစဉ်စိတ်မကောင်းစိတ်မကောင်းတော့ကဲကဲကဲကဲအိမ်နဲ့ယာနဲ့နေခြင်းလားပဋ္ဌာန်းများများရွတ် နေ့တိုင်းပဋ္ဌာန်းနေပူဇော်ပေးမဟာသမယပါတွဲရွတ်နိုင်မဟာသမယနဲ့ပဋ္ဌာန်းနဲ့တွဲရွတ်ကြဂုဏ်တော်တွေပွားကြအဲအဲ့လိုတွေလုပ်ပြီးတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ဘာသာရေးပဲစိတ်ညွတ်လာတယ်အဲအခုပြောသလိုသူတို့ကံနေမြင့်လာတယ်မြင့်လာတဲ့ခါကျတော့အိမ်နဲ့ယာနဲ့အဲ့ဒါအိမ်လေးတွေဝယ်ပြီးပြီဆိုတချို့လေဆိုလင်းက10နှစ်အိမ်ရှိရမင်းတော့အိမ်လေးဝယ်ပြီးရချင်းဝမ်းလာတာအဲ့ဒါရှင်ဖျားလဲဝမ်းသာမှာဖေရအိမ်လေးဝယ်ပြီးရနဲ့အဲ့ဒါသူတို့ပြေးရွတ်ပေးပါဖေရသူတို့အိမ်မတက်ခင်အိမ်ရပြီဆိုတော့တော့ရပြီဆိုတော့ねဥစဉ်ဆို အိမ်နေသွားလိုက်ပြီးတော့အဲ့ဒါမေတ္တာတွေပို့ပေးအကုန်လုံးပိယိတ်တွေရွတ်ပေးအကုန်အဲ့ဒါမျိုးလိုက်လုပ်ပေးတာဝမ်းသာတယ်ဘာလို့လဲဆိုတော့ဦးဇင်းကကြံတဲ့ဆရာတော်ကြီးနဲ့မတူတာဦးဇင်းကအိန္ဒိယမှာ10နှစ်10မွန်းနေခဲ့ရတော့အိမ်ငှားတွေနဲ့နေခဲ့ရတဲ့ဘဝတွေနဲ့ပညာသင်ကာလမှာအမျိုးမျိုးဖြတ်သန်းရတော့အဲ့ဒီရဘဝတွေကိုလူတွေကိုမကြည့်ရဘူးအဲကိုကိုကိုဘဝကိုဟိုဒီ10နှစ်10မွန်းလုံးပညာသင်စရိတ်ကိုကိုရှာရ ကိုယ့်အကိုချက်ပြုတ်စားပြီးတော့ပဲဒီဆယ်နှစ်ကိုအဲ့လိုနဲ့ပညာသင်ခဲ့ရတဲ့ဘဝဆိုတော့လူလောကရဲ့အကြောင်းပို့ပြီးတော့ဂျန်တဲ့ဆရာတော်ကြီးနဲ့စာရင်တော့ပိုသိတာပေါ့ဦးဇင်းတို့ကအာလူတွေဘဝမှာနေထိုင်ရတဲ့ဆင်းရဲဒုက္ခဒီဖြစ်ပေါ်လာတဲ့အရာတွေအဲဒါတွေကကိုကိုယ်တိုင်ဘဝမှာဖြတ်သန်းခဲ့ရသလိုအကုန်လုံးအိမ်ငှားဒီနဲ့နေရတဲ့ဘဝတွေနဲ့ဆိုတော့မျိုးစုံကြုံခဲ့ရတယ်ကြောင့်မို့သူများအိမ်မှာငှားရတယ်တန်လေးတစ်ချက်တော့ရိုက်ချင်ရရိုက်လို့ရတာမဟုတ်ဘူးအဲ့တော့ ကိုဟာကိုဖြစ်အောင်ဆိုကံနေမြင်ခိုင်းနေဂုံတော်တွေပွားခိုင်းနေအာတနေ့နှစ်နှစ်လောက်လောက်လိုက်ကြရင်တခါတည်းအကုန်ဖြစ်ကုန်ကြတာပါပဲအဲ့ဒါမျိုးဒီကံနေလေဒါမို့ဒါကမ္မထမ်းတွေတမျိုးမျိုးပေါ့လုံနေကြဖို့ဥစဉ်ဆိုလိုချင်တာပါဒါကတော့ရှေ့ရဆရာတော်ကြီးတွေကတော့ဒီတိုင်းပဲဥစဉ်တို့မှားထားကြတယ်တဲ့ဒါသမထလုံလို့ဝိပဿနာအမြဲတမ်းတစ်ခုလုံနေကြဖို့ပါပဲနော် ကာယကတာတတိကိုထာသာအတုပအာယုံဖြင့်ပထမဇံကိုရပြီတဲ့ဒီကာယကတာတတိဒီအတုပတွေဒီကိုထာသာတွေပွားမယ်ဆိုပထမဇံရတယ်ထက်တန်အာကောင်းအောင်ခိုင်မြဲအောင်ဝစီပေါ်နိုင်အောင်ပြုပြီးသောယောဂီပုတ်တိပုဂ္ဂိုလ်ကအထက်ဒုတိယဇံဒီဘာတွေတက်ထပ်ပြီးတော့တက်လို့ရပါတယ်ကိုထာသာအစင်းနှလုံးသွင်းပြီးဝဏကတန်းဖြစ်အောင်ရှုအဲ့ဒါမျိုးတွေပြန်ပြီးတော့သူကသူ့ရဲ့ပုံမှန် အဲဒီပထမတန်ရပြီးတော့ဟိုဘက်ဝဏအစင်ကတိုင်းတွေကို ပြောင်းရှုပြီးတော့စတုဒ္ဒဇာနေဒီအဲ့ဒါမျိုးရအောင်မက်ဖို့မက်ဖို့ကိုကုလို့တော့အခါပထဝီဓာတ်20အဘောဓာတ်12ပါးဝေဘံပိုင်းခြား၍ဓာတ်တုံညတအနေရှု၍တက်အဤတရားရှာအဤတဲ့ဒါကမ္မထံကျမ်းကြီးစာအုပ်မှာလေဒီဆရာတို့ရေးတာပထမကာယကတတတိ32ခုထာသာတွေပွား ဆင်ញင်ပွားများပြီးတော့ပထမဇန်ရမယ်သူကတရားဒါသူကသူ့ရဲ့ဟိုပထမဇန်လောက်ပဲသူကဖြစ်နေတော့အဲ့ဒီကနေမှတကအာတခုကိုဟိုအဆင်ယူပြီးတော့ဥမာအယိုးလေးကိုကြည့်ပြီးအဲ့ဒီကနေမှအယိုးကနေမှအဖြူအောင်ကတိုင်းတို့အယိုးလေးကြည့်လေဝင်းနေတာအဲ့လိုအဖြူအောင်ကတိုင်းမျိုးတွေမှာအဲ့မှာအဆင်ကတိုင်းကိုယူပြီးပြန်အားထုတ်ရင်စတုထဇန်နေရတယ်ရတဲ့အခါကျတော့ဘာထပ်လို့ရမလဲဆိုတော့မက်ဖို့ကိုကူးလို့တော့အခါတဲ့အဲ့ဒါပါလာတယ် ဒီ32ခုထာတာကမ္မထံကနေဥပ္ပစာရသမာဓိစောစောကတော့စတုထသံဆိုတဲ့စတုထသံသမာဓိဒါအပ္ပနာသမာဓိခေါ်တယ်ပထမသံဒုတိယသံတတိယသံစတုထသံအပ္ပနာသမာဓိအဲ့ဒီလိုသမာဓိကို မွေးမြူပြီးတဲ့အခါမှာဒါတွေကိုရှုပြီးတော့မက်ဖို့ကူးလို့တော့ခါတယ်အဲအဲ့ဒါကိုဦးဇင်းပြောခြင်းဓာတ်တွေကိုပြန်ရှုတာမတရားဖို့တရားကူးဖို့ရအတွက်ကြောင့်မို့ဒီအတုပအာယုံကနေပြီးမှတမာတိကိုမွေးပြီးတဲ့အခါကျတော့ မက်ကိုကုလိုသောကပထဝီဓာတ်20အာဘောဓာတ်12ပါဝေဘံပိုင်းခြား၍ဓာတ်တွေကိုသုံညတအနေရှုအပ်၏ဆိုတော့သုံညတအနေနဲ့ဆိုတော့ဦးဇင်းတို့အခုပြောသလိုအကုန်လုံးကဏ္ဍတွေပြိုကွဲခေါင်းကိုခြေလက်ဘာမှမရှိတော့အောင်ထိကို အကုန်လုံးနောက်ဆုံးအမုံမွှားတွေကြအဲ့ဒီအမုံမွှားတွေကစအကုန်လုံးကိုအဲ့မှာတဘာဝသုံညတတဘာဝဆိုက်အောင်ထိကိုအကုန်ရှုမှတ်သွားတာပဲအဲ့လိုရှုမှတ်သွားတဲ့ အခါကျမှအဲ့ဒါမက်ဖို့နိဗ္ဗာန်ကိုရနိုင်တယ်အဲ့ဒါကမ္မထံကြံကြီးစာအုပ်ထဲမှာလဲရီဆရာတော်ဘုရားရေးထားတာဉာဏ်မျက်လုံးနဲ့ကြည့်ရမှာခန္ဓာကြီးကသုံးသပ်နကုတ္တတာစုပေါင်းထားတဲ့အတွက်သူဘာလားအတုဘာလားအတုဘပါဗျာအတုဘခန္ဓာကဘာသစ္စာလဲဒုက္ခသစ္စာမြင်တဲ့ဉာဏ်ကမကသစ္စာချစ်တတ်တဲ့တရားတွေက သမှုရိယသစ္စာပါဗျာအကြောင်းသမှုရိယချုပ်လို့ အကျိုးဒုက္ခမလာတဲ့နေရာဟာဏိဒေါဒသစ္စာပါဗျာဏိဒေါဒသစ္စာဆိုတာတခြားလားနိဗ္ဗာန်လားနိဗ္ဗာန်ပါဗျာအချစ်ဆုံးကိုမုံလိုက်ပါစောင်းမအောင်ဆက်ကြစရာတော့တဲ့ဒါဖွင့်ထားတဲ့ဟာနော်တစ္ဆာလေးပြန်ပွင့်ကြလွာသုံးသက်နဝကုဋ္ဌာတရုပ်အစုပေါ်ဝဲဆက်ဆုပ်ရောရှားပွဲဟု ပွားရှုစေစိတ်အောက်မေ့မှတ်ထင်စင်ခြင်းတိတ်သီး သိမ့်စီတတ်သောတတိတိဒုက္ခသစ္စာမြည်ပေ၏ထိုကိုဒုက္ခသစ္စာ ဖြစ်ပေါ်လာခြင်း အကြောင်းရင်းမှန်လရှေးဘဝကပြီးခဲ့ရသော လောဘတဏှာတိသမုဒိယသစ္စာမြည်ပါပေ၏ထိုဒုက္ခသမုဒိယနှဝသစ္စာ မဖြစ်ပေါ်ရာချုပ်ငိမ့်ရာမှန်လှအသင်္ကတနိဗ္ဗာန်ဓာတ်သည်និရောဓသစ္စာမြည်ပါပေ၏ထိုនិရောဓသစ္စာ ချုပ်ငိမ့်ရာလင်ကောင်းစွာဆွဲထုံအာယုံ ပြုညွန်ကောင်းမွန် လွန်မြအကျင့်ဟုဆိုသော မက္ကင်တရားကိုရှစ်ပါးသည်မက္ကသစ္စာမိပါပေ၏ဤသောလျင်32ဝကုဋ္ဌာတရုပ်အစုဝဲသိပေစိုက်ပွား၄ပါးသစ္စာ ပွင့်ကြလွှာတို့၏အစွမ်းအားဖြင့်လဲကြိုးစားလုံးလဥတ္တာဟပြုကြ၍ဒုက္ခတမှုတရအပေါင်းတို့၏ခေါင်းပါချုပ်ငိမ့်ရာនិရောဓသစ္စာနိဗ္ဗူတာတို့မြန်စွာရောက်ကြောင်းလမ်းကောင်းအကျော်လမ်းမတော်မှန်လား မကသစ္စာဘာဝနာကိုကောင်းစွာမသွေပွားများအားထုတ်နိုင်ကြပါစေကုန်သတည်း32ဝကုထာတပွားကြဘာဝနာကျမ်းတဲ့ပခုတ်ကူရုပ်ဆောင်ဆရာတော်ကြီးတဲ့ဝိဇယတုတ်တန်တရားတော်32ကုထာတဒုတိယတကာရကမ္မထံဖြင့်ပฏิကူလတင်ညာပထမဇံသူကဒီပฏิကူလတင်ညာနဲ့လို့ပထမဇံရမယ်အယောင်၄မျိုးဝဏကတိုင်းဆိုအယောင်၄မျိုးတစ်မျိုးမျိုးစတုထဇံရမယ် ဓာတ်နှမျိုးတစ်မျိုးမျိုးမှာဖြစ်ရင်အရတဘူရောက်တဲ့ကမ္မထံဓာတ်ကမ္မထံဓာတ်ကမ္မထံနှမျိုးတစ်မျိုးမျိုးကိုလုပ်မယ်ဆိုအရတဘူဒီရောက်တယ်တဲ့လောကီရော လောကုတ္တရာရောတမထာရောဝိပဿနာရော အမျိုးမျိုးစုံတဲ့ဒုတိယကမ္မထံကာယကတတတိကုဋ္ဌာတနှင့်ဒုတိယကာရတို့သည် ပရိယေဝေဝုတ်စကားလှယ် ဒါကွာ၍အတူတူပင်ဖြစ်သည်တဲ့ကာယကတာတိကုဋ္ဌိန္တကုဋ္ဌာသဒုဋ္ဌိန္တကာရတို့နာမည်ရီတာပြောတာအတူတူပါပဲတဲ့ကာယကတာအာကုဋ္ဌာသဘာဝနာပရိယာယံဆိုပြီးတော့ဒါအတူတူဖွင့်ထားတယ်တဲ့နော်ကေတလောမနကတန္တတသောဟုတ်ပြီအဲ့ဒီကနေပြီးတော့ဦးဇင်းတို့အခု ဟိုကအတိဘယ်ဖွင့်လေးကဥစဉ်ပြီးမှထိုင်ရင်းနဲ့တခါတည်းပြောသွားတော့မယ်ဤသို့32ပါးသောအချင်းရာအစုံတို့သည်အစင်းအဖြင့်၎င်းလုံးလုံးလျောင်းလျောင်းပေါင်း၍တီဟန်တန်တန်အဖြင့်၎င်းညှိနှံညော်လောင်းမကောင်းသောယနံအဖြင့်၎င်းဖြစ်ရာအကြောင်းအဖြင့်၎င်းတီရာအရာအဖြင့်၎င်းမစင်ကြယ်သည့်အဖြစ်ဖြင့်၎င်းဆက်ဆုပ်ဖွယ်၏အဖြစ်ဖြင့်၎င်း ယွန်ရှာပွဲအဖြစ်ဖြင့်လည်းကောင်းအာနှီးနံတော်ဟောက်မကောင်းသောယနိုင်အဖြစ်ဖြင့်လည်းကောင်းမတင့်တဲ့သည်အဖြစ်ဖြင့်လည်းကောင်းထင်ကုန်လျက်ရှိကုန်၏ဤသို့ဆင်ញင်၏ဤသို့မိမိတန်တာ၌လည်းဆာမင်အမွှေးစာသောအပေါင်းစုဆာမင်အမွှေးစာသော အပေါင်းစုကိုအဖန်တလဲလဲရှုသည်ဖြစ်၍နေ၏ယဟန်တို့ဤသို့လည်းယဟန်သည်ရူပကာယ၌ရူပကာယကို အဖန်တလဲလဲရှုသည်ဖြစ်၍နေ၏နော် ဒါတော့နောက်ထပ်ကတော့အများကြီးပါပဲတမောဟဝိနောအဲဝိနောတဏီအထကထာမှာဖွင့်တဲ့ဟာတွေဒါတွေအကုန်လုံးအများကြီးပြထားတာဒီ32ခုထာတာကမ္မထာနဲ့ပတ်သက်ပြီးတော့ကဲအဲ့တော့32ဝကုထာတတွင် အလှပဲမှာရှာမရပဲအဝိဇ္ဇာနှင့်တဏပိတ်ဖုံး တကိုယ်လုံး၌အသုံးမကြဧကာယတွင်ဥမဥသိနှလုံးအိမ်နှင့် အတွင်းလိန်ရှုပ်အဆုပ်အသက်အစီခဲနှင့်သွေးခဲသေးချေတလိပ်ပြည်သည်တထွေဥနှောက်မျက်ရည်ပေါက်တို့ချွေးနောက်စီကြီးတတွေးရည်နှင့်နှက်ရည်ကြဲကြဲအစေးတွဲလျက်မြေခဲတန်တန်အညှို့တန်ဟု တဖန်တွက်ဆအဖြစ်မှလျင် အောက်ကကျင်ကြီးကျင်ငယ်စီးလျက်ဖြီစည်းတဖန်ပညာအပပိုးဓွာရကနေညမစဲတရွဲရွဲနှင့် ဖောက်လဲဓာတ်ရှုဖောက်လဲဓာတ်ရှုအကောင်ဘုတ်ကိုဆက်ဆုပ်ယွန်ရှာယွန်စရာနှင့် မုံစရာပဧကာယကိုနေညဖန်ခါရှုခဲ့ပါလျင်ဘယ်မာယာကဖြစ်မည်နည်းတဲ့ဒါကမှန်လဲဆရာတော်ဘုရားကြီးဆက်တာဆရာတော်ဘုရားကြီးကလင်္ကာဆက်တဲ့နေ့အရန်ကိုကောင်းတာအဲမှန်လဲဆရာတော်ဘုရားကြီးရဲ့ဆက်တဲ့ဟာပါတဲ့နော်အဲ့ဒါကြောင့်မို့ ကုဋ္ဌတာရှုကမှာလမ်းကြီးနှစ်သွဲပထမလမ်းအနေဖြင့်စတုထသံတမာတိကိုလည်းဝတိဘောငါးရနိုင်နှင်းအောင်လက်ကျက်မှာလင်းအောင်ကြီးစွမ်းအားတွေနဲ့အဲ့ဒါပြိုးပြိုးပြက်ပြက်ဖြက်ပြီးဆိုတဲ့အခါမှာဝိပဿနာကုလိုက ကုနိုင်ဤဝိပဿနာအခြေခံပါဒကအဖြစ်ယုံနာကြောင်းကျိုးဆက်နွယ်မှုကိုပြိဿသမုပ္ပါဒဝါခြေပုံစွာကျင့်ကြံသင့်တယ်ဒါကစတုထဇံတိရအောင်လုပ်ပြီးမှကျင့်တဲ့လမ်းဒုတိယလမ်းတော်ကတော့ကုဋ္ဌာတာများမှာထင်အယောင်ကတိုင်းပွားများကာယ ရူပအရူပဇံတို့အစဉ်စဉ်တက်ကဝိပဿနာကုသောနည်းဖြစ်တယ်ယခုဆက်လက်ဒီများဒုတိယလမ်းတော်အနေဖြင့်ဆင်ပေးပါမယ်တဲ့လင်းအောင်ကြီးစွန့်ရင်များပြိုးပြပြပြအယောင်တလက်လက်တောက်ပါလာသည့်တောင်အာနာပါနာသတုဒ္ဓံတမာတိတိုင်အောင်တမာတိကိုတဖန်ပြန်၍ထူထောင်ဤလင်းအောင်ကြီးစွန့်ရင်များအလွန်အားကောင်းသောအခါယင်းလင်းအောင်ကြီးစွန့်ရင်အကူအညီဖြင့်အောက်ပါသုံးသက်နှုံရှုပါတဲ့ဒါကတော့ဟိုဦးဇင်းတို့ဇန်လန်းနေရာနေမှာတက်တဲ့လန်းတွေကိုပြောတာပါနော် အာအဲ့လိုအဲ့လိုတွေတက်မယ်ဆိုရင်တော့ဒါပို့ပြီးတော့ကောင်းတာပေါ့နော်တမာတိအားဒါပေမဲ့အခုအိမ်မှာနေတဲ့ဦးဇင်းတို့တရားတော်မှတွေကြတော့အဲ့လောက်ထိမလွယ်ပါဘူးဒီလမ်းတွေကတော့ဒါဦးဇင်းရှင်းမပြတော့ဒါကတော့တကယ်ဆရာတော်တွေတမတော်တွေတကယ်ကျင့်ဉာဏ်တဲ့ပုံကိုယ်တွေအတွက်ဒါကျင့်လို့ရတဲ့လမ်းကြောင်းကြီးတွေအကုန်လုံးကိုအဲ့တော့ဦးဇင်းနမူနာလောက်ပဲဟောလုပ်မယ်ကဲအဲ့တော့ဦးဇင်းတို့ဉာဏ်တဲ့အပိုင်းကိုတော့အခု အလိုပရိကံယူပြီးတရားထိုင်ရင်းနဲ့မှဦးဇင်းအခုတစ်ခုချင်းကိုအဲ့ဒါလေးကိုရှုခိုင်းပါမယ်ကဲပရိကံမဆိုရသေးဘူးလိုက်ဆိုလိုက်ကမထာနာမေမထာနာမေသန္တေသန္တေဒေထာဒေထာတန္တာရာတန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောဘောဓနာထာယ မောစနာထာယဒုတိယံပိဒုတိယံပိကမ္မထာနာမေကမ္မထာနာမေသန္တေသန္တေဒေထာဒေထာနန္တာရာသံသာရဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယမောဇနာထာယတတိယံပိ တတိယံပိကမ္မထာနာမေကမ္မထာနာမေဗန္တိဗန္တိဒေထဒေထသန္တာရာ သံသာရဝတ္တဒုက္ခတောဝတ္တဒုက္ခတော မောဇနာထာယမောဇနာထာယဤခန္ဓာကိုဤခန္ဓာကိုမြတ်ဖုံးမောမြတ်ဖုံးမောဤညိုလူရမာဤဖျာဤညိုလူရမာဤဖျာတရားမှရင်တရားမှရင်သထိုင်တွင်သထိုင်တွင်အနှင်းပူဇော်ပါဤဖျာ အနှင်းပူဇော်ပါ၏ဖေယဆရာသမားဆရာသမားအရိယာများကိုအရိယာများကိုမြမာမိသမျှပြမာမိသမျှတောင်းပန်သာတောင်းပန်သာဝန်ချကြောပါဤဖေယဝန်ချကြောပါဤဖေယငါပြုသမျှ ငါပြုသမျှမြာလထောတော်မြာလထောတော်ဤကုဇောတိဤကုသူတိမဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေစုပြုပါသေးတည်းအမြန်ကျေစုပြုပါစေတည်းတတ္တလောက တတ္တလောကရှိသမျှအားရှိသမျှအားဒါနာသီလဒါနာသီလ မြာလာပေါင်းစုမြာလာပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေတေငဝေတိတေငဝေတိအသွေမုတ်ချရသေးတည်းအသွေမုတ်ချရသေးတည်းငါနှင့်ဒူစွာငါနှင့်ဒူစွာညာတတဝါတို့ညာတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခ လိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေ သေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာမြန်စွာတရားရှာမပါတကားမြန်စွာတရားရှာမပါတကားမြန်စွာတရားရှုမပါတကားမြန်စွာတရားရှုမပါတကားသာဓုသာဓုသာဓု မိမိရဲ့အိဒီယာဘုတ်ကိုစိတ်တိုင်းကြအောင်ပြင်ပါမိမိရဲ့အထိုင်အိဒီယာဘုတ်စိတ်တိုင်းကြပြီဆိုရင်ကုထသကမ္မထမ်းထဲမှာနောက်ဆုံး6ခုဖြစ်တဲ့မျက်ရည်စီကြီးတတွေး မျက်ရည်စီကြည်တွေနှက်အစေးကျင်တယ်မျက်ရည်စီကြည်တွေမျက်ရည်ရဲ့စီကြည်ရဲ့တွေရဲ့နှက်အစေးကျင်တယ်အဲ့ဒီ6ခုကိုဒီနေ့ဦးဇင်းတို့တစ်ခုချင်းတစ်ခုချင်းဦးဇင်းရှိရနေပြောပြီးမှနောက်ကနေအာယုံပြုတ်ပြီးခန္ဓာကိုယ်ထဲမှာညံသွင်းပြီးရှုရမယ် မျက်ရည်စီကြည်တတွေးမျက်ရည်စီကြည်တတွေးသုံးခုလေးမှတ်လိုက်ပါမျက်ရည်စီကြည်တတွေးနှက်အစေးကျင်ငယ်မျက်ရည်စီကြည်တတွေးနှက်အစေးကျင်ငယ်မျက်ရည်စီကြည်တတွေးနှက်အစေးကျင်ငယ်မျက်ရည် အတုလို့ခေါ်တယ်ငိုကြွေးမြည်တမ်းရေပန်းကြီးသောအခါမလျော့ပတ်သောဥရုအာဟာရမျိုးမိကိုမြေမှုံထိပါသောအခါစသည်တို့၌မျက်စိမှယိုစီးသော စီကြီးအစင်းရှိသောအာဘောဓာတိဟုသောမျက်ရည်ငိုတဲ့အခါဒီမှာကြတယ်တခါတည်းအော်ဟေ့ငိုယိုမြည်တမ်းတဲ့အခါဒီမှာကြတယ်တခါတလေ ဝမ်းသာလွန်အားကြီးလို့ရည်ရင်လည်းမျက်ရည်ကျတယ်တဲ့မလျောက်ပတ်တဲ့ဥဒုအာဟာရမျိုးဖြစ်ပြီးတော့မိโกတွေမြူမုံတွေမျက်စိတွေထဲဝင်မဲ့ဆိုရင်လည်းမျက်စိမှာ CG အစင်းအရေးတွေယိုစီးတယ်အဲ့ဒီယိုစီးတဲ့မျက်စိကယိုကြတော့အဲ့ဒါကိုမျက်ရည်ဒီမျက်စိထဲမှာကြလာတဲ့မျက်ရည်တွေကြလာတဲ့မျက်ရည်တွေဟာ ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားယွန်စရာဆက်ဆုပ်စရာကြီးပါလားမျက်ရည်အပေါ်အဲ့လိုနှလုံးသွင်းရမယ်မျက်စိကကြလာတဲ့ဒီမျက်ရည်တွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒီမျက်ရည်တွေငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ပေါပေါပေါပေါပေါပေါပေါပေါနဲ့ဒေါသဖြစ်ဒေါကအာကြီးတဲ့ပုဂ္ဂိုလ်များဆိုစိတ်တွေဆင်းရဲ ကိုဆင်းရဲစိတ်ဆင်းရဲဖြစ်ပြီးတော့တပေါက်ပေါက်နဲ့မျက်ရည်တွေကြာရတယ်မျက်ရည်ပေါက်တွေအဲ့ဒီမျက်ရည်ပေါက်တွေအဲ့ဓာတွေဟာယွန်တရားပဲဆက်ဆုပ်เสียပဲငါလည်းမပိုင်အစိုးမရပါလားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားလို့အဲ့ဒီလိုရှုပေးပါတဲ့။ဩငါရဲ့ခန္ဓာကြီးထဲမှာ ဒီမျက်ရည်တွေရှိနေပါလားဒီမျက်ရည်တွေဟာမိမိရဲ့အတွင်းတဏ္ဍာမှာအိဒ္ဓတတဏ္ဍာမှာရှိနေတဲ့ဒီမျက်တွေဟာမျက်ရည်တွေဟာယွန်စရာပါလားဆက်ဆုပ်စရာပါလားယွန်စရာဆက်ဆုပ်စရာအနေနဲ့မျက်ရည်ကိုနှလုံးသွင်းပေးပါ မျက်ရည်တွေဒီယွန်းစရာပါလားဆက်ဆုပ်စရာပါလားဒီမျက်ရည်တွေငါလည်းမပိုင်အစိုးမရပါလားယွန်းစရာဆက်ဆုပ်စရာတွေပါလားအဲ့ဒီလိုနှလုံးသွင်းပြပါ မျက်ရည်တွေသည်ယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားကြလာတဲ့ဒီမျက်ရည်တွေဘာမှတိမ့်ထားသေးရထုတ်ပိုးပြီးတော့ပြင်ဆင်တိမ့်စားပြီးခွက်နဲ့စုထားသေးရဘာမှမရှိဘာတစ်ခုမှနှစ်သာရမရှိလို့ဘာတစ်ခုမှတန်ဖိုးမရှိလို့မျက်ရည်တွေကိုလည်းပိုင်သလားမယိုနဲ့မစီးနဲ့မကြနဲ့မျက်ရည်မထွက်နဲ့အမိန်ပေးလို့ရသလားမရဘူးတဲ့ အဲ့တော့ဩဒီမျက်ရည်တွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားယုံွယ်ဆက်ဆုပ်ပဲပဲဖြစ်ပါလားမျက်ရည်တွေရဲ့ပုံမှန်သုံးသပ်ပါကဲနောက်တစ်မျိုးသွားမယ်ဝက်သားတဲ့ထမင်းချိုး၌သွန်လောင်းအပ်သောစီကဲ့သို့မိပူသောအခါစသည်တို့၌များသောအဖြစ်လက်ဖမိုးလက်ဖွာခြေပမိုး ခြေဘဝနှုတ်သီးပြားနှစ်ဖူးပြင်ပခုံးစွန်း၌တီးသောအုံးစီအစင်းနှင့်တူသောစီကြီး၎င်းလက်ဖမိုးတွေခြေမိုးတွေနှစ်ဖူးပြင်တွေမှာ ထွက်တဲ့စီကြီးနော်စီကြီးအဲ့ဒီစီကြီးအစီတွေထွက်လာတာအစီတွေပြန်လာတာသူမျက်နှာကြီးအစီတွေကိုပြန်လို့အဲအဲ့ဒါပြောတာအဲ့လိုစီကြီးမျိုးကိုပြောတာမျက်နှာကနေမှထွက်လာတဲ့အဲ့ဒီစီကြီးတွေ နော်အဲ့ဒီဟာထမင်းဂျိုးမှာသွန်းလောင်းတဲ့စီကက်တို့ပဲတဲ့ထမင်းဂျိုးကိုတခါတည်းစီနဲ့လောင်းထားတယ်လို့ပဲနော်မျက်နာတွေခန္ဓာတွေခြေဖိုးလက်ဖွားနှုတ်သီးပြားနှစ်ဖူးပြင်တွေပခုံးစွန်းတွေတီသော အုံးစီအစင်းနဲ့တူသော CG CG တွေမျက်နာမှာ ပြန့်နှံ့နေတဲ့အဲ့ဒီနေရာမှာဖြစ်ပေါ်လာတဲ့နှစ်ဖူးပြင်တွေမှာထွက်လာတဲ့ CG တွေဟာငါကိုလည်းမဟုတ် ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားလို့စီကြီးတွေဟာငါကိုမဟုတ်တဲ့အကြောင်းငါဥစ္စာမဟုတ်တဲ့အကြောင်းငါမဟုတ်တဲ့အကြောင်းကိုသုံးသပ်ပေးပါ။အော်ဒီအစီတွေပြန်ထွက်လာတယ်မျက်နှာကြီးတွေအစီတွေပြန်ထွက်လာတယ်။အဲ့ဒီအစီတွေပြန်ထွက်လာတဲ့အစီကြီးတွေဟာယွန်စရာပဲရှိတယ်ဆက်ဆုပ်စရာပဲရှိတယ်။ဘာမှတာယာပွဲမရှိဘူး။ဒီစီကြီးတွေဟာ ငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားဒီစီကြီးတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ယွန်တရားဆက်ဆုပ်เสียပဲရှိပါလားကိုယ့်ရဲ့မျက်နှာတွေနှစ်ဖူးပြင်းတွေပေါ်ထွက်လာတတ်တဲ့အဲ့ဒီ CG ကိုအာယုံပြုတ်ပြီးတော့နှလုံးသွင်းနှလုံးသွင်း CG တွေမျက်နှာတွေ ခြေပမိုးတွေလက်ဖွားတွေလက်ဖွားမှာဆိုရင်အဲ့ဒီအစီတွေပြန်ထွက်တာလက်ဖွားတွေမှာဆိုရင်နှုတ်သီးပြားနှစ်ဖူးရင်ထွက်နေတဲ့စီကြီးတွေဒီငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားငါလည်းမဟုတ်ပါလားလို့သုံးသပ်ပေးပါခန္ဓာကိုယ်ကြီးကိုယွန်သွားအောင်မုံသွားအောင်ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့အောင်ထိသုံးသပ်ပေးပါ စီကြီးတွေဟာငါကိုမဟုတ်ငါဥစ္စာမို့ယွန်တရားယူပါလားစီကြီးတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ယွန်တရားဆက်ဆုပ်เสียယူပါတကား နောက်တစ်ခုကခေလောတဲ့ရှင်သည်စသည်ကို မြင်သောအခါလက်ရက်တွင်မှထွက်သောလက်ရက်ရေကဲ့သို့ဘာဘာဆောင်နှစ်ဖက်မှတက်၍ရှာ၌တည်သောရှာပြား၌ကြာသောရှာရင်း၌ချွဲသောအမြုပ်နှင့်ရောသောအာဘောဓာတိဟုသောတတွေဩတတွေတွေပါဇက်ထဲမှာရှိနေတဲ့အဲ့ဒီတတွေတွေကလည်း ယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားဒီတတွေးတွေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ယွန်ပွဲဆက်ဆုပ်ပွဲပဲဖြစ်ပါလားတတွေးတွေရဲ့ယွန်တရားဆက်ဆုပ်စရာဘာမှတန်ဖိုးမရှိကိုယ့်ရဲ့ပါဇက်ထဲမှာရှိနေတဲ့ဒီတတွေးတွေ လက်ရက်တဲ့ရေတွင်းကဲ့သို့ဟိုကထွက်လိုက်ဒီကထွက်လိုက်ပစောင်နေတဲ့ထွက်ကြလိုက်ဟိုကစီးလာလိုက်ယိုလာလိုက်အဲ့ဒါမှာရှာဒီပေါ်မှာရှာရင်ရှာပြားရှာရင်၌ချွဲပြီးတော့တွေးတွေကအဲ့ဒါတွေကတခါအမြုပ်တွေနဲ့ရောနေတာရှာထဲမှာရှိတဲ့အမြုပ်တွေနဲ့ရောနေတဲ့အဲ့ဒီတွေးတွေအဲ့ဒါတွေဟာယွန်တရားပဲဆက်ဆုပ်စရာပဲဘာမှအနှစ်သာရမရှိဘူး ယုံစရာကြီးပါလားဆက်ဆုပ်စရာကြီးပါလားဘာမှတရားပွဲမရှိနှစ်သာရမရှိပါလားယုံွယ်ဆက်ဆုပ်ဖွယ်ပဲ ရှိပါလားလို့အဲ့ဒီလိုနှလုံးသွင်းပေးရမယ်ယုံတရားတွေကိုနှလုံးသွင်းဆက်ဆုပ်စရာတွေနှလုံးသွင်းဒီပါဇက်ထဲမှာဒီတွေတွေရှိတာယွန်စရာကြီးပါလားကိုယ်ခန္ဓာကိုယွန်သွားအောင်မုန်းသွားအောင်နှလုံးသွင်း ဒီခန္ဓာကိုယ်ကြီးကိုမုံသွားရင်အဲ့ဒါနိဗ္ဗာန်ရဖို့နှီးပြီဒီခန္ဓာကိုယ်တွေ့တာနေသမျှတဏှာနဲ့ကန့်ညိနေသေးသမျှနိဗ္ဗာန်နဲ့အဝေးကြီးပဲ ညောနေရဆက်ဆုပ်เสียပါတကားတတွေးတွေဟာကိုလည်းမပိုင်အစိုးလည်းမရမယူပါနဲ့လည်းပြောလို့မရမစီးပါနဲ့လို့လည်းပြောလို့မရယွန်တရားဆက်ဆုပ်เสียဘာမှအနှစ်သာရမရှိယွန်ပွဲကြီးပါတကားဆက်ဆုပ်ပွဲကြီးပါတကားဘာမှအနှစ်သာရမရှိပါတကား မြက်ရည်တွေကလည်းယွန်တရားဆက်ဆုပ်စရာစီကြည်တွေကလည်းယွန်တရားဆက်ဆုပ်စရာစီကြည်ဆိုတော့မျက်နှာအစီပြန်နေလက်ဘွားတွေအစီပြန်နာတွေအဲ့ဒီစီကြည်တွေကလည်းဆက်ဆုပ်စရာပဲမြက်ရည်တွေကလည်းဆက်ဆုပ်စရာစီကြည်ကလည်းဆက်ဆုပ်စရာတတွေးတွေကလည်းဆက်ဆုပ်စရာဩငါခန္ဓာကိုယ်မှာမျက်ရည်တွေရှိတယ်စီကြည်တွေရှိတယ်တတွေးတွေရှိတယ် မျက်ရည်ကလည်းယွန်တရားဆက်ဆုပ်เสียပဲစီကြီးကလည်းယွန်တရားဆက်ဆုပ်เสียပဲတထွေးတွေကလည်းယွန်တရားဆက်ဆုပ်เสียပဲရှိပါလားလို့ဘာဝိတာဘုလိကတာအကျဉ်းကြီးပွားပေးရမယ်အကျဉ်းရာထောင်သိမ့်တန်းပွားများပါများတဲ့အခါကျတော့ခန္ဓာကိုယ်ကြီးပေါ်မှာယွန်စရာတွေမြင်းလာတယ်ဆက်ဆုပ်စရာတွေမြင်းလာအဲ့ဒီလိုမြင်လာအောင်အထိကို ဆင်ញင်ပေးရတယ်သုံးသပ်ပေးရတယ်ဂျိန်ဂျိန်ဂျိန်ဂျိန်ပွားပေးရတယ်ဂျိန်ဂျိန်ဂျိန်ဂျိန်နှလုံးသွင်းပေးရတယ်ယွန်စရာတွေအဖြစ်ဆက်ဆုပ်စရာတွေအဖြစ်ဘာမှအနှစ်သာရမရှိတာတွေဒါတွေကိုနှလုံးသွင်းရတယ် မျက်ရည်တွေကလည်းယွန်းစရာဆက်ဆုပ်စရာကြီးပါတကားစီကြီးတွေကလည်းယွန်းစရာဆက်ဆုပ်စရာကြီးပါတကားတတွေးတွေကလည်းယွန်းစရာဆက်ဆုပ်စရာကြီးပါတကားမျက်ရည်စီကြီးတတွေးအာလို့ဘာမှနှစ်သာရမရှိဘာမှตายရပွဲမရှိ ယွန်တရားတွေပဲရှိတယ်ငါရဲ့ခန္ဓာကိုယ်ဟာခုပေါင်းစုထားတဲ့အရာတွေမှန်သမျှဟာဘာတစ်ခုမှတန်ဖိုးရှိတာမရှိဘူးကုန်လို့ယွန်တရားတွေနဲ့ဆက်ဆုပ်စရာတွေနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားလို့ဒီခန္ဓာကိုယ်ကြီးပေါ်မှာညာနဲ့သုံးသပ်ကြည့်ယုံပွဲတွေကို သုံးသပ်ကြည့်ဆက်ဆုပ်ပွဲတွေကိုသုံးသပ်ကြည့်မသားရပွဲတွေ ယွန်တရားတွေဆက်ဆုပ်เสียရတယ်ဘာမှနှစ်သာရမရှိတာပဲအဲ့ဒါတွေကို သုံးသပ်ပြီးတော့ကြည့်နှလုံးသွင်းဆင်ញင် ရက်ရီစီကြီးတွေသုံးခုနောက်သုံးခုကနှက်အစေးကျင်ငယ်နှက်အစေးကျင်ငယ်ဆိုတဲ့နောက်ထပ်သုံးခုကိုဆက်ပြီးတော့ပွားပါမယ်သင်္ကာနိကာငိုကြွေးမြည်တမ်းမလျော့ပတ်သောဥရုအဟာရတို့၏အစွမ်းဖြင့်ဓာတ်ချောက်ခြားခြင်းကြောင့်ဖြစ်သောနှုသောထန်းသီးစာနှင့်တူသောအုံနောက်မှယိုစီးသောအာဘောဓာတိဟုသောနှက်၎င်း နှက်တွေအေးတဲ့အခါမှာနှာရည်တွေယိုတယ်နှက်တွေကြတယ်အဲ့ဒီနှက်တွေနှာရည်တွေနှာရည်တွေယိုလို့ကြလာတဲ့အဲ့ဒီနှက်တွေအဲ့ဒီဟာတွေဟာตายာပွဲလားနှစ်သက်ပွဲလားသူပါလားအတုပါလားယွန်တရားလားตายာပွဲလားဆိုတော့အတုပါယွန်တရားကြီးဆိုလေနှက်တွေဆိုနှက်တွေယိုစီးပြီး နှတ်တွေယိုစီးနှာကြီးတွေတပေါက်ပေါက်နဲ့ကြအဲ့ဒီကြနေတဲ့နှာကြီးတွေနှတ်တွေဟာตายာဖွယ်လားနှစ်သက်ဖွယ်ရှိသလားယွန်စရာလားပြန်သုံးသပ်ပေးပါယွန်စရာတွေဆက်ဆုပ်စရာဘာမှအနှစ်သာရမရှိတဲ့နှတ်တွေကို သေးသေးချာချာညာနဲ့မြောင်ကြည့်မြောင်သုံးသပ်အဲ့ဒီနတ်တွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဘာမှตายပွဲ မရှိနှာခေါင်းကနေမှယိုစီးကြတွေးလေဓာတ်တွေခြောက်ချတဲ့အခါမှာဒါလည်းအပူပြင်းထန်တဲ့အခါတို့အေးပြင်းထန်တဲ့အခါတို့အဲ့ဒါအဲ့ဒီဥနှောက်ကနေပြီးတော့ ယိုစီးပြီးကြလာတဲ့နှတ်တွေအဲ့ဒီနှတ်တွေဟာယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားဒီနှတ်တွေဟာဘာမှနှစ်သာရမရှိယုံွယ်ဆက်ဆုပ်ွယ်ပဲရှိပါလားနှတ်တွေအပေါ်မှာရှုပေးရပါ နတ်တွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဘာမှตายပွဲမရှိပါလားဒီနတ်တွေရဲ့အပေါ်မှာဆင်ញံသုံးသပ်ပေးပါလတိကာတဲ့ဝင်ရိုးကိုနယ်စီတုတ်တကဲ့သို့180သောအယိုးတို့ဤအကြဝယ် နေစီကိစ္စကို ပြီးစေ၍တည်သောမဟာလှေကားစေနှင့်တူသောပြည့်ချွဲသောအစေတဲ့အယိုးဆက်တွေကြားမှာ ရှိနေတဲ့အစေကိုဆိုလိုတာနော်အဲ့ဒီအစေသည်တဲ့ယွန်စရာဆက်ဆုပ်စရာပဲနော်လဲဝင်ယိုးနေစီတုတ်တယ်လို့လဲဝင်ယိုးစီတွေတုတ်ထားတယ်လို့180တော့အယိုးဆက်တို့အကြားမှာ အဲ့ဒီမှာနေစီဖြစ်ပြီးတော့တည်ရှိနေတဲ့အစေးတဲ့အပြစ်ချွဲတဲ့အစေးတွေအဲ့ဒီအစေးတွေဟာအယိုးတွေအယိုးတွေအဆက်တွေအဆက်တွေကြားထဲမှာရှိနေတယ်အဲ့ဒီအစေးတွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဘာတစ်ခုမှအနှစ်သာရမရှိตายာဝယ်မရှိပါလားရချွဲတဲ့အစေးတွေဟာ ကျွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားရချွဲတဲ့အစေးတွေဒီယွန်တရားဆက်ဆုပ်ဆရာကြီးပါတကားယွန်တရားဆက်ဆုပ်ဆရာကြီးပါတကားအာမအနှစ်သာရမရှိပါလားယွန်တရားပဲရှိပါလားဆက်ဆုပ်ဆရာပဲရှိပါလားရချွဲတဲ့အစေးတွေဒီယွန်တရားကြီးဆက်ဆုပ်ဆရာကြီးပါလားဒီအစေးတွေဟာငါ့ကိုလည်းမဟုတ်ငါ့ဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလား ယွန်တရားဆက်ဆုပ်เสียပဲရှိပါလားအယိုးတွေအယိုးတွေကြားထဲမှာရှိနေတဲ့အစေးတွေလက်ဝင်ယိုးစီတုတ်ထားတယ်လို့ပဲယိုးတွေအယိုးတွေမှာထည့်ထားတဲ့အဲ့ဒီအစေးတွေအဲ့ဒီအစေးတွေဒီယွန်တရားဆက်ဆုပ်เสียပဲရှိပါလား နောက်တစ်ခုကကျင်ငယ်တဲ့မုတ်တံတန်းတွင်း၌မှောက်ခုံပြတ်သောအဝကျင်သောအိုးတွင်း၌ဝင်သောတန်းစီရေကဲ့သို့ စီပိုင်းစီပေါင်းတွင်း၌တည်သောပဲပြင်းပဲကြီးပြားကြီးအဆင်းရှိသောကျင်ငယ်သည်၎င်းမိမိတို့ယိုပေါက်ပေးနေရတဲ့ကျင်ငယ်အဲ့ဒီကျင်ငယ်ရေတွေဟာလည်းပဲ ယွန်တရားဆက်ဆုပ်เสียပဲရှိပါလားဒီကျင်ငယ်ရည်တွေဟာအနံ့အဖြစ်လည်းမကောင်းဘူးအစင်အဖြစ်လည်းမကောင်းဘူးယွန်တရားပဲရှိတယ်ဆက်ဆုပ်เสียပဲရှိပါလားကျင်ငယ်ရည်တွေယွန်ပွဲဆက်ဆုပ်ဖွယ်ပဲပြည့်နေပါလားနှလုံးသွင်းပေးပါ ကျင်ငယ်တွေဟာဒီကျင်ငယ်ရေတွေဟာယိုစီးပြီးကြလာတဲ့ကျင်ငယ်ရေတွေဟာတာယာဘွယ်မရှိနှစ်သက်ဘွယ်မရှိယွန်တရားဆက်ဆုပ်เสียပဲရှိပါလား နတ်တွေကလည်းယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဟိုကောင်ကနေမှယိုစီးကြလာတဲ့နှတ်တွေဟာယွန်စရာဆက်ဆုပ်စရာပဲအကျိုးတွေအကျိုးတွေကြားထဲမှာရှိနေတဲ့အစေးတွေကလည်းယွန်စရာဆက်ဆုပ်စရာပဲဒီယိုစီးကြလာတဲ့ကျင်ငယ်ရည်တွေဟာလည်းယွန်စရာဆက်ဆုပ်စရာပဲ ဟိုအင်မတန်မှယွန်စရာကောင်းပါတယ်ဆိုတော့ဆက်ဆုပ်စရာကောင်းပါတယ်ဆိုတော့အရာတွေအလုံးကဒီခန္ဓာကိုယ်ကြီးထဲမှာစုနေတာ哦ဒီခန္ဓာကိုယ်ကြီးထဲမှာစုနေတဲ့ဒီအရာတွေအလုံးကအလုံးသော32မျိုးသောဒီအရာတွေရှုပွားခဲ့တာဆင်ញင်ခဲ့တာချွဲတွေရှိတယ်တလိပ်တွေရှိတယ်ပြည်တွေရှိတယ်နှက်တွေရှိတယ်ကဲဘာတွေများตายရပွဲ ရှိလို့လဲဒီခန္ဓာကိုယ်ကြီးကဘာများနှစ်သက်ပွဲရှိလို့လဲ ဒီခန္ဓာကိုယ်ကြီးဟာယွန်တရားဆက်ဆုပ်เสียရတယ်အရာအလုံးနဲ့စုပေါင်းထားတဲ့အရာပဲရှိတယ်ဒီခန္ဓာကြီးကตายဖွယ်နှစ်သက်ဖွယ်ဘာတစ်ခုမှမရှိပါလားခန္ဓာကြီးပေါ်မှာဆင်းရဲနှက်အစေးကျင်ငယ်အဲ့ဒီသုံးခုအပြတ်မြတ်အလှလှပြန်သုံးသပ်ကြည့်ပါနတ်တရားလဲယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလား အယိုးတွေအယိုးတွေကြားထဲမှာလိုက်ပြီးတော့ရှိနေတဲ့အစေးတွေကလည်းယွန်တရားဆက်ဆုပ်စရာကြီးပါတကားကျင်ငယ်ရေးတွေကလည်းယွန်တရားဆက်ဆုပ်စရာကြီးပါတကားနိုင်ရဲ့အစေးရဲ့ကျင်ငယ်ရဲ့အဲ့ဒီနိုင်ရဲ့အစေးရဲ့ကျင်ငယ်ရဲ့အဲ့ဓာတွေကယွန်တရားတွေပါလားဆက်ဆုပ်စရာတွေပါလားဒီကျင်ငယ်ရေးတွေကလည်းကြည်တမ်းကျင်ငယ်ရေးတွေ ဒီတိုင်းထားတယ်နဲ့အနတ်နေနန္နာပဲပုတ်စော်နန္နာခြင်းငယ်စွန့်တဲ့နေရာတွေဩယွန်တရားတွေပဲဆက်ဆုပ်စရာတွေကျင်ကြီးတွေကျင်ငယ်တွေဘာတစ်ခုမှလည်းကောင်းတာလည်းမရှိဘူးဒီကျင်ငယ်ရေတွေကလည်းယွန်တရားပဲဆက်ဆုပ်စရာပဲအစေးတွေကလည်းယွန်တရားဆက်ဆုပ်စရာပဲရှိပါတကား နတ်တွေကလည်းယွန်းစရာဆက်ဆုပ်စရာပဲရှိပါတကား နတ်တွေရဲ့နတ်တွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားအစေတွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားကျင်ငယ်တွေကလည်းယွန်စရာဆက်ဆုပ်စရာကြီးပါတကားဆင်ញင်ပေးပါဘာဝိတဗုဒ္ဓိကတာအကြိမ်ကြိမ်ပွားပေးရတယ်နတ်ရဲ့ အစေးရယ်ကျင်ငယ်ရယ်သုံးခုအပြတ်မြတ်လှလှပွားပေးပါ 6မျိုးလုံးကိုစာနဲ့ပြန်ပွားကြည့်မယ်မျက်စိထဲမှာကြာလာတဲ့မျက်စိကနေကြာလာတတ်တဲ့မျက်ရည်တွေဟာငါကိုမဟုတ်ငါဥစ္စာမို့ယွန်စရာဆက်ဆုပ်စရာပဲရှိပါလားဒီမျက်ရည်တွေဟာယွန်စရာဆက်ဆုပ်စရာပဲရှိပါလား မျက်ရည်တွေဟာယွန်တရားဆက်ဆုပ်เสียပဲရှိပါလားမျက်နှာတွေခြေဘွားလက်ဘွားတွေမှာထွက်လာတဲ့အစီတွေအဲ့ဒီစီကြီးတွေကလည်းပဲယွန်တရားဆက်ဆုပ်เสียပဲရှိပါလားစီကြီးတွေကလည်းယွန်တရားဆက်ဆုပ်เสียပဲရှိပါလား မျက်ရည်တွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားစီကြီးတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားပါဇက်ထဲမှာရှိနေတဲ့တတွေးတွေကလည်းယွန်ပွဲဆက်ဆုပ်ပွဲပါတကားယွန်တရားကြီးပါတကားယွန်ပွဲဆက်ဖို့ဆုပ်ပွဲတွေယွန်တရားကြီးတွေပါတကားမျက်ရည်တွေကလည်းယွန်တရား စီဂျီတွေကလည်းယွန်နေတာတတွေးတွေကလည်းယွန်နေတာမြက်ရည်တွေကလည်းယွန်တရားကြီးပါတကားစီဂျီတွေကလည်းယွန်တရားကြီးပါတကားတတွေးတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကား ပြက်ကြီးတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားစီကြီးတွေကလည်းယွန်တရားကြီးပါတကားပါဇတ်ထဲမှာရှိနေတဲ့တွေတွေကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားနှာခေါင်းတွေထဲမှာယိုစီးကြနေတဲ့ နှတ်တွေယိုစီးကြနေတဲ့နှာရည်တွေနှတ်တွေကလည်းပဲအုတ်နောက်ကနေယိုစီးကြလာတဲ့နှာရည်တွေနှတ်တွေကလည်းယွန်စရာကြီးပါတကားဆက်ဆုပ်စရာကြီးပါတကားနှတ်တွေကယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒီနှတ်တွေကယွန်စရာကြီးဆက်ဆုပ်စရာကြီး အချိုးတွေကြားထဲမှာရှိနေတဲ့အစေးတွေကလည်းဂျွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားအစေးတွေကလည်းဂျွန်စရာဆက်ဆုပ်စရာပဲနတ်တရားလည်းဂျွန်စရာဆက်ဆုပ်စရာအယိုးတွေတွင်မှာရှိတဲ့ယိုးတွေဂျိုးဆက်တွေကြားမှာရှိနေတဲ့အစေးတွေကလည်းဂျွန်စရာဆက်ဆုပ်စရာ ကျင်းငယ်ရေတွေကလည်းယွန်းစရာဆက်ဆုပ်စရာကြီးပါတကားဩဒီခန္ဓာကြီးနတ်တွေထွက်လိုက်ကျင်ကြီးတွေထွက်လိုက်ကျင်ငယ်တွေထွက်လိုက်တတွေတွေထွက်လိုက်ဒီခန္ဓာကြီးဘာမှန်းตายရပွဲ ရှိလို့တော့ဘာမှန်းနှစ်သက်ပွဲရှိလို့တော့အပုတ် ခန္ဓာကြီးအပွားခန္ဓာကြီးယွန်စရာခန္ဓာကြီးဘာမှနှစ်သက်ပွဲမရှိတဲ့ခန္ဓာကြီးပါလား တတ်တွေရှိတယ်အစေတွေရှိတယ်ကျင်ငယ်တွေရှိတယ်မြက်ရည်တွေရှိတယ်စီးကြီးတွေရှိတယ်ဒရွေတွေရှိတယ်ဒရွေတွေကလည်းယွန်းစရာ ဆက်ဆုပ်စရာကြီးနှာခေါင်းကယိုစီးကြနေတယ်နှက်တွေကလည်းယွန်းစရာဆက်ဆုပ်စရာကြီးပါဇက်ထဲကယိုစီးကြတယ်ဒရွေတွေအဲ့ဒီပါဇက်ထဲကယိုစီးကြနေတဲ့ဒရွေတွေကလည်း ဩဘာမှနှစ်သာရမကြည့်ယွန်တရားဆက်ဆုပ်เสียကြည့်ပါတကားနတ်တရားလည်းယွန်တရားဆက်ဆုပ်เสียကြည့်ပါတကားအစေးတွေကလည်းယွန်တရားဆက်ဆုပ်เสียကြည့်ပါတကားကျင်းငယ်ရည်တွေကလည်းယွန်တရားဆက်ဆုပ်เสียကြည့်ပါတကားဩငါ့ကိုငါ့ကိုလို့ သိသိထားတဲ့ခေါ်နေတဲ့တတ်မှထားတဲ့ဒီခန္ဓာကိုယ်ကြီးအတွင်းထဲမှာယွန်တရားဆက်စုပ်ဆရာတွေပဲရှိပါလားချွဲတွေရှိတယ်ပြည်တွေရှိတယ်တလိပ်တွေရှိတယ်နှက်တွေရှိတယ်ကျင်ကြီးတွေရှိတယ်ကျင်းငယ်တွေရှိတယ်အော်ဒီခန္ဓာကိုယ်ကြီးကတကယ်တမ်းကျတော့ပုတ်ရမယ်ခန္ဓာကြီးပါလားပွားရမယ်ခန္ဓာကြီးပါလား ပိုးတွေလောက်တွေစားရမယ်ခန္ဓာကြီးပါလားယွန်တရားဆက်ဆုပ်စရာခန္ဓာကြီးပါလားဆံမင်းအမွှေးခြေတဲ့လက်တဲ့သွားအေးဒါတွေနဲ့စုထားတာအသားတွေရှိတယ်အကြောတွေရှိတယ်အယိုးတွေရှိတယ်ရိုးတွင်ခြင်းတွေရှိတယ်အညို့ရှိတယ်နှလုံးရှိတယ်အသက်ရှိတယ်အမြင့်ရှိတယ်အဖြစ်ရှိတယ်အဆုတ်တွေရှိတယ် ဦးမာကြီးရှိတယ်ဦးသိန်းကြီးရှိတယ်အစာသစ်အစာဟောက်နေရှိတယ်ဦးနောက်တွေရှိတယ်သဲကြေတွေရှိတယ်တလိပ်တွေရှိတယ်ပြည်တွေရှိတယ်သွေးတွေရှိတယ်ချွေတွေရှိတယ်အစီခဲတွေရှိတယ်မျက်ရည်ရှိတယ်စီကြီးရှိတယ်တရွေးရှိတယ်နှက်ရှိတယ်အစေးရှိတယ်ကျင်ငယ်တွေရှိတယ်။အော်ဆာမင်းအစကျင်ငယ်အဆုံး ဒီ32ခုထာသားတွေနဲ့စုဝေးထားတဲ့ခန္ဓာကြီးပါလားဒီခန္ဓာကြီးတွင်းထဲမှာရှိတဲ့ဆံမင်းတွေခြေသက်တွေလက်သက်တွေသွားတွေအရည်တွေကျင်ကြီးတွေကျင်ငယ်တွေချွဲတွေပြည်တွေတလိပ်တွေနှက်တွေဥသိမ်ဥမအကဲအကုန်လုံးအခုဆိုသွားတာဒီညာနဲ့ဆင်ញင်ကြည်တာဘာများตายရပွဲရှိလို့လဲဘာများနှက်သက်ဖွယ်ရှိလို့တော့ ဒီခန္ဓာကိုယ်ကြီးအပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီးဘိုးတွေထိုးရမယ်သဘောကြီးလောက်တွေစရမယ်သဘောကြီးချွဲတွေရှိတယ်ပြည်တွေရှိတယ်တလိပ်တွေရှိတယ်ကျင်ကြီးတွေရှိတယ်ကျင်ငယ်တွေရှိတယ်အဲ့ဒီတည်းမှာပိုးကောင်းတွေပိုးကောင်းတွေအများကြီးဒီခန္ဓာကိုယ်ကြီးတည်းမှာခန္ဓာကိုယ်ကြီးတည်းမှာရှိနေတဲ့ပိုးကောင်းတွေရှိနေတာမသိဘူးယွန်းတရားလို့မမြင်ဘူး ဒီခန္ဓာကိုယ်ကြီးကိုပဲตายဝယ်လို့မြင်နေတယ်လှတယ်လို့မြင်နေတယ်လှတယ်လို့ထင်နေကြတယ်ယွန်ရှာဝယ်လို့ထင်နေကြတယ်အတုပါကောင်းကြီးကို သူ့ပါတင့်တယ်တယ်လို့ထင်နေကြတယ်တကယ်တမ်းစမ်းစစ်ကြည့်တော့ဘာတစ်ခုမှตายဝယ်ဆိုတာမရှိနှစ်သက်ဘွယ်ဆိုတာမရှိဩဒီခန္ဓာကိုယ်ကြီးဟာအပုတ်ကြီးပါလားအပွားကြီးပါလား ယွန်တရားကြီးပါလားဆက်ဆုပ်เสียကြီးပါလားဒီခန္ဓာကြီးကိုကြီးဟာဘာမှနှစ်သာရမရှိယုံွယ်ဆက်ဆုပ်ဖွဲ့တွေနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားဒီခန္ဓာကိုယ်ကြီးအပေါ်မှာယွန်တရားတွေဆက်ဆုပ်เสียတွေမြောင်သုံးသပ်ပါဘာဝိတာပုလိကတာအကျဉ်းငိမ့်သုံးသပ်လိုက်စမ်းပါတဲ့မြတ်စွာဘုရား ခြေသားတို့ဒီကြိမ်နဲ့တခါတည်းပွားခိုင်းတာမဟုတ်ဘူးတဲ့အကြိမ်ကြိမ်နဲ့ရာထုံသိမ့်သမ်းမကဒီခန္ဓာကိုမုံသွားအောင်ထိအောင်ယုံသွားအောင်ထိအောင်ဒီခန္ဓာကိုယ်ကြီးကိုနောက်ကိုမလိုချင်တော့အောင်ထိပွားပေးတဲ့လိုချင်တဲ့တဏှာဖြစ်နေသေးသမျှကိုယ်စီရဲ့စိတ်စီရဲ့ဒီကြုံနေရဥမှာမို့မလိုချင်တော့နဲ့တဲ့ဒီခန္ဓာကိုယ်ကြီးရရင်ဒီဒုက္ခတွေရမှာ ရတဲ့ခန္ဓာကိုယ်ကြီးကလည်းကောင်းလားဆိုတော့မဟုတ်ဘူးတဲ့ယွန်တရားကြီးဆက်စုပ်ဆရာကြီးဘာမှနှစ်သာရမရှိတာကြီးပုတ်ရမယ်ခန္ဓာကြီး ပွားရမယ်ခန္ဓာကြီးဘိုးတွေထိုးရမယ်ခန္ဓာကြီးလောက်တွေစားရမယ်ခန္ဓာကြီးအပုတ်ခန္ဓာကြီးအပွားခန္ဓာကြီးယွန်တရားခန္ဓာကြီးဆက်စုပ်ဆရာခန္ဓာကြီးဒီခန္ဓာကိုယ်ကြီးဟာယွန်တရားတွေနဲ့ဆက်စုပ်ဆရာတွေနဲ့ပြည့်နေတယ် မျက်ရည်တွေနဲ့ပြည့်နေတယ်စီးကြီးတွေနဲ့ပြည့်နေတယ်ပါးစပ်ထဲမှာလည်းတတွေးတွေနဲ့ပြည့်နေတယ်။ဘာမြတ်တာယာဝဲရှိလေ။အော်တတွေးတွေကလည်းယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလား။တတွေးလေးထွေးထားရင်တော့မှဘယ်သူမှမကြည့်ခြင်းမှုယွန်ကြတယ်ဆက်ဆုပ်ကြတယ်။အဲ့ဒီယွန်တရားဆက်ဆုပ်စရာတွေဘယ်မှာရှိလဲမိမိရဲ့ခန္ဓာထဲမှာရှိတယ်။အဲ့ဒါကိုညံသွင်းကြည့်တဲ့ အဲ့ဒါတော့မတို့ညံသွင်းပြီးတော့ကြည်လိုက်စမ်းပါတဲ့ကိုယ်ခန္ဓာကိုယ်မှာတရားရှာခန္ဓာမှာတွေ့တယ်ညံသွင်းကြည့်မှတွေ့တယ်ညံနဲ့ကြည့်တော့အဲ့ဒီခန္ဓာကိုယ်ကြီးထဲမှာတရားတွေ့တယ်ဘာတွေလဲဟောဒီသုံးသက်နဲ့ကိုတာတန်နဲ့စူဝေးထားတဲ့သာမင်ခြေသက်လက်သက်သွားရည်သာကြော်ရိုးရိုးရင်းချင်းဒီအညို့ဥသိဥမကျင်းကြီးခြင်းငယ်ချွတ်ပြီးတလိမ့်နှတ် ယွန်တရားတွေဆက်စုပ်စရာတွေနဲ့ပြည့်နေတဲ့32ကုဋ္ဌာတနဲ့စူဝေးထားတဲ့ခန္ဓာကြီးပါလားအပုတ်ခန္ဓာကြီးပါလားအပွားခန္ဓာကြီးပါလားယွန်တရားခန္ဓာကြီးပါလားဆက်စုပ်စရာခန္ဓာကြီးပါလားယောက်ျားဆိုတာမရှိမိန်းမဆိုတာမရှိအပုတ်ပဲရှိတယ်အပွားပဲရှိတယ်ပုတ်ရမယ်သဘောကြီး ပွတ်ရမယ်သဘောကြီး အဲ့ဒီယုတ်တရားကြီးသည်အပုတ်ကောင်းကြီးအပွားကောင်းကြီးဒီအပုတ်ကောင်းကြီးအပွားကောင်းကြီးဟာငါသူတော်ဘာယောက်ျားမိမ့်မမဟုတ် ပုတ်ရမယ်သဘောကြီးပဲရှိပါလားပွားရမယ်သဘောကြီးပဲရှိပါလားပိုးတွေထိုးရမယ်သဘောကြီးပဲရှိပါလားလောက်တွေစားရမယ်သဘောကြီးပဲရှိပါလားယွန်တရားကြီးပဲရှိပါလားဆက်စုပ်စရာကြီးပဲရှိပါလား ငါသူတစ်ပါးယောက်ျားမိန်းမမဟုတ်ယွန်းတရားဆက်စုပ်စရာတွေနဲ့ပြည့်နေတဲ့ခန္ဓာကြီးပါလားဒီခန္ဓာကြီးဟာအပုတ်ကောင်းကြီးအပွားကောင်းကြီးယွန်းတရားကြီးဆက်စုပ်စရာကြီးဘိုးတွေထိုးရမယ်သဘောကြီးလောက်တွေစားရမယ်သဘောကြီးဩယွန်တရားကြီးပဲရှိပါလားဆက်စုပ်စရာကြီးပဲရှိပါလား ပုတ်ရမယ်သဘောကြီးပဲရှိပါလားပွရမယ်သဘောကြီးပဲရှိပါလားအပုတ်ခန္ဓာကြီးပါလားပွခန္ဓာကြီးပါလားပုတ်ရမယ်ခန္ဓာကြီးပါလားပွရမယ်ခန္ဓာကြီးပါလားဘိုးတွေထိုးရမယ်ခန္ဓာကြီးပါလားလောက်တွေစားရမယ်ခန္ဓာကြီးပါလားဘိုးကောင်းနေလောက်ကောင်းနေတန်ကောင်းနေတီကောင်းနေရဲ့နေအိမ်ကြီးပါလား ပိုးမြေပိုးမျိုး80တို့ရဲ့တာဖွာရာနေရာကြီးပါလားသေဆုံးရာနေရာကြီးပါလားပိုးကောင်နေတန်ကောင်နေလောက်ကောင်နေဒီကောင်နေဟာဒီခန္ဓာကိုယ်ကြီးအိမ်ကြီးထဲမှာပဲမွေးဖွားကြတယ်ဒီခန္ဓာအိမ်ကြီးထဲမှာပဲသေဆုံးကြတယ်တုတ်တန်ကြီးသင်ညာကြီးပိုးကောင်နေရတုတ်တန်ကြီးပိုးကောင်နေရသင်ညာကြီးပိုးကောင်နေသေယာဌာနကြီး ပိုးကောင်းနေတန်ကောင်းနေလောက်ကောင်းနေမွေးဖွားရာဌာနကြီးယွန်တရားကြီးစက်စုပ်ဆရာကြီးပဲရှိတယ်ခန္ဓာကြီးပါလားပုတ်ရမယ်ခန္ဓာကြီးပါလားပွရမယ်ခန္ဓာကြီးပါလားဘိုးထိုရမယ်ခန္ဓာကြီးပါလားလောက်တွေစားရမယ်ခန္ဓာကြီးပါလားဘိုးတွေစားရလောက်တွေစားရတယ်ယွန်တရားစက်စုပ်ဆရာ ခန္ဓာကြီးပါလားမစင်နေခြင်းကြီးတွေချွဲတွေပြည်တွေတလိပ်တွေနှက်တွေဒါတွေနဲ့ပြည့်နေတဲ့ခန္ဓာကြီးဒီခန္ဓာအိမ်ကြီးထဲမှာအယိုးတွေကို တိုင်းထူပြီးတော့အသားတွေအသွေးတွေနဲ့လိမ်ကြံအတွင်းထဲမှာမစင်နေခြင်းကြီးတွေထဲ့ထားတာချွဲတွေထဲ့ထားတာပြည်တွေထဲ့ထားတာတလိပ်တွေထဲ့ထားတာနှက်တွေထဲ့ထားတာ အယုတ်တိုင်ထူထားတော့ခန္ဓာကိုယ်ရဲ့ပြိုကျမသွားတော့အိမ်ကြီးတိမ်မှာတိုင်နေထောက်ဘေးကနေမှနိုင်ရနေနေကာအမိုးတွေမိုးအတွင်းထဲမှာလူတွေနေသလိုဟောဒီတိုင်အယုတ်တိုင်ထူပြီးတော့အသားတွေအရေတွေနဲ့အကုန်လုံးခန္ဓာကိုယ်ကြီးကိုဖုံးလွှမ်းထားတယ်အဲ့ဒီအတွင်းထဲမှာတော့ယွန်တရားတွေပဲရှိတယ်ဆက်ဆုပ်စရာတွေပဲရှိတယ် ပိုးကောင်တွေရှိတယ်တန်ကောင်တွေရှိတယ်လောက်ကောင်တွေရှိတယ်တုတ်ကောင်တွေရှိတယ်အတွင်းထဲမှာတော့လူတွေအိမ်ကြီးတွေလူနေသလိုပဲခန္ဓာထဲမှာတော့အဲ့ဒီပိုးကောင်တွေမွှားကောင်တွေယွန်တရားတွေဆက်စုပ်စရာတွေအဲ့ဓာတွေပဲနေအိမ်ကြီးသူတို့အဲ့ဒီမှာသားတွေဖွာကြတယ်သေဆုံးကြတယ်အဲ့ဒီထဲမှာပျော်ကြတယ်ပါကြတယ်စားကြတယ်တောက်ကြတယ်ဒီပိုးကောင်တွေဟာ မိမိရဲ့ခန္ဓာကိုယ်အိမ်ကြီးထဲမှာ ပြောကြပါကြစကြတောက်ကြမွေးကြဖွာကြသေဆုံးကြတဲ့ဒါဝများငါကိုငါကိုလို့လုံနေတာအဲ့ဒီခန္ဓာကိုယ်ကြီးထဲမှာယွံမွဲဆက်ဆုပ်ွယ်တွေပဲရှိနေတဲ့ခန္ဓာကြီးဒါကိုအကြောင်းပြုပြီးတော့မန်နေတက်ကြတယ်မာနတွေတက်ကြလိုက်သေးတယ် ကိုကိုကိုချီးမြှောက်ခြင်းငါတော်တယ်ငါဆင့်ရှိတယ်ကိုကိုကိုလည်းချီးမြှောက်ကြတယ်အထင်ကြီးကြတယ်သူတစ်ပါးတွေကိုနှိမ်ကြတယ်သူတစ်ပါးတွေကို ချိုးကြတယ်မန်နေတက်ကြတယ်ဒီခန္ဓာကိုယ်ကို အကြောင်းပြုပြီးတော့အမှန်ကိုမမြင်အမှန်ကိုမသိလို့ဒီပေါ်မှာตายရကြတယ်တွေ့တက်မဲ့ကြတယ်ယွန်စရာလို့ဆက်ဆုပ်စရာလို့ဘာတစ်ခုမှ မမြင်ဘူးအပုတ်ကြီးလို့မမြင်ဘူးအပွားကြီးလို့မမြင်ဘူးငါကိုလို့မြင်ရတယ်ငါဥစ္စာလို့မြင်ရတယ်ငါလို့မြင်ရတယ်တဏှာအပြင်မာနာအပြင်ဒိဋ္ဌိအပြင်ယွံပွဲတွေဆက်စုပ်ပွဲတွေပဲရှိတာကိုငါကိုငါဟာငါဥစ္စာလို့သိမ့်ပိုက်ပြီးတော့နေကြတာမြတ်စွာဘုရားကတကယ်တမ်းจิตသားတို့ အယို့တိုင်းထူပြီးတော့အသွေးတွေအသားတွေနဲ့လိမ်ကြမ်းပြီးတော့ထားလို့လှတယ်လို့အပေါ်ရန်အရေးပြားလေးတဘာတစ်ထောက်စားလောက်များ ဖုံးထားလို့လှတယ်လို့ထင်နေတာအရေးကုန်နေအကုန်ခွာကြည့်အတွင်းအပြင်လှန်ပြီးတော့ကြည့်လိုက်စမ်းအတွင်းအပြင်ခွာပြီးတော့လှန်ပြီးတော့များဟောအပြင်ဘက်ကအတွင်းအတွင်းကအပြင်ဆိုပြီးတော့လမ်းလျှောက်သွားကြည့်တဲ့ ကြည်ကန်နေငှက်တွေဘလောက်လိုက်ပြီးတော့နှုတ်သီးနဲ့ထိုးကြမှမသိဘူးရင်ကောင်တွေဘလောက်လိုက်အောင်ညမယ်သူတဝီဝီနဲ့ဝုံဝုံဝုံနဲ့ရက်ခတ်လို့တော့နိုင်မှာမဟုတ်ဘူးရင်ကောင်တွေလာအောင်လုံးလို့ဘိုးတွေကြလို့လောက်တွေကြလို့ဒီခန္ဓာကိုယ်ကြီးရဲ့အဖြစ်အမှန်အရှိတရားကတော့အရာပဲအဲ့ဒီတရားတွေထဲမှာတရားကိုမသိလို့ယုံွယ်လို့မသိလို့ ဆက်စုပ်ဖွဲလို့မသိလို့ငါကိုငါဟာငါဥစ္စာလို့တဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်သိပ်ပိုက်ထားကြတယ်တကယ်တမ်းတော့ဒီခန္ဓာကြီးဟာယွန်တရားကြီးပါလားဆက်စုပ်ဆရာကြီးပါလားဘာမှနှစ်သာရမရှိတဲ့ခန္ဓာကြီးပါလားပုတ်ရမယ်ခန္ဓာကြီးပါလားပွရမယ်ခန္ဓာကြီးပါလားဘိုးတွေထိုးရမယ်ခန္ဓာကြီးပါလားလောက်တွေစားရမယ်ခန္ဓာကြီးပါလား အပုတ်ခန္ဓာကြီးပါလားအပွားခန္ဓာကြီးပါလားယွန်တရားခန္ဓာကြီးပါလားဆက်စုပ်เสียခန္ဓာကြီးပါလားဝရီထိုးရမယ်လောက်ဒီစားရမယ်ယွန်တရားတွေဆက်စုပ်เสียတွေနဲ့ပြည့်နေတဲ့ခန္ဓာကြီးအပုတ်ခန္ဓာကြီးအပွားခန္ဓာကြီးပို့ထိုးရမယ်ခန္ဓာကြီးလောက်စားရမယ်ခန္ဓာကြီးပါလား ဒီခန္ဓာကိုယ်ကြီးထဲမှာချွဲတွေရှိတယ်ပြီးတွေရှိတယ်တလိပ်တွေရှိတယ်နှက်တွေရှိတယ်ကျင်ကြီးတွေရှိတယ်ကျင်ငယ်တွေရှိတယ်အစာသစ်တွေရှိတယ်အစာဟောင်းတွေရှိတယ်ဥဒိန်တွေရှိတယ်ဥမတွေရှိတယ်။အော်ခန္ဓာကြီးအတွင်းထဲကိုအမှန်တရားကိုအမှန်မြင်အောင်အရှိတရားကိုအရှိသိအောင်လို့ ဆင်ញင်သုံးသပ်ပွားများလိုက်တဲ့အခါကျတော့ဒီခန္ဓာကြီးဟာဘာတခုမှ အနှစ်သာရမရှိပါလားဘာတခုမှตายဝယ်မရှိပါလားตายဝယ်မရှိအနှစ်သာရမရှိတဲ့ခန္ဓာကြီးပါလားအပုခန္ဓာကြီးပါလားအပွားခန္ဓာကြီးပါလားပိုးတွေထိုးရမယ်ခန္ဓာကြီးပါလားလောက်တွေစားရမယ်ခန္ဓာကြီးပါလား ဗိုလ်တွေထိုးရမယ်ခန္ဓာကြီးလောက်တေစားရမယ်ခန္ဓာကြီးအပုတ်ခန္ဓာကြီးအပွားခန္ဓာကြီးယွန်စရာခန္ဓာကြီးဆက်ဆုပ်စရာခန္ဓာကြီးပါလား။အော်ဒီခန္ဓာကိုယ်ကြီးဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလား။ပုတ်ရမယ်ခန္ဓာကြီးပါလားပွားရမယ်ခန္ဓာကြီးပါလား။ဘိုးတွေထိုးရမယ်ခန္ဓာကြီးပါလားလောက်တေစားရမယ်ခန္ဓာကြီးပါလား။ အပုတ်ခန္ဓာကြီးပါလားအပွားခန္ဓာကြီးပါလားယွန်ရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒီခန္ဓာကိုယ်ဤဓမ္မဆံမင်းနေရှိတယ်။အော်ယွန်ရာဖြစ်တယ်ဆံမင်းနေရှိတယ်အမွှေးတွေရှိတယ်ခြေသက်လက်သက်တွေရှိတယ်သွားတွေရှိတယ်အရေတွေရှိတယ်။အော်ယွန်ရာတွေပါလား အသားတွေရှိတယ်အကြောတွေရှိတယ်အယိုးတွေရှိတယ်ရိုးတွင်ခြင်းသည်ရှိတယ်အညွတ်ရှိတယ်နှလုံးရှိတယ်အသက်ရှိတယ်အမြဲရှိတယ်အဖြင်းရှိတယ်အဆုပ်ရှိတယ်ဥမတွေရှိတယ်ဥသိမ်းတွေရှိတယ်အစာသစ်တွေရှိတယ်အစာဟောင်းတွေရှိတယ်ဥနောက်တွေရှိတယ်သဲခြေရှိတယ်တလိပ်ရှိတယ်ပြည်ရှိတယ်သွေးရှိတယ်ချွေးရှိတယ်အစီကဲရှိတယ် မျက်ရည်တွေရှိတယ်စီကြည်တွေရှိတယ်တတွေးတွေရှိတယ်နှတ်တွေရှိတယ်အစေးတွေရှိတယ်ကျင်းငယ်ရည်တွေရှိတယ်အဲ့ဒီကျင်းငယ်တွေရှိနေတဲ့သံမင်းကနေကျင်ငယ်တွေအထိအလုံးသော32မျိုးရှိတဲ့ဒီခန္ဓာကိုယ်ကြီးဟာယွန်တရားကြီးပါလားဆက်ဆုပ်เสียကြီးပါလား ငါလည်းမပိုင်ပါလားငါလည်းအစိုးမရပါလားပုတ်ရမယ်ခန္ဓာကြီးပါလားပွရမယ်ခန္ဓာကြီးပါလားပိုရီထိုးရမယ်ခန္ဓာကြီးပါလားလောက်တည်စားရမယ်ခန္ဓာကြီးပါလားခန္ဓာကိုယ်တွင်ညံသွင်းပြီးတော့ရှုပေးပါဒီအပုတ်ခန္ဓာကြီးကို အပုတ်လို့မြင်အောင်အပွားခန္ဓာကြီးကိုအပွားကြီးအပိုကြီးအပွားကြီး ယွန်တရားကြီးဆက်ဆုပ်ဆရာကြီးလို့မြင်ပြီးတော့ဒီခန္ဓာကိုယ်ကြီးကိုမတက်မဲ့အောင်မနှစ်သက်အောင်မဆွဲလန်းအောင်ရှုရမယ်ကိုခန္ဓာကိုယ်ကြီးကိုရှုရလဲအတုပအယောစုမြင်လာပြီးတော့တခါတည်းယွန်ပွဲတွေဆက်ဆုပ်ပွဲတွေမြင်တယ်သူတစ်ပါးခန္ဓာကြည့်လိုက်ရင်လည်းပဲယွန်ပွဲတွေပဲမြင်တယ်ဆက်ဆုပ်ပွဲတွေပဲမြင်တယ်ဆိုတော့တဏှာကန့်ညိလို့မရတော့ဘူး ဘူးတဲ့တဏှာကတ်ခွင့်မသာတော့အော်အပုတ်တွေပဲရှိတဲ့ခန္ဓာကြီးအပွားတွေပဲရှိတဲ့ခန္ဓာကြီးဒီအပုတ်ခန္ဓာကြီးအပွားခန္ဓာကြီးပဲတကယ်ရှိတာဘယ်မှာလဲငါသူတစ်ပါးယောက်ျားမိန်းမနှစ်သက်ဖွယ်ตาရဖွယ်ဘာမှမှမရှိတာကိုဒါတွေကိုနှစ်သက်ဖွယ်လို့ထင်နေကြတယ်ตาရဖွယ်လို့ထင်နေကြတယ်ဒီပေါ်မှာတဏှာတွေဖြစ်နေကြတယ်ຢာကတွေဖြစ်နေကြတယ် အမှန်ကိုမမြင်လို့အမှန်ကိုမသိလို့တတန္တရာလုံးကလည်းဒီပေါ်မှာငါကိုငါဟာငါဥစ္စာလို့တဏမာနဒိဋ္ဌိနဲ့ကပ်ခဲ့ကြတယ်သာသနာတွင်းမှာလည်းတဏမာနဒိဋ္ဌိတွေနဲ့ကပ်ပြီးတော့နေရရင်တော့အရှုံးကြီးရှုံးလိုက်မယ်တဲ့ဒါကြောင့်မို့မြတ်စွာဘုရားကသုံးမာဝါပါဠိတော်မှာဒါခန္ဓာကိုယ်တွင်းမှာဟဲ့ဒီ32ခုထာတာကိုဆင်ញင်ပြီးတော့သုံးတတ်ကြပါ ညံသွင်းပြီးတော့ခန္ဓာကိုယ်ကြီးထဲမှာအကျဉ်းချင်းအကျဉ်းချင်းရှုပေးကြပါအဲ့ဒီလိုအကျဉ်းချင်းအကျဉ်းချင်းရှုပြီးတော့ဒီခန္ဓာကိုယ်ကြီးကို သုံးတတ်နေမယ်ဆင်းရင်နေမယ်ပွားများနေမယ်ဆိုရင်တော့အာလုံးခန္ဓာကိုယ်ကြီးပေါ်မှာတွေ့တာတဲ့ကန့်ညိတဲ့တဏှာလောဘတွေနဲနဲနဲနဲပြီးတော့နောက်ဆုံးတဏှာကုန်ခန်းပြီးတော့နိဗ္ဗာန်ချမ်းသာကြီးရနိုင်ပါတယ် ကဲယောဂီများဦးဇင်းတို့တဏှာကြီးပြေသွားပါပြီအားလုံးလက်ဖြားချီပြားတွေကွေးလိုက်ဆန်းလိုက်လေ့ကျင့်ခန်းတွေလုပ်ပြီးဖြုတ်လို့ရပါပြီအားလုံး32ကုဋ္ဌာသကမ္မထန်ကြီးဦးဇင်းတို့ပြီးပါပြီ ယနေ့ကျွန်တော်ဩစတြေးလျဘက်တော့ယနေ့၈ရက်စနေနေ့၈ရက်တလ2022ခုနှစ်ယနေ့ဦးဇင်းတို့တရားတော်မှာပေါင်းတော်ကောင်းတို့တွေကိုဦးဇင်းထေရီထေရာ ယဟန္တာမထေမြတ်ကြီးတွေရဲ့အကြောင်းတွေဟောကြားလာခဲ့တာအခုဒီနေ့တော့ဦးဇင်းဒီသာသနာတော်ကြီးဟာဘလောက်ထိတန်ဖိုးကြီးတယ်ဒီသာသနာတော်ကြီးပွင့်လင်းဖို့ဘလောက်ထိပေးဆက်ခဲ့ရတယ်ဆိုတော့ယတောဒရာထေရီမာကြီးယတောဒရာထေရီမာကြီးဘဝနဲ့ဓမ္မကိုယနေ့ဦးဇင်းတို့တရားတော်မတွေကိုဟောပြောပေးပါမယ် တရားမဟောသေးခင်မှာတရားမင်းပိုင်းချင်းဖြစ်တော်မူသောဘုံတော်နန္ဒဂန္ဓောနန္ဒဉာဏ်တော်နန္ဒတကုတော်နန္ဒစัจ java လာကဘာမြေမိုးဖြံမြန်ကျိုးမြအနန္တတကုတော်တို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောအစာဤကောင်းခြင်းအလဲဤကောင်းခြင်းအဆိုးဤကောင်းခြင်းကောင်းခြင်းများစွာဖြင့်ပြည့်စုံတော်မူသော တတဝါပေါင်းတို့အားဆင်းရဲမှန်သမျှဒုက္ခမှန်သမျှချုပ်ငြိမ့်ပြီးတော့ချမ်းသာအမျိုးမျိုးကို ပေးတော်မူတတ်သောမြတ်စွာဘုရားဘုရားတပည့်တော်အားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားဓမ္မများကိုဘုရားတပည့်တော်အားဟောပြောခွင့်ပြုတော်မူပါမြတ်စွာဘုရားတရားဓမ္မအပေါင်းတော်ကောင်းတို့အားနာယူခွင့်ပေးတော်မူပါဘုရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သော မလေတံဖိုလေတံနိဗ္ဗာန်ပတိယဆေတံသောတရားတော်မြတ်ပေါင်းကိုဖျားတပည့်တော်သည်ငွေကြေးလလဘဂုဏ္ဌနမမျော်ကိုပဲဓမ္မတက်တက်ကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုစားဖျားတပည့်တော်အားဟောပြောခွင့်ပြုတော်မူပါဖျားပူဇော်ခွင့်ပြုတော်မူပါဖျားမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့တရားဓမ္မဒေသနာတော်ကိုနာယူကြည်ညိုပြီးတက္ကလာတရားဓမ္မပေါင်းသူတော်ကောင်းတို့သည် သိလဲသိနိုင်ကြပါသည်နားလဲနိုင်ကြပါသည်သိမြင်နိုင်ကြပါသည်သိတဲ့အတိုင်းလဲကျင့်နိုင်ကြပါသည်ကျင့်ကြံကြိုးကုပ်ပွားများအထုတ်တဲ့အတိုင်းလဲထိုးထွင်း၍သိမြင်နိုင်ကြပါစေဆိုတဲ့ကောင်းမြတ်သော စိတ်စေတနာဖြင့်ဦးဇင်းတရားဟောကြားပေးပါမယ်ယနေ့ရသောရာထေရီမာကြီးအကြောင်းမနေ့က အော်ဘယ်ဟာဟောရမလဲရှားရင်းနဲ့ထေရီမာကြီးရဲ့ဘဝနဲ့ဓမ္မမဟောရသေးဘူးကြာပြီအဲ့တော့ဦးဇင်းဒီနေ့ထေရီမာကြီးရဲ့ဘဝနဲ့ဓမ္မအကြောင်းအဲ့ဒါလေးတွေကို ဟောပြမယ်ဒါဒီနာယူသောအဖြစ်ငါတို့ရတဲ့ဒီသာသနာတွေ့နေရတဲ့သာသနာဟာဒီသာသနာတော်ကိုဖြစ်မြောက်အောင်ပံ့ပိုးခဲ့ကြတဲ့စောင့်ရှောက်ခဲ့ကြတဲ့ ပုံကိုယ်တွေဘလောက်ဘဝကိုတရေခဲ့ရတယ်ဘလောက်ထိရင်းနေခဲ့ရတယ်ဒါမြတ်စွာဘုရားဆိုတာတော့မပြောနဲ့တော့နော်မြတ်စွာဘုရားရဲ့ဘေးကရန်လိုက်ရတဲ့ပုံကိုယ်ရဲ့ဘဝတွေပိစပ်မှုတွေတောင်မှမနေဘူးအဲ့ဒီအကြောင်းတွေသိပြီးတော့တရားတော်ကိုပို့ပြီးတော့ကြိုးစားစေခြင်းလို့ငါတို့ရတဲ့သာသနာဟာလွယ်လွယ်မဟုတ်ဘူးတွေးနဲ့ရေးခဲ့ရတာเนาะဒုက္ခတွေနဲ့ရေးခဲ့ရတာ ဒုက္ခတွေနဲ့ရင်းခဲ့ရတာသွေးနဲ့ရင်းခဲ့ရဒုက္ခတွေနဲ့ပေးဆက်ခဲ့ရတာသွေးတွေနဲ့ပေးဆက်ခဲ့ရတာအဲ့ဒါကိုဒကာဒကမတွေကိုဦးဇင်းကဒီရတရာထေရီမာကြီးရဲ့ဘဝအကြောင်းကို နာယူပြီးတော့အဲ့ဒါကိုသိစေခြင်းနဲ့သိတဲ့အတိုင်းလဲပို့ပြီးတော့ဟိုတရားတော်ပေါ်နှစ်နှစ်ခြိုက်ခြိုက်ပို့ပြီးတော့ကျင့်စေခြင်းလွန်းလို့ဦးဇင်းကဒီနေ့ဒီသုတ်တံကိုဟောခြင်းဖြစ်ပါတယ်နော်အဲ့တော့ ရတောတရာဆိုတာဦးဇင်းတို့တရားဓမ္မတွေတိတ်တထမင်းသားရဲ့ဒါဇနီးနော်ဦးဇင်းတို့ဖရာလောင်းတော်ဘဝနော်16နှစ်တာရွယ်ကြတဲ့ထိတ်မြလက်ထပ်ခဲ့တဲ့ရတောတရာသူ့ရဲ့အဖေကဦးဇင်းတို့သုဗ္ဗဗုဒ္ဓ သူ့ရဲ့မောင်သူနဲ့၃နှစ်ကြီး၃နှစ်ငယ်ကဘာလို့လဲဆိုတော့ဒေဝဒတ်လို့ခေါ်တဲ့အရှင်ဒေဝဒတ်နော်အရှင်ဒေဝဒတ်ကြီးကသူ့ရဲ့မောင်အရင်သူ့ရဲ့အဖေကသုဗ္ဗဗုဒ္ဓသူကသုဗ္ဗဗုဒ္ဓနဲ့သုတ်တော်ဒနာနဲ့ကဒီကကပိလဝတ်နဲ့ဒေဝဒဟဒီဘက်ကသုဗ္ဗဗုဒ္ဓရဲ့ညီမနှစ်ယောက်ဟိုဘက်ကညီမနှစ်ယောက်အဲ့ဒါ ပြန်ပြီးတော့အိမ်အောင်ပြုလက်ထပ်ကြတယ်နော်အိမ်အောင်ပြုလက်ထပ်တော့ဒီဘက်ကအခုပြောတဲ့တိဋ္ဌထမင်းသားဒီဘက်ကဖွားမြင်တယ်သုတ္တောဒနာဘက်ကဟိုကသုဘဗုဒ္ဓဘက်ကယတောရရာဖွားမြင်တယ်ဒါအကုန်လုံးဆွေတွေမျိုးတွေသူတို့တာကိယတွေရထုံသန်းစင်လာအရာလက်ထက်လေးရှိတယ်အဲ့တော့ဟိုဘက်မှာကဒါသုတ္တောဒနာအသုဘဗုဒ္ဓဘက်မှာကမွေးဖွားတာက ရတောထရာသူ့ရဲ့ငယ်နာမည်ကဗဒ္ဒကိစနာတဲ့နော်ဗဒ္ဒကိစနာရတောထရာအင်မတန်မှလှပတယ်ဒီကာမဘုံနော်ဒီလူဘုံလောကမှာကတော့သူ့ရဲ့ရုပ်ရည်အစင်းကိုရှင်နိုင်တဲ့ပုဂ္ဂိုလ်တဦးတယောက်မှကိုမရှိဘူးတဲ့အင်မတန်မှလှပတယ်ဘာလို့လဲဆိုတော့လေးတင်ကြီးကဘာတသိန်းဖြစ်ကျင်ထားတဲ့ပါရမီတွေအဟုန်အစွမ်းတွေကြောင့်ဘယ်သူမှလိုက်ပြီးရှင်လို့မရဘူး အဲ့ဒီလောက်ချော်မော်လှပတဲ့ရသောဒရာဒီဘက်ကဦးဇင်းတို့သုတ်တော်ဒနာမင်းကြီးကမွေးတာကြတော့တိတ်တထမင်းသားရဲ့ညီတော်နန္ဒရဲ့အဲသူတို့ထက်ကြီးတဲ့ဒါဇနပရကလျာဏီဇနပရကလျာဏီကတကယ်တမ်းကတော့ဟိုဒီအဟွာတို့မြတ်စွာဘုရားတို့ထက်၃နှစ်ကြီးတယ်လို့ဆိုတယ်ဇနပရကလျာဏီကမြတ်စွာဘုရားနဲ့၃နှစ်ကြီးရသောဒရာမြတ်စွာဘုရား ဖွားဖက်တော်ကကြတော့ခုနှစ်ဦးကြတော့ရတော်ရာကလည်းဖွားဖက်တော်ပဲနော်အကန္တကမြင်းစန္ဒအမတ်အာနန္ဒာရွှေအိုကြီးလေးလုံးဟောရိပင်အာဘောကာယဆန်ရွှေကံဒါခုနှစ်မျိုးနော်ဒါရှင်အာနန္ဒာနော်အဲကန္တကမြင်းနော်ရတောတရာအာဘောကာယဆန်စန္ဒအမတ်ရွှေရွှေကြီးလေးလုံးနော် အဘောကာယဆံရွှေရွှေဦးလေးလုံးကံကန္တကမြင့်နော်အဲ့ဒါမျိုး နောက်ပြီးတော့အဘောအဘောဘောဘောဓိပင် ပါသေးတယ်အဘောအရှင်အနန္ဒာရဲ့ဘောဘောဓိပင်အဘောကာယဆံရွှေကံဒါခုနှစ်မျိုးအဲ့ဒီခုနှစ်မျိုးကဖွားဖက်တော်တယ်အဲ့ဒီဖွားဖက်တော်ခုနှစ်မျိုးနဲ့တိတ္တထမင်းသား ဖွာတော်မူတယ်ဒါရတောဒရာတို့ကလည်းဖွာဘက်တော်ထဲမှာပါခဲ့တယ်အဲ့ဒီကနေပြီးတော့ဦးဇင်းတို့16နှစ်အရွယ်ရောက်တော့တိတ္တထမင်းသားနဲ့ရတောဒရာနဲ့လက်ထထိမ်မြာပေးပြီးတော့အဲ့ဒီမှာဌိနံစီစိန်ကိုအပ်ခဲ့တယ်ဌိနံအပ်တဲ့အချိန်မှာသုတ္တောဒနာမင်းကြီးကသူ့ရဲ့ဒီသားတော် ထွက်သွားမှာဆိုလို့နီးအမျိုးမျိုးနဲ့တခါတည်းတော့မထွက်အောင်သူစီမံခဲ့တာပါရမီအဟုတ်နေနှိုးဆော်တဲ့အခါကျတော့အချိန်တန်တော့မရဘူးတောထွက်တာဘုရားလောင်တောထွက်တဲ့ညကသာတော်ရာဟုလာလေးမွေးဖွားတဲ့ညသာတော်ရာဟုလာလေးမွေးဖွားတဲ့ပြီးတဲ့အချိန်မှာပဲမွေးဖွားတယ်လို့နေကင်းကြားတယ်အဲ့ဒီအချိန်မှာဩငါမှာအနှောင်အဖွဲတွေ ငါမှာပိုးပို့ပိုးပို့ပြီးများလာပါလားများလာပါလားလောကီတဲ့နေဒီအနှောင်ဖွဲ့တွေများလွန်းရင်ယုံထွက်ဖို့ခက်ကုန်အဲ့တော့ငါဒီနေ့ညတော့ထွက်မှာပဲဖះအလောင်းတော်ကြီးအဲ့ဒီနေ့ညမှာစန္ဒအမတ်ကိုခေါ်ပြီးကန္တကမင်းပြင်ခိုင်းပြီးတော့တခါတည်းအနော်မှာတောင်ကန်းကိုတောထွက်တယ်တောထွက်တဲ့အခါကျတော့ ရတောဒရာထေရီမရတောဒရာမျိုးသမီးကသူ့မှာစိတ်ကွက်ခြင်းမရှိခဲ့ဘူးငါ့ကိုပြစ်သွားလို့ငါဒီလိုသွေးနှုတ်သားနှုတ်အချိန်မှာငါ့ကိုပြစ်ရက်တယ်လို့သူ့မှာစိတ်မဖြစ်ဘူးတိဋ္ဌထမင်းသားဘယ်ရောက်နေတယ်ဆိုတာစုံစမ်းပေးပါသူဘာတွေကြင့်နေတယ်ဘာတွေလုပ်နေတယ်ဆိုတာကိုပဲ तू သိပြစေ तू သိကြတာဒါပဲ အဲ့ဒါနဲ့သွားစုံသားတဲ့ပုံကိုယ်တွေကတိဋ္ဌထဘေဒဟာတထသီသော စွမ်းကိုသာစားတယ်တက်ခေါက်ဆိုးတဲ့ရှော့တေသင်္ကန်းကိုပဲဝတ်တယ်မြင့်မြတ်တဲ့အိယာနေရာညောင်ဆောင်နေပေါ်မှာအဲ့ဓာတွေမှာမနေဘူးတိဋ္ဌထမင်းသားဟာအဲ့ဒီလိုကြားတော့ရတ္တော်ထရာကနန်းတော်ထဲမှာ တနေ့မှတထပ်ပဲစားတော့တယ်ရသောတရားကဝတ်တဲ့အဝတ်ကိုလည်းအဲ့ဒီလိုတခါတည်းရတဲ့တွေဝတ်တဲ့အဝတ်မျိုးအဲ့လို short တဲ့အဝတ်မျိုးကိုပဲ သူဝတ်ပြီးတော့နေတော့တယ်။အိုးတခါတည်းခြေလေးချောင်းနဲ့ခြေသေးရုပ်ကြီးတွေနဲ့ဆင်းရုပ်မြုပ်တွေခံထားတဲ့ အဲ့ရာဂရင်တွေပေါ်မှာမအိတ်တော့ပဲနဲ့ကျိုးဂရင်ဆိုတာရှိတယ်ဦးဇင်းတို့အခုတော့ဟိုဟိုပလတ်စတစ်ကျိုးလိုဟာမျိုးနဲ့ဦးဇင်းတို့အိန္ဒိယနေတော့ကလည်းသုံးရတယ်သူကတန်တန်ကုန်မှဘေးကနေမှကွတ်ထတာအဲ့လိုက်ပခက်လိုပဲသူကျိုးကျိုးဂရင်လေးရှိတယ်အိန္ဒိယထုံးတာအဲ့လိုကျိုးဂရင်မျိုးနဲ့ပဲသူနေတော့တယ်အဲ့ဒါနဲ့သုတ္တရဏမင်းကြီးကပြောတယ်သမီးတဲ့ငါသားကတော့ နင့်ကိုထားပြီးတော့တောထွက်သွားပြီဆိုတော့ငါသမီးနောက်အိမ်တော်ပြုတ်မယ်ဆိုရင်သမီးရဲ့ဆန္ဒသမီးနောက်အိမ်တော်ပြုတ်မယ်သူပြုတ်လို့ရပါတယ်လုံးဝမှမပြုတ်နိုင်ပါဘူးအဲ့တော့ဖေးရခွင့်ပြုလိုက်ပြီးကြားတော့ကျန်တဲ့မင်းကြီးမင်းသားတွေကလှမ်းပြီးတော့လက်ထပ်ဖို့ခွင့်တောင်းတယ်လုံးဝမှသူ့ဘက်ကဘသူ့ပေါ်မှာမလိုက်လျောခဲ့ဘူးနော်

အဲဗာရာဏသီမြို့ဦးဇင်းတို့ပထမဝါကပ်ပြီးပြီအဲ့ဒီကနေမှဦးဇင်းတို့ရာဇဂျိုမြို့ကိုပြန်ကြွရာဇဂျိုမြို့ပြန်ကြွတဲ့အချိန်မှာပဲအဲ့ဒီရာဇဂျိုမြို့ရောက်တော့တခါတည်းသုဒ္ဓရမင်းကြီးကတိဋ္ဌတမင်းသားဖះဖြစ်ပြီသားတော်ဖះဖြစ်ပြီဖះဖြစ်ပြီဆိုလို့တွေ့ကျင်လိုက်တာ တွေ့ကျင်လိုက်တာ သွားလူတစ်ထောင်နဲ့စစ်တပ်နဲ့ဖះသွားပင်စမ်းရသော်ဖះသွားပင်ရသော်ဖះရှင် ကိုရောမြတ်ကြီးကတရားဟောတခါတည်းယဟန်ပြုနောက်ထပ်တစ်ထောင်လွတ်ယဟန်ပြုတစ်ထောင်လွတ်ယဟန်ပြုနဲ့အဲ့ဒါမျိုးနဲ့တသောင်းမြောက်တသောင်းမြောက်ကြတော့ကာလူဒါကြီးအမတ် ကလူတာကြီးမှာပို့လိုက်တဲ့အခွက်ကြီးကလည်းငါဒီတယောက်မှပြန်မလာပဲနဲ့အကုန်လုံးယဟန်ကြီးပဲပြုတ်သွားပြီမင်းငါစီဖះရှင်ကိုတော်မြတ်ကြီးကိုရောက်အောင်ပင့်ပေးသမှာရှင်မင်းကြီးယဟန်ပြုတ်မယ်ဆိုရင်တော့ပြုတ်ခွင့်ပေးပါတော့ရောက်အောင်တော့ပင့်ပေးပါမယ်ဟုတ်ပြီအဲ့ဒါဆိုသားတော်ကြီး ရောက်ရင်ပြီးတာပါပဲဆိုကာလူတာကြီးအမတ်ကြီးလွတ်လိုက်တာကိုရောက်တော့ ရသော်ဖျားတရားနာပြီးတော့ယဟန်ပြုတယ်ယဟန်ပြုပြီးတော့ဟာတဲ့သူကဂါထာတွေမြောင်များစွာနဲ့ကပိလောရွှေနန်းတော်မှာအခုလိုယာတိဟာအမတမကောင်းမြတ်တဲ့ယာတိပန်းနေပွင့်တဲ့အကြောင်းဖွက်နွယ်ပြီးတော့ကပိလောရွှေနန်းတော်ကြီးကိုဖခမဲတော်ကြီးကမျှော်နေတဲ့အကြောင်းကိုအဲ့ဒီမှာသွားပြီးတော့ လျှောက်ထားလို့မြတ်စွာဘုရားအချိန်တန်ပြီတာဂိယမျိုးတွေတဲကယဟန်ပြုတာလဲ1000လောက်ရှိပြီကျန်တဲ့ယဟန်တွေကလဲပြုတာနဲ့ဆိုတော့ယဟန်တော်2000အဲ့ဒီယဟန်တော်2000ကိုခြံရံပြီးတော့ရာဇဂျိုမြို့နဲ့ဟောတာဝတိမြို့ဆိုတာယူဇနာ60တယူဇနာကိုဒါပြမ်းမြ12မိုင်ခွဲလောက်သတ်မှတ်ကြတာပေါ့နော် တယူဇနာကိုအဲ့တော့တစ်နှစ်တစ်နှစ်တယူဇနာပဲကြွရက်ပေါင်း60ကြွရတဲ့ခရီးအဲ့ဒီရက်ပေါင်း60ကိုမြတ်စွာဘုရားရှင် ကိုတော်မြတ်ကြီးဆွန့်ကပ်ဖို့ရာအတွက်အရှင်ကာလုတာကြီးကအိုးတခါတည်းတိတ်ဟိုမှာနန်းတော်ကိုသွားသွားပြီးတော့ဆွန့်သွားသွားပြီးတော့တကိုးတယ်နဲ့သွားယူပြီးတော့ကိုကတ်သူကလည်းတရားထုရပြီးရဟနာကြီးပြဘိညာရတော့လမ်းမှာမြတ်စွာဘုရားဆွန့်ကွန်းမပင်မအောင်လို့ အလုံးနဲ့မြတ်စွာဘုရားတို့တနေ့ကြွတနေ့ကြွဒါဘုရားရှင်နေကြွတယ်ဆိုတာအဲ့နာမှာရောက်တဲ့ရွာတွေဏီကုန်းနေတွေ့တဲ့နေရာတွေဒါတရားဆိုတာဟောတာပဲလေတတ္တဝါတွေအတွက်အပင်မခံပြီးအပင်မမခံရင်တခါတည်းတကိုးတယ်နဲ့ကြွဆိုတခါတည်းအကုန်တန်းရောက်သွားမှာပဲဒါပေမဲ့လည်းတတ္တဝါတွေချွေချွတ်ဖို့ရာအတွက်လောကအတွက်တကိုးဆိုတာသုံးနဲ့သုံးတိုက်တဲ့နေရာမှာသုံးတာနော်ကြံတဲ့အချိန်မှာအပင်မခံပြီးတော့ တတ္တဝါတွေပေါ်ဘလောက်ကျင်နာသလဲဘလောက်တနာသလဲကြည်ဒါလို့ဖះလောင်းတော့မိညီမင်းသားဘဝတွေဖဏမစည်းပဲနဲ့ဒီတိုက်ဒီလန်ခီးတွေတောတွေတောင်တွေခြုံတွေဒါတွေတဲကိုတွားရတာအဲ့လိုလန်ခီးမှာတန်ခါ2000နဲ့ကြွားပြီးတော့နန်းတော်ရောက်ခမဲတော်ကြီးတွေနဲ့တွေ့ခမဲတော်နဲ့တွေ့တော့ဆွေတွေမျိုးတွေလာကြတယ်လာကြတယ်လာကြတယ် အဲ့ဒီထဲမှာဘယ်သူမလာလဲဆိုရတောဒရာထေရီရတောဒရာသူကမျိုးသမီးရတောဒရာလုံးဝမလာမတွေ့ဘူးအဲ့ဒါနဲ့ရတောဒရာဘာဖြစ်လို့လာမတွေ့တာလဲမြတ်စွာဘုရားပေါ်စိတ်ကောက်နေလားစိတ်ကောက်တာမဟုတ်ပါဘူးတဲ့သူ့ရဲ့ဂုံကျေးဇူးကိုသိရင်သူနေတဲ့ခမ်းမမှာလာပြီးတော့အပူဇော်ခံပါလိမ့်မယ်ရတောဒရာက အဲ့လိုပြောတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရမြတ်ကြီးချီးမြှောက်ရှာတယ်သုတ်တော်ဒနာမင်းကြီးကိုခေါ်တယ်နော်နောက်ပြီးတော့အရှင်သာရိပုတ္တရာအရှင်မောကလန်သူတို့ကိုခေါ်သွားပြီးတော့အဲ့ဒီမှာခင်းထားတဲ့အဲ့ဒီမှာပလင်ပေါ်မှာမြတ်စွာဘုရားခြေထောက်ကိုချပြီးထိုင်ပေးတယ် ခြေတော်လေးကိုအောက်ဆင်းပြီးတော့ခြေတော်အစုံချပြီးတော့မှတင်မလင်ခွေးမထိုင်မဲနဲ့ခြေတော်အစုံချပြီးတော့ရတောဒရာသူစိတ်တိုင်းကြပူဇော်ခွင့်ပြုပါဘယ်သူမှမတားနဲ့ရတောဒရာအမျိုးသမီးဟာမြတ်စွာဘုရားခြေတော်ရင်ကိုလာပြီးတော့မြတ်စွာဘုရားရဲ့ခြေမဘိုးတော်ကို တခါတည်းအကြိမ်ကြိမ်ဥတိုက်ဥတိုက်ပြီးတော့ရှ िख ိုးတာမျက်ရည်တွေကြာပြီးတော့သူတခါတည်းအကြိမ်ကြိမ်ရှ िख ိုးသုတ်တော်ထဏမင်းကြီးကအရှင်ဖျားတဲ့ဟောဒီရတော်တရာဟာအရှင်ဖျားပေါ်မှာအမတန်သစ္စာ ရှိတဲ့အမျိုးသမီးပါဗျာတဲ့အရှင်ဖျားတောထွက်တဲ့အချိန်ကာလမှာ အရှင်ဖရာတထထက်စားတယ်ဆိုတဲ့အတိုင်းသူလည်းတထထက်လိုက်စားတာဖရာအရှင်ဖရာတက်ခေါက်ဆိုးကိုဝတ်တယ်ဆိုလို့သူလည်းတက်ခေါက်ဆိုးလိုက်ဝတ်တယ်ဖရာတပြည့်တော်ကငါသမီးသားတော်ဟာ ပြန်မလာတော့ဘူးသူဟာတောထွက်ပြီးတရားကျင့်တော့ငါသမီးအရွယ်ငယ်သေးတယ်နောက်အိမ်အောင်ပြုတ်ခြင်းသမီးပြုတ်ပါလို့ပြောတော့လည်းပဲ လုံးဝမှ သူလက်မခံဘူးဖျားတဲ့အရှင်ဖျားပေါ်မှာအဲ့ဒီလောက်မေတ္တာအားလဲကြီးတဲ့ပုဂ္ဂိုလ်တစ္ဆာအားလဲကြီးတဲ့ပုဂ္ဂိုလ်အကျဉ်းအားလဲကြီးတဲ့ပုဂ္ဂိုလ်ပါဖျားရသော်ဖျားကိုလျှောက်တော့ခမဲတော်ကြီးတဲ့ဒီဘဝမှာရတောတရာဆိုတာက ခမဲတော်ကြီးအဆောင်လျှောက်ရှိတယ်ဟောပဝန်းကျင်ကလည်းနော်တခါတည်းအဆောင်လျှောက်တွေအကုန်ရှိတယ် ဒီလိုခမဲတော်ကြီးအဆောင်လျှောက်ပဝန်းကျင်အဆောင်လျှောက်ရှိတဲ့ဘဝမှာမှတစ္ဆာရှိတာ မဟုတ်ဘူးခမဲတော်ကြီးရဲ့ဒါဘာထူးဆန်းလို့လဲတဲ့ဒါခမဲတော်ကြီးအဆောင်လျှောက်နဲ့နော်အကုန်လုံးရဲ့ပဝန်းကျင်အဆောင်လျှောက်ကြီးကြားမှာနေပြီးတော့သူတစ္ဆာရှိတာဂရိတီတာနော်ဖောက်ပြန်မှုမရှိတယ်ဆိုတာမဆန်းဘူးဩအတိတ်ဘဝတုန်းကကိန်းနေကြီးကိန်းနေရာ ဆိုတာဖြစ်ခဲ့ဘူးတယ်ဒါအခုခေတ်ကျတော့အဲ့ဓာတွေကမတွေ့တော့ဘူးဂိနီဂိနီယာတွေကမတွေ့တော့ဒါတွေကတော့ပုံမြင်နေလို့ဖြစ်သွားတကယ်တမ်းကတော့ဂိနီဂိနီယာဆိုတာရှိတယ်သူကလူတွေနဲ့ရောဆက်ပြီးတော့မနေတာသူကခန္ဓာလူခန္ဓာကိုမျိုး အတောင်မှန်နေပါတယ်သူတို့ကပြန်နိုင်တယ်ဩတကယ်မြင့်တဲ့တောကြီးတွေတောင်ကြီးတွေအဲ့လိုဟိမွန်တာတောင်တို့လို့တခါလေတောနဲ့ကြီးတွေဘက်မှာသူတို့ကနေလေးရှိတယ် လူစကားမပြောဘူးဘာကြောင့်ကိန်းနေရာတွေလူစကားမပြောလဲဆိုမှုစားစကားပြောပြမှာဆိုလို့တဲ့နော်လူတွေကမှုသားစကားသိပြောလွယ်ကြတယ်တမှုသားကိုကြောက်တယ်ကိန်းဒီကိန်းဒီရာတွေကဦးဇင်းတို့စာရီထဲမှာတော့အရင်တော့ကဒီဦးဇင်းတို့ပါတလီပုတ်နေပြည်တော်မှာအမျိုးသားတစ်ယောက်ကကိန်းဒီရီမနဲ့လက်ထပ်ပြီးတော့အိမ်တော်ကြပြီးတော့သားနှစ်ယောက်မွေးတယ် အဲ့ဒီသားနှစ်ယောက်ကယဟန်ပြုပြီးယဟန္တာဖြစ်သွားတယ်အဲ့ဒီယဟန္တာနှစ်ပါးရဲ့မေတော်ဟာကိဏီမလို့ကိဏီမျိုးသမီးဆိုတဲ့အဲ့ဒါဦးဇင်းတို့တမိုင်းနေထဲမှာဖတ်ဘူးတယ်ဒါတကယ်ရှိတယ်ဆိုတာကိုပြောခြင်းလို့ပါမတွေ့တာ မတွေ့ရတာသူတို့ကိဏီကိဏီယာတွေဆိုတာသူကရှိကြတယ်သူတို့ဒါဒါမြမတမိုင်းနေထဲမှာလည်းအဲရှိကြပါတယ်ကိဏီကိဏီယာတွေနော်အဲ့ဒါကြောင့်မို့အခုလဲအဲ့ဒီဘဝတက်ခုမှာအော်ဟိမွန်ဒါရဲ့ အဲ့ဒီတောင်တစ်ခုမှာသူတို့နေကြတယ်တဲ့နေကြရင်းနဲ့တရက်ရောက်တော့သူတို့ဂိဏီဂိဏီယာမအာအထီးအမနှစ်ယောက်ပေါ့နော်သူတို့နှစ်ဦးဟာတခါတည်းအဲ့ဒီမှာရေကန်တစ်ခုမှလာ ပြီးတော့ရေချိုးပြီးတော့အဲ့ဒီကပန်းနေနဲ့ခူးပြီးတော့ကာကြခုံညနှစ်ယောက်သားပျော်ပျော်ပါးပါးနေနေတဲ့အချိန်မှာဩဗြဟ္မဒမင်းကြီး သူကလည်းတခါတည်းတောထဲကိုလှက်ပတ်ပြီးတော့သားကောင်တွေလိုက်ပြည့်ရင်းနဲ့သူကရောက်လာအဲ့တော့သူကထူးထူးဆန်းဆန်းအဲ့ဒါကိုသွားတွေ့တဲ့အခါရောက်တော့ဟာကိဏီမကလည်းလှလိုက်တာငါသူ့ကိုလက်ထပ်မယ်အဲ့တော့ဒီကိဏီအထီကိုတော့ငါပြက်တက်ပြီးမှသူ့ဖမ်းမှရမယ်ဆိုပြီးတော့အဲ့ဒီကိဏီအထီကိုအထီကဖះအလောင်းတော်ပေါ့နော်အဲ့ဒါကို तू ကတခါတည်းအဲ့ဒီအမျိုးသားကိုတခါတည်းသူ့ရဲ့မြားနဲ့ပြက်တက်တာ အဲ့ဒီမြားနဲ့ပြစ်တက်လိုက်တော့ဟုတ်ဆိုတခါတည်းဟိုကပြစ်လဲကြတော့ကြိလိုက်တော့မြားမှန်တော့ဟိုဒီကြိလိုက်တော့အဲ့ဒီမှာဗြဟ္မဏမင်းကထွက်လာဟိုကကိဏီမကတခါတည်းကောင်းငင်ပြန်တက်ပြီးတော့အဲ့ဒီကနေပြီးတော့တခါတည်းငါရဲ့ချစ်သူကိုတဲ့ငါရဲ့ကျင်ရဖြစ်တဲ့ယောက်ျားကိုနင်ရက်ရက်ဆက်ဆက်တတ်တာတဲ့နင့်အမေလဲနင့်ကိုအဲ့ဒါမျိုးကြုံပါသေးလို့ပဲငါဆူတောင်းညင်ပါတယ် ငါဝမ်းနေတယ်လို့သူတို့လည်းဝမ်းနေတာမျိုးပဲငါမြင်မြင်ပါတယ်ဘာဖြစ်လို့နင်းအပြစ်မရှိတဲ့ငါယောက်ျားကိုဒီလောက်ရက်ဆက်တာတော့နဲ့နင်းရဲ့မိသားစုတွေနင်းရဲ့အိမ်သူအိမ်သားတွေဒီလိုများဖြစ်ရင်နင်းဘလောက်ပူဆွေးရမလဲနင်းဘလောက်တောကဖြစ်ရမလဲအဲ့ဒါမျိုးဖြစ်တဲ့ဘဝမျိုးနင့်ပြန်ကြုံပါသေးလို့ပဲငါနင့်ကိုပြောချင်ပါတယ်ဝမ်းနဲ့လွန်းလို့ဆိုပြီး तू ကအဲ့ဒါမျိုး तू အဟွာကိုပြောတော့ဟိုက တခြားမဟုတ်ပါဘူးငါဗာရဏသီရဲ့ဗျမရမင်းကြီးပါတင့်ကိုလက်ထပ်ခြင်းလို့မိဖုရားအရာမြောက်ခြင်းလို့လုံးဝမှလက်မခံနိုင်ဘူးလုံးဝလက်ခံဘလို့ပြောလို့မှမရဘူးအဲ့ဒါနဲ့သူကတခါတည်းအဲဘလို့မှအရှင်ဘုရင်ကလည်းပြောလို့မရတဲ့အဆုံးတော့အဲ့မှာတင်လှန်အော်လည်းမရဟိုကသူကကောင်းကင်ပြန်နိုင်တာကိုသူတို့အတော်မှန်နေနဲ့ဆိုတော့ပြန်နိုင်တာဆိုတော့ဘလို့မှဖမ်းလို့လည်းမရပြောလို့လည်းမရတော့လက်လျှော့ပြန်သွားတဲ့အချိန်ကြတော့မှအဲ့ဒီဖះလောင်းတော်ဂိန္ဒီယာကိုတခါတည်း အဲ့မှာပွေပြီးတော့အဲ့ဒီမှာ သူမိုးယိုနေတော့အဲ့ဒီအချိန်မှာတရားမင်းအနုဒရအလောင်းတရားမင်းကအဲ့ဒီဟာကိုသွားတွေ့တဲ့အချိန်မှာသူလာပြီးတော့နိုင်ရည်စင်နဲ့သွန်လောင်းပြီးတော့အဲ့ဒီကိန်းညာပြန်ပြီးတော့အသက်ရှင်လာတယ်စောစောတုန်းကမေ့မျောပြီးမြားစီမှုန်းနေတာအဲ့ဒီအချိန်ကနေစပြီးတော့အတင်တော့တဲ့လူတွေနဲ့နီးတဲ့ဒီနေရာမှာမနေကြပါနဲ့တဟိုးတကယ် တောတောင်တွေထဲမှာအင်မတန်နှက်တဲ့တောတွေထဲမှာပဲကိုယ့်အကူအေးချမ်းချမ်းနေပါလူတွေနဲ့နှီးရင်အန္တရာယ်များတယ်ဆိုပြီးတော့အဲ့ဒီဘဝတုန်းကအဲ့ဒီမှာတရားမင်းရဲ့နိုင်ရည်စဉ်သွန်လောက်မှုကြောင့်အသက်တွေပြန်ရှင်ပြီးနှစ်ယောက်သားပြန်ပြီးတော့အဲ့ဒီတောကြီးတဲ့ကိုပြန်သွားခဲ့ရဘူးတဲ့တဲ့အဲ့ဒီတုန်းကဒါရှင်မြင်မိဖုရားမြောက်မယ်ဆိုပြီးတော့သူ့ပေါ်လောက်တာတောင်မှအခုပြောသလိုဘလို့မှသူဟာ သစ္စာမဖောက်ခဲ့ဘူးတဲ့သူ့ရဲ့ဘဝတွေဘဝတွေမှာ ဒါယတောဒရာထေရီဟာ အခုပြောသလိုဒီတစ္ဆာသီလအင်မတန်မှအားကောင်းတဲ့အမျိုးသမီးဖြစ်ခဲ့တယ်ဒါကြောင့်မို့ဒီပထမဆုံးဗျာဒိတ်ခံတဲ့အချိန်တုန်းကလည်းပဲဒီဥဒ္ဒနုသူမေရာရှင်ရသိဘဝမြတ်စွာဘုရားရှင်ဒီဝင်္ဂရာဘုရားရှင် ခြေရင်းမှာအဲ့တော့ဟိုကရတောဒရာလောင်းကသူ့မိတ်တာဘုရားလောင်းကသူ့မေတာ အဲ့ဒီဘဝနဲ့ဖះလောင်းရသေးလေးရတခါတည်းခြေတော်ဆင်းပြီးတော့နွန်ဘွယ်ကြီးတဲ့မနှင်းပါနဲ့ဖះတပည့်တော်ခန္ဓာကိုယ်ကြီးပေါ်မှာခြေနှင်းပြီးကြွတော်မူပါဖះဆိုပြီးတော့ရှောက်တော့မြတ်စွာဘုရားဥကောင်းရှိရနေရက်ကြည့်နေတဲ့အချိန်မှာအဲ့အမျိုးသမီးလေးကသူ့လက်ထဲမှာလှူစရာကြာပန်း၈ခုပါတာအဲ့ဒီ၈ခုသောကြာပန်းကိုဖះအလောင်းတော်ကို၅ခုပေးပြီးသူ့လက်ထဲမှာ၃ခုကင်ပြီးတော့အဲ့ဒါဖះအလောင်းတော် နဲ့အတူတူလှူခဲ့ကြတာလှူတဲ့အချိန်မှာမြတ်စွာဘုရားကဒီဖះလောင်းတော်ကိုကြည့်ပြီးတော့အဲ့ဒါအဲသင်ဟာအခုဤကဲ့သို့ပေါင်းမှုတွေပြုလုပ်ပြီးတော့ဖះဖြစ်ဖို့ရာသစ်ဆုတောင်းတယ်တောင်းတဲ့ဆုသည်လေးသိင်ချေကဘာတသိမ့်ထက်မှာပြည့်လိမ့်မယ်အဲ့တော့ဒီဝင်္ဂရာဖះရှင်ကိုရောမြတ်ကြီးရဲ့ခြေတော်ရင်းမှာဗျာဒိတ်တော်ခံခဲ့အဲ့ဒီဗျာဒိတ်တော်ခံတဲ့ အချိန်ကာလတုန်းကသူမိတာကလည်းဘေးကနေမှရသော်ဖရာအလောင်းတော်အတွက်သူဟာပါရမီဖြည့်ပေးနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြစေလို့ဆုတောင်းတော့ကလည်းပဲဒီပင်ကရာဖရာရှင် ကိုတော်မြတ်ကြီးကနော်ဒီပင်ကရာဖရာရှင်ကိုတော်မြတ်ကြီးကဘာလုပ်ခဲ့လဲဒီပင်ကရာဖရာရှင်ကိုတော်မြတ်ကြီးကဗျာဒိတ်ပေးခဲ့တယ်နော်ဒီပင်ကရာဖရာရှင်ကိုတော်မြတ်ကြီးက အဲ့ဒီတုန်းကဟောဒီအမျိုးသမီးဟာတင့်ရဲ့ပါရမီဖြစ်ပဲဖြစ်လိမ့်မယ်တင့်ရဲ့စိတ်အလိုဆန္ဒတွေမှန်သမျှကို အကုန်ဖြည့်ဆည်းပေးနိုင်လိမ့်မယ်အင်မတန်မှနူးညံ့တဲ့အမျိုးသမီးဖြစ်တယ်တိမ်မွေးတဲ့အမျိုးသမီးဖြစ်တယ်ယဉ်ကျေးတဲ့အမျိုးသမီးဖြစ်တယ်သီလနဲ့ပြည့်စုံတဲ့အမျိုးသမီးဖြစ်တယ်ကာယကံအားဖြင့်ဝစီကံအားဖြင့်တင့်ရဲ့ပါရမီတွေကို မညိုမညင်လိုက်ပြီးတော့ဖြည့်စည်းပေးလိုက်မယ်အဲ့ဒီတော့ကလည်းပဲဗျာဒိတ်ခဏင်ကလေးကတခါတည်းအဲ့လိုပြောခဲ့တဲ့အမျိုးသမီးနော်အဲ့ဒါကြောင့်မို့အခုဒီလိုဘဝမျိုးမှာမဟုတ်ဘူးဉာဏ်နဲ့ဘဝတွေဘဝတွေမှာဖះအလုံးတော်ပေါ်မှာအင်မတန်သစ္စာရှိတယ်တဲ့သစ္စာရှိရှိနဲ့ကိုပါရမီတွေကို လိုက်ပြီးတော့ဖြည့်ဆည်းပေးခဲ့တာเนาะသစ္စာရှိရှိနဲ့ ပါရမီတွေလိုက်ဖြည့်ဆည်းပေးခဲ့တဲ့အမျိုးသမီးဖြစ်တဲ့ခမဲတော်ကြီးတဲ့ရတောဒရာထေရီကဒီဘဝမှာသီလနဲ့သစ္စာနဲ့ဂတိနဲ့နော်တည်ပြီးတော့သူ့ပေါ်မှာစောင့်ရှောက်တဲ့ပုံကမဟုတ်ဘူးဘဝတန်တရာကြီးတစ်လျှောက်လုံးနော်တန်တရာကြီးတစ်လျှောက်လုံးမှာကိုကသူ့ပေါ်မှာသစ္စာရှိတယ်တဲ့နော်အဲ့လိုပြောပြီးတော့အဲ့ဒီမှာသာနာဂိဏီဇတ်ကိုအဲ့ဒီနေက ဟောပါတယ် အဲ့ဒီသာနာဂိဏီဇတ်တော်ဟောပြီးတော့မှဦးဇင်းတို့နောက်ရဲကြတော့မြတ်စွာဘုရားအတွက်စွန်းနေကွန်းနေကတန်ဃာတော်တွေအတွက် ပြင်ဆင်ထားပြီးတော့ဒါပေမဲ့ခမဲတော်ကြီးကမလျှောက်လိုက်ဘူးမြတ်စွာဘုရားနန်းတော်စွန်းစားကြွပါလို့မလျှောက်မလျှောက်တော့နောက်နေ့ရောက်တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတန်ဃာတော်တွေနဲ့တပိတ်ပွေပြီးတော့တခါတည်းဆွန့်ငံထွက် ဆွမ်းငံထွက်တဲ့အချိန်မှာခမဲတော်ကြီးအတန်ကြတော့ရှက်လိုက်တာရှက်လိုက်တာတဲ့နော်ဒါလေဟာငါသားဘယ်နှလုံးမြန်တောင်းစားရပါလဲဘယ်နဲ့ခမဲတော်ကြီးရှိရတဲ့နဲ့သားခွက်လက်ဆွဲပြီးတောင်းစားရတယ်လို့ဆိုပြီးတခါလဲမြေယထာမောင်းပြီးတော့ဘုရားရှင်ရှိရပြေးတာပဲအဲ့ဒါနဲ့ဟိုရောက်တော့ရှေ့ရောက်တော့ဆဲပြီးအရှင်ဘုရားတပည့်တော်အရှက်ခွဲတာလားဘုရား တပည့်တော်တို့အမျိုးများ အရှင်ဘုရားမကြွေးနိုင်ဘူးထင်လို့လားအခုလိုခွက်ဆွဲတောင်းစားမဟုတ်ပါဘူးခမဲတော်ကြီးဒါဟာသားတော်တို့ရဲ့အຫນွယ်ပါဒီလိုပဲဟောလို့တယ်ဟာအရှင်ဘုရားအຫນွယ်ဟာဟိုမင်းမျိုးလေအရှင်ဘုရားအရှင်ဘုရားအຫນွယ်မင်းမျိုးဘက်နဲ့တရောင်းသားမျိုးမှမဟုတ်တာမဟုတ်ဘူးခမဲတော်ကြီးတို့အຫນွယ်ဟာမင်းမျိုး ငါဖះရှင်ကိုရောမြတ်ကြီးတို့ရဲ့အနေဆိုရှေးဖះရှင်တွေကိုပြောတာတဲ့ရှေးကဖះရှင်ကိုရောမြတ်ကြီးတွေဆိုတာဒီလိုပဲတခါတည်းတခါတကောင်မတွေကပင့်နေဖိတ်တယ်ဆိုရင်ကြွတယ်ပင့်ဖိတ်မှုမရှိဘူးဆိုလို့ရှိရင်အဲ့ဒီကိုမကြွတော့ဘူးအိမ်ဒီမှာအိမ်စဉ်လှက်ပြီးဒဇွန်တယောက်မှလေသူတို့လှူတာလေးနဲ့ပဲစားပြီးတော့ရောင်ရက်ပြီးနေတာအဲ့ဒါရှေးရဖះရှင်တွေရဲ့အနှွယ် အဲ့ဒီလိုများကြင်ညာရင်လေတဲ့သူတစ်ပါးလူဒန်းပေးကနာကို တခါတည်းအပေးကြပါအောင်ကမ်းကြပါအောင်လို့ဒါတောင်းဆိုရဲဆိုတာတထောင်းသားတွေရဲ့တောင်းခြင်းနော်သူတော်ကောင်းတွေရဲ့တောင်းခြင်းကြတော့အဲ့လိုမဟုတ်ဘူးအိမ်ရှိမှသွားပြီးရတာအိမ်ရှိမှခွက်လေးနဲ့သွားပြီးတပိတ်လေးပွေပြီးတော့သွားပြီးတော့ရလိုက်လို့သူတို့အိမ်ကဒကာဒကမဒရာတရားလေးဖြစ်ပေါ်လို့အဲ့ဒီဆွန်လေးလောင်းလူတယ်အဲ့ဒီလောင်းလူလိုက်တဲ့ဆွန်လေးဒဇွန်တယောက်မှကိုပဲ အဲ့ဒါလေးကို ဖုံးပေးပြီးတော့နေတဲ့ပုံကိုယ်တွေဟာဒီဘဝမှာလဲချမ်းချမ်းသာသာ နေရတယ်တဲ့။နောင်ဘဝတန်တရာရောက်တဲ့အခါကျတော့လည်းပဲချမ်းချမ်းသာသာ နေရတယ်ခမဲတော်ကြီးဆိုပြီးအစချီပြီးတော့အဲ့ဒီမှာခမဲတော်ကြီးကိုတရားဟောလိုက်တာတောဒေါဒနာမင်းကြီးဟာအဲ့ဒီမှာနေသောတာပတ္တိမတ်ကိုတီးပါတယ်ခမဲတော်ကြီးသောတာပတ္တိမတ်တီးပြီးတော့မှဦးဇင်းတော်အဲ့ဒီမှာ အရင်ကလည်းဟောပူပါတယ်နောက်ပိုင်းဆွေတွေမျိုးတွေကရသော်ဖျားကိုဥချဖို့ရာအတွက်မန်နေမချဘူးဖြစ်နေလို့အဲ့ဒါမျိုးဖြစ်နေလို့မြတ်စွာဘုရားရေမိအစုံ တကောဗျာဒီဟာတွေပြပြီးတော့အဲ့ဒီမှာတင်တခါတည်းပြန်ပြီးတော့အဲ့ဒီမှာတရားတွေကိုရေမိအစုံတကောဗျာဒီဟာပြပြီးတော့တရားကိုဟောခဲ့ရပါတယ်เนาะအဲ့ဒီကနေမှအာလုံးဆွေတွေမျိုးတွေလိုက်ပြီးတော့ရှင်းပြုယဟန်ပြုကြ အဲ့လိုနဲ့ပြုကြရင်းနဲ့တခါညီတော်နန္ဒညီတော်နန္ဒမင်္ဂလာဆောင်တဲ့နေ့အဲ့ဒီစောစောပြောတဲ့ဇနဗရကလျာဏီနော်အာညီတော်နန္ဒကမြတ်စွာဘုရားထက်အဲတေချာတော့မှ9ရက်လားမသိဘူးငယ်တယ်9ရက်လောက်ငယ်တယ်ညီတော်နန္ဒကဟိုကဇနဗရကလျာဏီကညီတော်နန္ဒတို့မြတ်စွာဘုရားတို့ထက်3နှစ်ကြီးတာပေါ့နော်3နှစ်လောက်ကြီးတယ်ဇနဗရအဲ့ဇနဗရကလျာဏီနဲ့ ညီတော်နန္ဒနဲ့ကိုပြန်ပြီးတော့လက်ထပ်ထိမ်းမြပေးတယ်အဲ့ဒီလက်မြလက်ထပ်ထိမ်းမြပေးတဲ့နေ့မှာမင်္ဂလာဆွန့်ကြွယ်ပဲဖရာပင့်လိုက်တဲ့အချိန်မှာမြတ်စွာဘုရားကတခါတဲ့ညီတော်နန္ဒကိုကြောင်းခေါ်သွားပြီးရဟန်းပြုပေးတယ်အဲ့ဒီနောက်ရကြတော့သားတော်ရာဟုလာကိုရတော်ရာကသွားတဲ့ခမဲတော်ကြီးထံသွားတောင်းတဲ့ရွှေအိုးကြီးလေးလုံးသူဘယ်ဖွက်သွားတယ်မသိဘူးတဲ့နော်တောထွက်တော်ကရွှေအိုးလေးလုံးဖွက်သွားတယ်လို့ तू က ယူဆထားတာတကယ်တော့မဟုတ်ဘူးဖះလောက်ဘုံကံကြောင့်ပေါ်လာတာရွှေအိုးကြီးလေးလုံးကသူဟာနဲ့သူကြိုက်သလောက်အဲ့တဲကနှိုက်သုံးမကုံနဲ့ရွှေတွေအဲ့ဒါကလေးတင်ချေကဘာတသိမ့်ဖြည့်ဆည်းထားတဲ့ပါရမီတော်အဟုန်ကြောင့်ရတဲ့ကောင်းမှုကြီးအဲ့ဒါကိုသူတို့ကသဘောမပေါက်ပဲနဲ့အဲ့ဒါတဲ့သွားတဲ့ခမဲတော်ကြီးဒီအဲ့ရွှေအိုးလေးလုံးသွားတောင်းနေသူဘယ်နှဖွက်ထားတယ်မသိဘူးဆိုပြီးတော့အမွေသွားတောင်းခိုင်းတာနဲ့မြတ်စွာဘုရားကလည်းဟန်ကြပြီအမွေလာတောင်းတာဆိုတော့ကဲ သားတော်ယာဟုလာကိုကိုရင်ဝတ်ပေးလိုက်ငါအမွေပေးမယ်ဆိုတခါတည်းကိုရင်ဝတ်ပေးတော့အဲ့ဒီမှာတယ်အဲ့ဒါရတော်တရားလည်းဘာမှမတတ်နိုင်တော့ဘူးသားတော်ကကိုရင်ဝတ်ပေးလိုက်ပြီဆိုတော့အဲ့လိုနဲ့ထိနိုင်ကြီးတဲ့မှာနေတော့ငါးဝါမြောက်လို့ပြောတယ်ဦးဇင်းတို့ရသော်ဖျားဝေသာလီမဟုန်တော်ဘက်မှာသတင်းသုံးတဲ့အချိန်ငါးဝါမြောက်မှာခမဲတော်သုတ္တရဏမင်းကြီးဟာထိရိတ်နန်းရိတ်အောက်မှာပဲသောတာပန်ဆင့်ကနေနောက်တဂရဂံဆင့်အနာဂံဆင့် အဲ့ဒီကနေနောက်ဆုံးယဟန္တာကြီးဖြစ်ပါတယ်နော်ယဟန္တာကြီးဖြစ်တဲ့နေ့မှာငါးဝါမြောက်မှာသုဒ္ဓဒနာမင်းကြီးပရိနိဗ္ဗာန်ပြုပြီတဲ့လူဘဝနဲ့ပရိနိဗ္ဗာန်ပြုတာသုဒ္ဓဒနာမင်းကြီးပါပါတယ်နော်အာလူဘဝနဲ့ပရိနိဗ္ဗာန်ပြုကြတဲ့ပုံကိုယ်တွေထဲမှာတန်တတိအမတ်ကြီးတို့သုဒ္ဓဒနာမင်းကြီးတို့ဘာဟိယရာဟုစီရိယတို့အဲ့ဒီပုံကိုယ်တွေဟာဒါလူဘဝနဲ့ပရိနိဗ္ဗာန်ပြုကြတာပါနော် အဲ့တော့သောတော်ဒနာမင်းကြီးပြိဋိဘံပြုတယ်ဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအဲ့ဒီကြွသွားပြီးတော့ဇာဝနာအခမ်းအနားတွေခမဲတော်ကြီးတွေသွားအလုံးလှုပ်ပေးအလုံးလှုပ်ပေးပြီးတော့ပြန်လာပြီးတော့အဲ့ဒီမှာမိထွေးတော်ဂေါတမီမိထွေးတော်ဂေါတမီကမြတ်စွာဘုရားထံမှာဘိက္ခုနီမှာဝတ်ဖို့လျှောက်တယ်မြတ်စွာဘုရားအခွင့်မပြုအဲ့ဒီဝေသာလီမောင်တော်ဘက်ကိုလိုက်ပြီးတော့တခါတည်း အဲတလလောက်သွားတယ်ခရီးတွေနော်ဒါတို့ခြေကျင်တွေသွားရင်တလလောက်သွားတာအဲ့ခရီးတွေကိုတခါတည်းအပင်မဆေးရခံပြီးတော့သွားပြီးတော့ခွင့်တောင်းနောက်ဆုံးတော့အကျဉ်းချုပ်ရင်တော့မြတ်စွာဘုရားခွင့်ပြုမြတ်စွာဘုရားခွင့်ပြုတဲ့အခါကျတော့အဲ့ဒီအချိန်မှာမဟာသမယတုတ်ကဟောပြီးသွားပြီမဟာသမယတုတ်ဟောတဲ့အချိန်မှာအမျိုးသား900ဟိုဘက်ဒီဘက်အမျိုးတွေအမျိုးသား900ရဟန်းပြုတယ်အဲ့ဒီအမျိုးသား900ရဲ့ဇနီးတွေက ဒီအခုမိတွဲတော်ဂေါတမီရဲ့အချွေရန်အဖြစ်နဲ့ကြံရစ်ကြတယ်အဲ့ဒီဟာတွေကလာပြီးသူ့အောက်မှာပဲအကုန်လာပြီးခိုလိုမီနေကြတာခိုလိုမီနေကြတော့သူတို့မျိုးသားတွေအကုန်ရဟန်းပြုသွားကြပြီဆိုတော့မိတွဲတော်ဂေါတမီကြီးကလည်းအဲ့ဒီစောစောကအမျိုးသမီး900သူထိမ့်သိမ့်ပြီးတော့အလုံးကိုကျွေးမွေးစောင့်ရှောက်ပြီးတော့သူထားတယ်အဲ့ဒါတွေထားရင်းနဲ့အကုန်လုံးဘိက္ခုနီမပြုတော့သူတို့ဘာအကုန်လိုက်ပြုတယ် အဲ့ဒီကနေလိုက်ပြူရင်းနဲ့ဘသူကနောက်လိုက်ပြူလဲဆိုတော့အဲ့ဒီဇနဗရကလျာဏီသူကလည်းအခုပြောသလိုလေဟိုမှာနန်းတော်မှာခမဲတော်ကြီးလည်းမရှိတော့ဘူးနန်းတော်ကလည်း6ကက်ကဖြစ်ကုန်ပြီလေအကုန်လုံးကလည်းဟိုမှာမင်းကြီးမင်းသားတွေရောအကုန်လုံးသွားကြဘိက္ခုဟိုဟိုဘိက္ခုနီမတွေပြုတ်ကြယဟန်တွေပြုတ်ကြဆိုတော့အဲ့တော့ဇနဗရကလျာဏီကလည်းသူလည်းသွားပြီးတော့ အဲ့ဒီဘက်ကို သူ့မေတော်ကြီးကပြောတယ်သမီးဒီနေ့ဒီနေ့အလှပြန်အလှဆင်ပြီးတော့ဘာလို့မှလဲဒီယုတ်ကြီးကအိုရမယ်နာရမယ်သေရမယ်ဒီခန္ဓာကိုယ်ကြီးကိုကိုယ့်အတွက်ပြင်ဆင်ပါတော့သမီးရဲ့ဒီတိုင်းကြီးအလှပြင်အောင်လေးနဲ့ကိုယ့်ကိုယ်ကိုပီတိဖြစ်မနေနဲ့ဒီနေ့အိုခြင်းနာခြင်းတွေသေခြင်းတွေလာမှာဘလောက်လှလှနော်အာအိုခြင်းတရားတွေကလာကြမှာနာခြင်းတရားတွေလာကြမှာသေခြင်းတရားတွေလာကြမှာသမီးရဲ့ဆိုပြောတော့အဲ့ဒီမှာတွင်သူကလည်း ဘိက္ခုနီမှာမိုးချင်ပေမဲ့အမေရောဟိုမှာလည်းအာကိုရလည်းဘယ်သူမှမရှိတော့ဘူးလေသူမင်းသားနန္ဒမင်းသားလည်းယဟန်ပြုတရားအထုတ်နေပြီဆိုတဲ့အခါကျတော့သူပါနောက်ဆုံးတော့ဘိက္ခုနီမှာဝတ်အဲ့ဒီကနေမှအခုနောက်ဆုံးလိုက်လာတဲ့ရတောတရာရတောတရာမျိုးတန်မီကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကကာမနံအာဒီနဝကထာနိခမကထာပေါ့နော်အဲ့ဒီကာမဂုံတရားတွေရဲ့အပြစ် တောထွက်ပြီးတော့ငြိမ်ငြိမ်အေးအေးနေတဲ့ချမ်းသာမှုအကြောင်းနေဒီဟာတွေနဲ့အခုအာယုန်နေနဲ့အခုအစင်အာယုန်နေအတန်အာယုန်နေအနံ့ရအာယုန်နေအတွေ့အထိအာယုန်နေနော်ရွှေငွေဥစ္စာစီစိမ်အချွေအယံကဲယာဓုဂုံသိဒါကာမဂုံတရားတွေပဲအဲ့ဒီကာမဂုံတရားတွေဟာ မြတ်စွာဘုရားဘာတွေနဲ့ဥပမာပေးလဲအသားထိတ်ရတဲ့ကြီးကန်းနဲ့ဥပမာပေးတယ်ကြီးကန်းနေအောင်အောင်အောင်နဲ့နေအသားအစာရှာနေရင်နဲ့ကြီးကန်းတကောင်ကအသားထိတ်ရလိုက်တာရလဲရလိုက်ရောအဲ့ဒီကြီးကန်းကိုဘေးကအကုန်လိုက်ထိုးတာပဲအဲ့ဒီကြီးကန်းဟာအဲ့ဒီအသားထိတ်လွတ်မချမချင်းဘေးရများတာဟိုကောင်လိုက်ထိုးလိုက်ဒီကောင်လိုက်စိတ်လိုက် အဲ့တော့သူချမ်းသာခြင်းဘာလို့အသားတက်လွတ်ချလိုက်မှပဲချမ်းသာတာအခုလည်းပဲကြည်တယ်ငါတော်မတို့အခုယာထုဆိုတဲ့ကဲကာမဂုဏ်အာယုံလေးရိုက်လာအခုတိုက်တဲ့လူမပေါ်ဘူးလားခိုက်တဲ့လူမပေါ်ဘူးလားအခုကိုယ့်အိမ်မှာနေတယ်ကိုယ့်အိမ်ကိုကိုယ့်အကိုနေတယ်ဆိုတော့တာမန်လေးနေတော့တိုက်တဲ့လူခိုက်တဲ့လူတိတ်မရှိဘူးကဲအမေရိကန်သမ္မတကြီးဆိုတော့ဟော တခါတည်းယာရုခုံသိမ့်လည်းရှိရောဆဲတဲ့လူကလည်းဆဲရတာပဲပြောတဲ့လူကလည်းပြောတာပဲဟုတ်တယ်မို့လားကောင်းတာရောဆိုတာရောဒါအောင်သူ့ကိုတခါတည်းပြုတ်အောင်ဘသူကဘလို့လုံမယ်ဆိုတဲ့လူကလည်းလုံနေတာပဲစီမံနေတာပဲဟောဒါကာမဂုံအာယုန်နေရဲ့ဒုက္ခပဲနော်ယာထုတွေရှိရင်အဲ့ဒီယာထုပေါ်မှာ တိုက်ကြတယ်ခိုက်ကြတယ်နော်ကိုယ့်ထက်သားရင်ตาသွားတာနဲ့ဘေးကလူတွေကရန်လောက်ကြတယ်တိုက်ကြတယ်ခိုက်ကြတယ်နော် ညူဆူကြတဲ့လူလည်းရှိတယ်မြောင်းစောင်းမြောင်းတဲ့လူလည်းရှိတယ်မြောက်ပေးတဲ့လူလည်းရှိတယ်တကယ်တမ်းတော့ဘာများနှစ်သာရရှိတယ်လဲရာထူးကြီးနေတဲ့လူကလည်းဒီတနတ်စားရတာပဲဒါပဲဘာမှကောင်းနည်းနည်းလေးလောက်ဒါစားတော်ရတာလေးအော်သူများပူတော်ခံရတဲ့သူများလေးစားခံရတဲ့ဒါလေးကိုပဲအာသာလောက်ပြီးတော့ဒီဟာလေးကိုစွဲမဲ့နေတာဒီဂျာထူးတွေဒီဂုံတွေဒါလေးကိုစွဲမဲ့နေတာ တကယ်တမ်းတော့အင်မတန်ဘေးရန်နေများတယ်ချမ်းသာတယ်မချမ်းသာဘူးဒီຢာတို့ရှိလို့ဒီကုံရှိလို့ဒီဘွယ်ကြီးတွေရှိလို့ဘာဖြစ်သွားလဲဘာလည်းဖြစ်ဘူးเนาะဒါပေမဲ့လူတဘာဝဆိုတော့အာအဲ့ဒီဂုံကိုမရရအောင်လုပ်တယ်ဟာအဲ့ဒီဟာကိုအာအပင်မခံတဲ့အစင်ရခံတယ်เนาะဘွယ်တွေဂုံထုတွေຢာထုတွေเนาะမရရအောင်တခါတချို့လဲဆိုနီမျိုးစုံနဲ့တခါတည်းလတ်ထိုးပြီးတော့မရရအောင်ဒီနေရာကိုရအောင်လုပ် ဟာရပြန်တော့လဲတခါတည်းဟိုကတိုက်ကြဒီကခိုက်ကြအဲ့ဒါကြောင့်မို့အသားတည်းရထားတဲ့ကြီးကန်းလိုပဲတဲ့ကာမဂုဏ်အာယုံတရားတွေဆိုတာအင်မတန်မှဘေးရန်များတယ်နော်ဓာရီနဲ့နေရတာတကယ်ချမ်းသာလားတကယ်ချမ်းသာလည်းမဟုတ်ဘူးအင်မတန်မှဆင်းရဲတာဟိုကတိုက်ခိုက်ချမ်းလာပြန်ပြီနည်းနည်းလေးနာမည်ကြီးလာပြီဟဲ့ဆိုတာနဲ့ဂုံရှိလာပြီဆိုတာနဲ့ခြားကြတာလေဝိုင်းဝန်းပြီးတော့တိုက်ကြခိုက်ကြနှိပ်စက်ကြဖျက်ဆီးကြ အရင်တော့ဘာမှဂုံမရှိခင်တော့အေးချမ်းလိုက်တာနေရတဲ့ဘဝလေးဘာမှမဖြစ်ဘူးဩအခုယာထုတွေဂုံထုတွေရှိလာတဲ့အချိန်ကျမဟာဟိုကပြဒနာတစ်မျိုးဒီကပြဒနာတစ်မျိုးတခါတည်းသစ်ပင်မြင့်လေလေတိုက်ခံရလေပဲလောကဓာတ်နေအတိုက်ခိုက်တွေကလည်းများအဲ့ဒါကြောင့်မို့အဲ့လိုလောကဓာတ်နေအတိုက်ခိုက်တွေများပြီးနေရတဲ့ကာမဂုဏ်တော်ထဲမှာအဲ့ဒါ ချစ်သမီးပြောပါပြီးတော့မနေတော့နဲ့ကာမဂုဏ်တွေအပြစ်တွေကိုမြင်အောင်ကြည့်နော်ဒီကာမဂုဏ်အာယုန်တွေကလည်းကြည်သန်းအစင်းနဲ့အာယုန်တွေကလည်းခံစားလိုက်ကြတာလှပိလှပိဆိုတဲ့ဟာတွေလိုက်ပြီးရှားကြတယ်ဖွေးကြတယ်ကြည်ကြတယ်အဲကောင်းမေဆိုတဲ့အတန်တွေလိုက်နားထောင်ရတယ်နော်ကောင်းမေဆိုတဲ့အနတ်တွေကို လိုက်ရှားပြီးတော့မွေးရှူရတယ်ကောင်းတဲ့အတွေ့အထိတွေကိုရှားပြီးတွေ့ထိရတယ်ကောင်းတဲ့အစားအစာတွေကိုလိုက်ပြီးတော့စားနေရတယ် ဒီကာမဂုဏ်၅ပါးအာယုံ တရားတွေအပေါ်မှာရှာဖွေရင်းသုံးဆောင်ရင်းနဲ့ပဲတတ္တဝါတွေဟာเนาะဆင်းရဲဒုက္ခတွေအမျိုးမျိုးခံစားရတယ်ဒီကာမဂုဏ်အာယုန်တွေကိုလိုချင်တတ်မှတ်တဲ့တဏှာကြောင့်ပဲเนาะတဏှာရဇာယတေသောကောတဲ့အဲ့လိုချင်မှုတဏှာကြောင့်မရတဲ့အခါကျတော့တောကတွေဖြစ်ရတယ်တချို့ဒီလိုကိုနှစ်သက်တဲ့ပုဂ္ဂိုလ်မရလို့အစိတ်တော့သေးရတာနဲ့ကိုနှစ်သက်တဲ့ပုဂ္ဂိုလ်နဲ့အဆင်မပြေလို့ ရေတဲ့ခုံချသေးရတာနဲ့ဇွဲကြိုးချသေးရတာနဲ့အမျိုးမျိုးသောဒုက္ခတွေအမျိုးမျိုးရကြတာဘာကြောင့်လဲအဲ့ဒီနော်ကာမဂုဏ်အာယုံကိုတတ်မဲ့နှစ်သက်တဲ့တဏှာလောဘကြောင့်အဲ့ဒီတဏှာယဇာယတိသောကောတဏှာယဇာယတိဘယံအဲ့ဒီယာထုတွေဂုံသိမ့်တွေစီးသိမ့်တွေရွှေတွေငွေတွေကြောင့်ပဲဟောသူများကိုကတတ်ပြီးတော့ငွေယူကြတယ်ရွှေယူကြတယ်ယာထုရအောင်ယူကြတယ် ဟောကိုယ်တတ်ခံကြရတယ်ဘာကြောင့်လဲအဲ့ဒီရွှေငွေစည်းစိမ်ဥစ္စာကြောင့်နော်အဲ့ဒီရွှေတွေငွေတွေစည်းစိမ်တွေဥစ္စာတွေကြောင့်ဘဝတွေဆိုတာအဲ့လိုဖြစ်ရတာနော်ဦးဇင်းတို့ငငယ်တုန်းကအဲ့ဒါနဲ့ပတ်သက်လို့ဦးဇင်းရဲ့ငယ်ဆရာရင်းကိုဩဦးဇင်းတို့ကမ္ဘာမျိုးမှာဇေဒီပြက်ကြီးရှိတယ်ဇေဒီဟောင်းကြီးအဲ့ဒီဇေဒီဟောင်းကြီးကဒီတိုက်ကပုံကိုယ်တွေက ဂျေဒီကြီးပြင်ခိုင်းတော့ဦးဇင်းရဲ့ငယ်ဆရာကိုသူတို့ကဝင်လျှောက်တာလျှောက်တဲ့အချိန်အဲ့ဒါလေးတံဝေကရစရာလေးဆရာတော်ဖရာတဲ့ဒီဇေဒီဟာအရင်တုန်းကဆရာတော်ဖရာတည်ခဲ့တဲ့ဇေဒီပါတဲ့အဲ့ဒီဇေဒီကိုအခုအရှင်ဖရာပဲပြန်ပြီးတော့ပြုပြင်ပေးပါတဲ့ဘယ်တော့ကငါတည်ခဲ့တာလဲနင်တို့သိလို့လားသိပါတယ်ဖရာတဲ့အဲ့ဒီတုန်းကအရှင်ဖရာဟာ အမတန်မှအရှင်ဘုရားတို့မိသားစုကချမ်းသာကြပါတယ်တဲ့အရှင်ဘုရား တနေ့ခရီးတွေသွားနေတော့မှဓမြတွေကအရှင်ဘုရားရဲ့အမေဖေနဲ့မိသားစုအကုန်လုံးကိုတတ်ပြီးတော့အဲ့ဒီမှာ ရွှေငွေတွေအကုန်ယူသွားကြတယ်ဘုရားတဲ့အဲ့ဒီချိန်အရှင်ဘုရားပြန်ရောက်လာပြီးတော့ကဲအဲ့ဒီဓမြတွေငါကိုယ်တိုင်ရှာပြီးငါအကုန်ပြန်လက်စားချေမယ်ဆိုလုပ်တဲ့အချိန်မှာအခြားသူတော်ကောင်းပုဂ္ဂိုလ်တွေက မင်းကွာမလောက်ပါတော့နဲ့သူတို့ဝွကျွေးရှိလို့မိဘတွေကျွေးဆက်ခဲ့ရပြီမင်းအစ်စ်မလောက်တော့နဲ့အစ်စ်မလောက်တော့နဲ့အဲ့ဓာတွေထားလိုက်တော့ထားလိုက်တော့ဆိုပြီးတော့အဲ့ဒီမှာသူစိတ်သူငြိမ်အောင်ထားပြီးတော့ကဲဒီရွှေဒီငွေဒီဥစ္စာတွေကြောင့်မို့ငါရဲ့အမေတွေလည်းဆုံးခဲ့ရတယ်အဖေတွေလည်းဆုံးခဲ့ရတယ်ညီကိုမောင်နှမတွေလည်းဆုံးခဲ့ရနောက်ထပ်ငါမြုပ်နှံထားတဲ့ရွှေတွေငွေတွေအများကြီးရှိသေးတယ်အဲ့ဓာတွေကိုတော့ငါဖျားတယ်မယ်ဆိုပြီးဒီဇေဒီကြီးကို အရှင်ဘုရားအဲ့ဒီတုန်းကတည်ခဲ့တာပါဗျာတဲ့အခုတော့အရှင်ဘုရားဟာသာသနာပြုမြတ်သောယေဟန်ဘဝနဲ့တချိန်ဒီဘုရားကြီးကိုပဲပြန်ပြီးတော့ပြုပြင်ခွင့်အရှင်ဘုရားပဲပြန်ရပါတယ်အရှင်ဘုရားရဲ့ကံမှာဘုရားဆိုပြီးတော့ဦးဇင်းငယ်ငယ်တုန်းကအဲ့လိုဝင်ပို့ပြီးတော့အဲ့ဒါရှောက်ဖူးတယ်အဲ့ဒါအဲ့ဒါဦးဇင်းဆရာတော်ဘုရားအဲ့ဇေဒီဦးဇင်းတို့အခုအလုံးကိုပြန်ပြင်တာပေါ့နော်ဒါပြောချင်တာကတော့ကာမဂုဏ်တရားတွေရွှေရှိတဲ့လူကလည်းရွှေကြောင့်ပူရတာငွေရှိတဲ့လူကလည်းငွေကြောင့်ပူရတယ် ယာထုရှိတဲ့ပုံကိုယ်တွေကလည်းယာထုကြောင့်ပူရတယ်။သားအာယုံသမီးအာယုံဆွေအာယုံမျိုးအာယုံဆိုတဲ့အာယုံတွေရဲ့အပေါ်မှာလည်းသားရှိတဲ့လူကလည်းသားအတွက်ပူရတယ်ဆွေရှိတဲ့လူကလည်းဆွေကြောင့်ပူရတယ်မျိုးရှိတဲ့လူကလည်းမျိုးကြောင့်ပူရတယ်။အော်ငါဆွေမျိုး နော်ငါညီကိုမောင်နှမသူတို့ဘာဖြစ်ပြီးတဲ့ဟဲ့ဆိုပူရတယ်လောင်းရတယ်နော်ဆိုရရတယ်ပူဆွေရတယ်ငိုကြွေးရတယ်အဲ့ဒီဒုက္ခတွေရတယ်တဲ့ အဲ့ဒီဒုက္ခတွေဟာဘာကြောင့်လဲတဏှာယတဏှာကြောင့်ဖြစ်တာတဲ့တဏှာကြောင့်တောကတွေဖြစ်ရတာတဏှာကြောင့်ဘေးရန်တွေဖြစ်ရတာအဲ့ဒီတဏှာကလည်းဘယ်မှာတွေ့တာနေတယ်ဆိုတော့ရူပယုံနေမှာ တွေ့တာတယ်တတ္တယုံနေမှာတွေ့တာတယ်ခန္ဓာယုံရတ္တယုံဘုဒ္ဓဘာယုံဓမ္မယုံအာယုံ6ပါးတရားတွေမှာအဲ့ဒီတဏှာတွေဟာကန့်ညိနေတယ် အဲ့ဒီကန့်ညိနေတဲ့တဏှာတွေကြောင့်ဒုက္ခဖြစ်နေတာကိုမြတ်စွာဘုရားကအဲ့ဒီကိလေသာအာယုံကာမဂုဏ်နေသရာယွန်ရှားပွဲရှိတယ်ဆက်စုပ်ပွဲပဲရှိတယ်ဘေးတွေပဲရှိတယ်ယံတွေပဲရှိတယ်အဲ့ဒါတွေနဲ့ပျော်မနေနဲ့ဆိုပြီးတော့ရတောတရာကိုမြတ်စွာဘုရားကအဲ့ဒီကာမနာအာဒီနဝကထာဆိုတဲ့တရားတွေကို ဟောတာအဲ့ဒီကိလေသာအာယုံကာမဂုဏ်တရားတွေအပြစ်တွေအနာအဆာတွေကိုမြတ်စွာဘုရား ဟောလို့ အဲ့ဒီမှာရတော်တရာမျိုးသမီးကလည်းပဲအဲ့ဒီမှာဘသူဒီမှာသွားဘိက္ခုနီမှာဝတ်လဲဆိုတော့စောစောကဇဏဗရကလျာဏီဒါရတော်တရာရဲ့တစ်ဖက်ကပြောရင်လည်းအမတဝန်ခွဲပဲเนาะအဲ့ဒီအမထံမှာသွားပြီးတော့ဘိက္ခုနီမှာဝတ်တယ်တဲ့ဘိက္ခုနီမှာဝတ်ပြီးတော့ရတော်တရာမှာဘုံတကောကြီးလိုက်တာတဲ့ လတ်လာဘအရာမှာသမုဒ္ဒရာရေလှိုင်းတဖွဲလို့ဆိုတယ်သူရောက်လေရာနေရာတိုင်းနေရာတိုင်းမှာယတောဒရာထေရီမာကြီးကြွလာပြီဆိုရင်ဘုံကံလတ်လာဘလည်းကြီးတာတရားကလည်းအာထုတ်တာယဟနာဖြစ်တာနှစ်ပတ်ပဲကြာတယ်နော်ယဟနာဖြစ်တာ15ရက်ပဲကြာတယ်တရားအာထုတ်တာ15ရက် ပြည့်တော့ယဟနာထေရီမာကြီးဖြစ်တယ်တရားတွေအထောက်ပြီးတော့မဟာဗိညာပတ္တတကက်ကို အမတမတာဝကတွေထဲမှာတကိုးကြီးတာเนาะအဲ့ဒီတကိုးကြီးတဲ့အဲ့ဒီနေရာမှာတော့ဦးဇင်းတို့မြတ်စွာဘုရားသာသနာတော်တွင်မှာတကိုးအကြီးဆုံးပုဂ္ဂိုလ်၄ဦးရှိတယ် အရှင်သာရိပုတ္တရာနံပါတ်1အရှင်မောက္ကလန်ရဲ့နံပါတ်2ကအရှင်မောက္ကလန်ရဲ့နံပါတ်3ကမြို့သားထဲမှာဆိုအရှင်ဘာကုလဒါမထေမြတ်က3ပါးရှိတယ်နော်မထေမြတ်3ပါးဘိက္ခုနီမတွေတဲကယတောတရာထေရီနော်ယတောတရာထေရီအဲ့ဒီယတောတရာထေရီမာကြီးဟာဘိက္ခုနီမတွေထဲမှာတကောအရာအကြီးဆုံးနော် အဲ့ဒီဘိက္ခုနီမကြီးကကြံတဲ့ဥပမာဆိုရင် အခုရှင်မကတ္တပတို့ဒီရှင်အာနန္ဒာမထေမြတ်တို့အတိတိမဟာသာဝကဆို80ရှိတယ်အပါ80ဘိက္ခုဒီအတိတိမဟာသာဝက80တဲ့ကအဲ့ဒီမထေမြတ်တွေဟာနောင်ဘဝကို ပြန်ပြီးတော့ဆင်ញံသုံးတိုင်ကဘာတသိမ့်ထိဆင်ញံနိုင်တယ်တို့တို့ကသာသနာ့ဘကာလမှာယသိတွေဆိုရင် ကဘာပေါင်း40တိဆင်ញင်နိုင်ကဘာပေါင်း40ထက်ကျော်ပြီးတော့သူတို့မဆင်ញင်နိုင်တော့ဘူးသာသနာ့ကာလမှာအာယသိတွေကမြတ်စွာဘုရားသာသနာတော်တွင်မှာကြတော့အဲ့ဒီစောစောက ပုံကိုယ်တွေကဘာတသိမ့်ပါရမီဖြစ်ခဲ့တဲ့ပုံကိုယ်တွေကသူတို့ဖြစ်ခဲ့တဲ့ကဘာတသိမ့်ကာလကို ပြန်ပြီးတော့သူကအောက်မေ့အမှတ်ရပြီးသိနိုင်တဲ့အဖိညာရတယ်အဲ့ဒီစောစောက၄ပါးကတော့ သူတို့ကတော့ကဘာပေါင်းအခုပြောသလို तू ကဒီမဟာသာဝကတွေထဲမှာဆိုရင်တော့အရှင်သာတိဗုဒ္ဓရာအရှင်မောကလန်တို့ကသူတို့ကတော့အခုတသိန်ချေနဲ့ကဘာတသိန်အဲ့ဒီလောက်ထိဒါပြန်ပြီးတော့သူတို့ပြုတ်နိုင်တယ်အာယုံပြန်ပြုတ်နိုင်တယ်ဟောဒီရတောတရာထေရီကကြတော့မဟုတ်ဘူးဗျသူကကြတော့ရသော်ဖျားနဲ့ပါရမီဖြည့်ခဲ့တဲ့ပုံကို ဖြစ်သည့်အတွက်သူက အခု तू ပြန်ပြောတဲ့အနေထားအရာအလုံးကိုပြန်ကြည့်ရရင်ကဘာပေါင်းသင်္ချေ20ရက်ထက်ကိုထိ तू ပြန်ဆင်ញင်နိုင်တယ်ရတ္တရထိတိဟာနော်လဲသင်္ချေကဘာတသိန်းထက်မှာဒီပင်ကရာမြတ်စွာဘုရားခြေတော်ရင်းမှာသူဟာဗျာဒိတ်ရခဲ့တာဒါပေမဲ့အဲ့ဒီကာလကိုကြော်လွန်ပြီးတော့ဟောသင်္ချေ20ရက်အထက်မှာဘာလို့လဲဆိုတော့အခု तू ဖူးတွေးခဲ့ရတဲ့ဖရားတွေ အဲ့ဓာတွေကိုပြန်ပြီးတော့ပြောပြတဲ့အခါကျတော့ဖယားတွေဖယားတွေဟာမရင်မတွက်နိုင်ဂရေပေါင်းကိုသိမ့်နဲ့ချီနေတဲ့ဖယားတွေကိုရတ္တရထေဒီဟာဖူးတွေ့ခဲ့ရတယ်လှူဒန်းငွင့်တွေသူကြုံခဲ့ရတယ်ရတ္တရထေဒီဟာနော်အဲ့ဒီဘဝတွေနော်သူ့ရဲ့တန်တရာမှာဖယားရှင်ကိုတော်မြတ်တွေဟာဗြမဒေဝဂေါရမအရင်က အစရှိတဲ့ ဒါဟိုးအရင် ပောရဏခောရမဆိုတာရှိသေးတယ်တဲ့နော်ဒီဒါယတောတရာထေရီကနောက်ဆုံးအချိန်ပေါ့သူဘိက္ခုနီမတွေပြုတ်ပြီးတဲ့အချိန်မှာဒါကတော့သူပြန်လျှောက်ပြတဲ့ဟာပါဒီဒီဖျားတွေအကြောင်းကတော့ဗြမဒေဝနဲ့ပောရဏဂေါရမဆိုတဲ့အဲ့ဒီဖျားတွေဖျားပေါင်းဂရေတသိန်း85စုတဲ့ပွင့်တော်မူတဲ့ဖျားစုတွေနော်ဂရေပေါင်းသူကတော့ဟိုမှာဟိုထေရီအပါဒံမှာတော့ အော်တစ်ခုပြီးတစ်ခုတဆင်ပြီးတဆင်တက်သွားဒါကတော့ဒီတန်းမှာတော့အကျဉ်းမဲ့ချုပ်ပြတာပါနောက်ဆုံးသူအများကြီးဖះရတယ်ဖူးရတယ်ဆိုတာနော်ဟိုကတော့တခါတည်း9ဂရေ9ဂရေ9ဂရေအဲ့ဒီအဲ့လိုနဲ့သူကတော့တက်တက်တက်တက်ပြီးတော့ဟိုမှာတော့ရှင်းပြတာအဲ့ဒါတွေကြောင့်အများကြီးရှုပ်သွားမှာဆိုလို့နော်ဒီမှာပြတာကတော့ဂရေ385စုကို၎င်းနဲ့8538ဂရေကို၎င်းနဲ့ဖြတ်တန်းပြီးတပည့်တော်ပါရမီ ဖြည့်ခဲ့ပါပြီဗျာ အဲ့ဒီလောက်ပွင့်တဲ့ဖရားတွေဟာကြည်လေဦးဇင်းတို့ဒီလေးတင်ချင်းတဲ့ကဘာတသိန်းအတွင်းမှာပွင့်တာက20နဲ့၄စုပဲရှိတယ်20နဲ့အလုံးကိုအခုညစွာဖရားရောထဲ့မှ28စုဒါ28စုဆိုတာဟိုပထမဆုံးကဘာမှာပွင့်တဲ့အဲဒီဝင်္ဂရာရဲ့အရင်ဖရားနှစ်စုပါအဲ့ဒီကဘာမှာပွင့်လို့ဆွဲထည့်ထားသေးတာအလုံးအကုန်ထဲ့တာမှ28စုတကယ်တမ်းဗျာဒိတ်ခံတဲ့ဖရားကညစွာဖရားဗျာဒိတ်ခံတာဒီကဘာ ဒီလေးတင်ချေကဘာတသိန်းထဲမှာ24သူပဲရှိတယ်နော်အဲ့ဒီတော့24သူတော့ဘုရားရှင်တွေရဲ့ထံမှာဗျာဒိတ်ခံတဲ့အချိန်တွင်းမှာဒါလေးတင်ချေကဘာတသိန်းအခုဒီလောက်ဘုရားပေါင်းဂရေတသိန်းကျော်နော်အဲ့ဒီလောက်ဘုရားရှင်တွေကိုတပည့်တော်ဖုံးမြော်ပြီးတော့လှူဒန်းပြီးတော့ပါရမီတွေဖြည့်ခဲ့တယ်ဘုရားတဲ့နော်ကဘာလေးတင်ချေနဲ့ကဘာတသိန်းမှာဘုရားပေါင်းက24သူပဲတွေ့ရပါတယ်တဲ့လေးတင်ချေကဘာတသိန်းတွင်းနဲ့ကြတော့နော် အဲ့ဒါကြောင့်မို့အဲ့ဒီလောပါရမီတွေဖြည့်ရတာဒါကဖရာရှင်နေပိစေကဗုဒ္ဓဘောင်64ဂရေတဲ့ပိစေကဗုဒ္ဓဘောင်64ဂရေရှိတယ်တဲ့ဒါရတောရထေရီမာရဲ့သူ့ရဲ့တကိုးအပိညာဉ်နဲ့ပြန်ပြီးတော့သူအားလုံးကို တွက်ချက်ပြီးသူပြန်ပြထားခဲ့တာသူ့ရဲ့ပါရမီဖြည့်စဉ်ကာလမှာဒါသူမေရာရှင်ရသေးဘုရားမသူမေရာရှင်ရသေးလေးကိုမြင်မြင်ချင်းသူတနာချစ်ခင်တဲ့စိတ်တွေပေါက်ပြီးတော့သူ့နဲ့ပါရမီတွဲဖြည့်ခြင်းနဲ့ဆို ဟိုးတင်ချင်20ထက်ကြတယ်ကွာပါရမီကသူတို့ကတလျှောက်လုံးလာခဲ့တာစုတာအဲ့နေဗျာဒိတ်ခန္ဓာမို့တာအဲ့နေကိုစပြောတာတဲ့စိတ်တိတံတတ္တတင်ချင်နဝတင်ချင်ဝါစကံဆိုတာရှိသေးတာလေစိတ်နဲ့ကြံစည်နေတာကိုခုနှစ်တင်ချင်ပါဇက်နဲ့ဖျားဖျားဘာလို့ဖျားဖျားဘာလို့လို့စုပန်နေတာကိုတင်ချင်ကြံသေးတယ်နော်အဲ့ဒါကြောင့်မို့စိတ်တိတံတတ္တတင်ချင်နဝတင်ချင်ဝါစကံဆိုတဲ့ဟာဘဝတွေကလေးကတိတ်တထနဲ့ရတ္တရာတို့ဟာဘဝတွေမှာ မကြမကြတွေ့ဆုံပြီးတော့ပါရမီတွေသူတို့အတူတူဖြည့်ခဲ့တာဒါကြောင့်မို့အခုဒီဘဝမှာကြတော့အဲ့လိုပါရမီတွေဖြည့်တယ်တဲ့ဒါဘဝတက်လျှောက်မှာ ဖြတ်တန်းခဲ့ရတဲ့အခါကာလတွေပေါ့နော်အဲ့လိုနဲ့ဘိက္ခုနီမပြုပြီးတော့မြတ်စွာဘုရားသာသနာတော်ကြီးကိုအပင်မဆင်းရဲခံပြီးတော့ဘိက္ခုနီမတွေဘဝတွေဆိုတော့အင်မတန်ဆင်းရဲတယ်အင်မတန်ဆင်းရဲတယ်အမျိုးသမီးတွေဘဝနောက်ပြီးတော့တို့ရဲ့အိန္ဒိယနိုင်ငံကာချာတွေအရာတို့ကအမျိုးသမီးတွေခွင့်ရပေးတာမဟုတ်ဘူးလေ အခွင့်အရေးပေးတာမဟုတ်ဘူးအမျိုးသမီးတွေဆိုဘာလောက်မှလည်းထွက်လည်းလောက်ခွင့်လည်းမပေးဘူးအမျိုးသားတွေကသူကသူတခါတည်းရှားတယ်ဖွေးတယ်ငရုတ်တိရောင်းတယ်လည်းအမျိုးသားတွေပဲအဝတ်ထည့်ရောင်းတယ်လည်းအမျိုးသားတွေပဲဈေးတိုင်းနဲ့ငုတ်တုတ်ထိုင်တာအမျိုးသားတွေပဲထိုင်ရောင်းနေတာအမျိုးသမီးတွေကအိမ်ထဲမှာပဲနေရတာအဲ့ဒါအိမ်ထဲမှာပဲနေပြီးတော့ဒီတိုင်းသူတို့မှဘာခွင့်ရေးမှမရှိဘူးမျိုးသားတွေရဲ့ချုပ်ချယ်မှုအောက်မှာပဲသူတို့ကနေရတာကျန်တဲ့ဒီဘက်ဦးဇင်းတို့နိုင်ငံအမျိုးသမီးတွေလို့ဒီဘက်နိုင်ငံတွေလို့အမျိုးသမီးတွေလွတ်လပ်လပ် အဲ့လောက်ကြီးမရှိဘူးအိန္ဒိယမှာကျတော့အရန်ကျင့်ကြတယ်ဦးဇင်းတို့နာလန္ဒတက်ကတော်တင်တော့ဆရာဆိုရင်ဘာလုပ်တယ်တင်လဲသူ့အိမ်လေးကကျင်းကျင်းလေးအဲ့ဒါသူလာပြီဆိုလို့ရှိရင်အိမ်ပြကနေတော့ခတ်ထားခဲ့တာဩဗျာမိများနာလောက်ရင်တော့သေပြီလို့အပြင်ထွက်လို့ကိုမရဘူးအဲ့ဒါအပြင်ထွက်မှရအောင်လို့အဲ့ဒါကိုအပြင်ကနေပြီးတခါအိမ်နဲ့မှပဲဒီတိုင်းနေရတယ်အဲ့ဒါသူကသူအပြင်ကနေအဲ့ဒါတော့ခတ်ထားခဲ့တာတဲ့ဆရာကြီးဘာလို့လဲအောင်တော့ခတ်ထားခဲ့တာတဲ့သူအဲ့လိုပြောတာဦးဇင်းတို့အဲ့ဒါမျိုးတွေပေါ့နော်ဒါသူတို့ရဲ့ရှစ်ခေတ် အဲထုံတန်နေဆိုရင်တော့ဘလောက်ထိရှိမယ်တော့မသိဘူးဒါလက်ရှိမျက်မှောက်ခက်နဲ့သူတို့ရဲ့ကာချာတွေနဲ့ဒါကြည့်ရတာနော်အဲ့ဒီလိုဆိုတော့မြတ်စွာဘုရားလည်းကြောကိုဒီအမျိုးသမီးတွေကိုခွင့်ပြုမဲ့အပိုင်ကန္တာမှာမြတ်စွာဘုရားအမျိုးမျိုးစဉ်းစားတယ်နောက်ကျောင်းတွေခွင့်ပြုတဲ့အခါကျောင်းဘိက္ခုနီမှာကျောင်းတွေကိုတောတွေထဲမှာမခိုင်းဘူးဘာလို့လဲဆိုအနှောက်ယှက်တွေပေးမှာဆိုလို့မြို့တွင်းတွေမှာပဲဘိက္ခုနီမှာကျောင်းတွေကိုထားတယ်မြို့ရွာနဲ့နီနီနာနာနော်အဲ့ဒီလိုနဲ့မြတ်စွာဘုရားထံမှာဒါရတ္တရာထေရီမာကြီးဟာ သင်္ကန်းဝပြီးတော့ဒါသူတရားတွေအာထုတ်เนาะအဲ့ဒီလိုအဘိညာဉ်အရာမှာအာအမတမကိုအာကြီးတဲ့မဟာဘိညာပတ္တเนาะတကက်ကို တကိုးကြီးမာတဲ့အဲ့ဒါရတောဒရာထေရီဖြစ်ပါတယ်တဲ့အဲ့ဒီရတောဒရာထေရီမာကြီးရဲ့เนาะဒါနောက်ကြတော့ရတောဒရာထေရီမာကြီးကသူကမြတ်စွာဘုရားကိုပြိဋိနိဗ္ဗာန်ပြုခါနာနီကြတော့သူက အသက်တော်ဘယ်လောက်ရောက်သွားပြီလဲဆိုတော့88နှစ်မြတ်စွာဘုရားအသက်တော်80မှာပြိဋိနိဗ္ဗာန်ပြုမှာနော်မြတ်စွာဘုရားအသက်တော်80မှာပြိဋိနိဗ္ဗာန်ပြုမယ်ဆိုတော့ရတောတရာထေရီမာကြီးရဲ့အသက်က88နှစ်88နှစ်ကျတော့မြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုခါနာနီကျတော့ဟိုမှာမိတွေးတော်ဂေါတမီကြီးတို့လည်းပြိဋိနိဗ္ဗာန်ပြုကုန်ကြပြီခမဲတော်ကြီးတို့လည်းပြုကုန်ကြပြီကျန်တဲ့ မထေမြတ်တွေလည်းပရိနိဗ္ဗာန်ပြုကြပြီစီမီများငိမ့်ပြောက်သွားတယ်လို့ပဲအကုန်လုံးကြောက်ွယ်သွားကုန်ကြနောင်ဘဝဆိုတာသူတို့အတွက်မရှိတော့ဘူးအိုဒုက္ခတွေမရှိတော့ဘူးနာဒုက္ခတွေမရှိတော့ဘူးသေဒုက္ခတွေမရှိတော့အဲ့တော့ငါလည်းပဲပရိနိဗ္ဗာန်ပြုဖို့အချိန်တန်ပြီလားလို့စဉ်းစားတော့ဩငါအသက်ဒီနေ့ပရိနိဗ္ဗာန်ပြုရတော့မှာပါလားကဲအလုံးသော ဘိက္ခုနီမတွေလာလိုက်ခဲ့ကြအဲ့ချိန်မှာမြတ်စွာဘုရားရာဇဂျိုမှာရှိတယ်အဲ့ဒီရာဇဂျိုတောင်မှာမြတ်စွာဘုရားတရင်သုံးနေတဲ့အချိန်မှာရတောတရာထေရီမကမြတ်စွာဘုရားထံသွားပြီးတော့အဲ့ချိန်မှာနောက်ကလိုက်ခဲ့တဲ့ဘိက္ခုနီမှာတသိန်းရှိတယ်ဆိုတယ်ရသောတရာထေရီမာကြီးပြိဋိနိဗ္ဗာန်ပြုတော့မယ်ဒီနေ့သွားတော့မယ်ဆိုတော့ သူနဲ့အတူတူဘိက္ခုနီမှာလိုက်ဝတ်တုံးကသူ့ရဲ့အချံရံနဲ့က18000 18000သောဘိက္ခုနီမတွေကလည်းပဲကဲငါတို့လည်းပဲဒီနေ့ပဲအကုန်လုံးပြိနိဗ္ဗာန်ပြုကြမယ်ယသရသရာထေဒီမာကြီးနဲ့လိုက်ပြီးတော့အဲ့ဒီမှာသူတို့ပြိနိဗ္ဗာန်ပြုဖို့သူတို့အလုံးမြတ်စွာဘုရားထံလိုက်သွားကြတယ်ကြံတဲ့အချွေရံနေရောဆို အလုံးတသိန်းလောက်ရှိတယ်မြတ်စွာဘုရားထံလိုက်သွားပြီးတော့ မြတ်စွာဘုရားတဲ့အရှင်ဘုရားတပည့်တော်ကိုအရှင်ဘုရားပေါ်မှာကာယကံဝစီကံမနောကံအပြစ်တွေနဲ့ဟောတန္တရာအစကြတဲ့ဒီနေ့ထိအောင်တပည့်တော်ကိုအပြစ်တွေရှိရင်ခွင့်လွှတ်တော်မူပါဘုရားတပည့်တော် တောင်းပန်ပါတယ်ဘုရားခြေတော်ရဲမှာသွားပြီးတော့မြတ်စွာဘုရားထံမှာသွားပြီးတောင်းပန်မြတ်စွာဘုရားတဲ့အဲ့ဒီ ပါရမီဖြည့်စဉ်ကာလမှာအခုပြောတဲ့ရရသိမ့်နဲ့ချီတဲ့ဖျားရှင်တွေအစူစူထံမှာကောင်းမှုကြီးတွေအဓိကရာကောင်းမှုတွေတပြည့်တော်အမျိုးမျိုးပြုတ်ပြီးတော့တပြည့်တော်အရှင်ဘုရားကို ပါရမီတွေဖြည့်ပေးခဲ့တယ်ဘုရားသူတော်ဘာမရအဖြစ်ကိုငါဖျားဖြစ်ဖို့ရာအတွက် သူတော်ဘာမရငါရဲ့ဇနီးတွေကိုအစအကုန်လှူနိုင်မှငါဖျားဖြစ်မှာပါ အဲ့ဒါကြောင့်မို့ငါနင့်ကိုလှူလိုက်ပါတော့မယ်လို့ပြောပြီးတော့လှူခဲ့တာဘဝပေါင်းဂရေပေါင်းဘဝပေါင်းဂရေနဲ့ချီရှိတယ်ဗျာနော်ဘဝပေါင်းနော်နော်ဘဝတွေဂရေနဲ့ချီပြီးတော့ကို အရှင်ဘုရားတပည့်တော်ကိုလှူခဲ့တာတဲ့သူများဇနီးမယားအဖြစ်ကိုလှူခံခဲ့ရတာတပည့်တော်ဟာအရှင်ဘုရားပေါ်စိတ်လေးတစ်ချက်မကွက်ခဲ့ဘူး အရှင်ဘုရားရဲ့ပါရမီကို ဖြည့်ကျင်လွန်းလို့ဒါပြည့်တော့သူများမရအဖြစ်နဲ့လှူခံရတဲ့ဘဝတွေတပြည့်တော့ជីជីနုနုကြဲကြဲနတ်နတ်နဲ့ပဲအရှင်ဘုရားပါရမီဖျားဖြစ်ပါစေဆိုတဲ့ဆန္ဒနဲ့တပြည့်တော့ဖြစ်ပေးတာဖျားသူတော်ဘာရဲ့ဇနီးမယားဘဝအဖြစ်ကို နော်အဲ့ဒါမျိုးရောက်အောင်ရောင်းစားခံရတဲ့ဘဝနောက်ပြီးတော့သူတော်ဘာထံမှာ နော်အလှလားခံပြီးတော့သူတော်ဘာထံမှာပြန်ပြီးတော့ဒုက္ခခံရတဲ့ဘဝတွေဇနီးတွေလားအလှခံပြီးတော့ခိုင်စားခံရတဲ့ဘဝတွေဂရေနဲ့ချီရှိတယ်ဖျားဘဝတွေနောက်ပြီးတော့အရှင်ဘုရား အသက်အတွက်တပည့်တော်အသက်ဇရေပေးခဲ့ရတဲ့ဘဝပေါင်းက တပည့်တော်ဂရေနဲ့ချီပြီးတော့ဘဝတွေကိုတပည့်တော်သတင်းပေးခဲ့ပါတယ်နော်အသွေးနဲ့အသားနဲ့ရင်းပြီးတော့ကိုတပည့်တော်ပေးခဲ့တာပါတဲ့အရှင်ဘုရားဟောဒီလိုဖျားဖြစ်ပါစေခြင်းအကျိုးငါဒီလိုသာသနာတော်ကြီးကို ပြုပါစေခြင်းအကျိုးငါအရှင်ဘုရားကိုတပည့်တော်ပေးဆက်ခဲ့တဲ့ဘဝတွေမှာတပည့်တော်လုံးဝမှညွန်ညင်မှုမရှိပဲတပည့်တော်ပေးဆက်တာပါငါ့ကိုတခါတည်း တတ်အောင်လုပ်တယ်ငါ့ကိုဘာဖြစ်အောင်လုပ်တယ်ဆိုတာမျိုးတစ်ခုမှမရှိဘူးအဲ့ဒီပါရီဖြည့်စဉ်ကာလမှာရွှေငွေကြောက်တံပရံများကို အရှင်ဘုရားအလှူကိုလှူမှာကြောက်လို့တပည့်တော်ပွက်ထားတဲ့ဘောတဘွားမှမရှိဘူးတဲ့နော်ဟာတခါတည်းဒီလောက်လူနေရတော့ဂုံဂုံတော့မှငါတော့ဒါလေးတော့ခေါ်ဖွဲ့အောင်မဆိုတာမျိုးဘယ်တုံးမှကိုတပည့်တော်ဘဝတိုင်းမှာမလုပ်ခဲ့ဘူး ငါတော့ဒါလေးလှူကျင်လိုက်တာလို့အရှင်ဘုရားပြောတဲ့အချိန်ကာလမှာတပည့်တော်မလှူပါနဲ့လို့ပြောခဲ့ဘူးတဲ့ဘုရားတဘဝမှာကိုတပည့်တော်မရှိခဲ့ဘူး။အော်ဦးဇင်းစဉ်းစားတာနော်။အံဩစရာကောင်းလိုက်တာဒါတဘဝတည်းမဟုတ်ဘူးနော်။တဘဝတည်းဆိုရင်တော့ဒါတော့ကွာပေးတယ်ကတ်တယ်ငါစိတ်ကိုဆုံးဖြတ်ထားဦးပဲဆိုရသေးတယ်နော်။ဟုတ်တယ်မို့လား။ကဲသူ့ပါရမီဖြည့်နေတာပဲ။ဘဝတိုင်းဘဝတိုင်းကို အသက်တွေသွေးတွေချွေးတွေဆင်းရဲဒုက္ခဆိုတာအရှင်ဘုရားပါရမီဖြည့်ပေးဖို့ရာအတွက်ဆင်းရဲဒုက္ခဆိုတာတပြည့်တော်မှာမရေမတွက်နိုင်အောင်ခံစားခဲ့ရပါတယ်ဗျာရရှိခဲ့တဲ့ဆင်းရဲရရှိခဲ့တဲ့ဒုက္ခဆိုတာ ရေတွက်လို့မရပါဘူးတဲ့နော်စောစောကလို့တခါတည်းသူများမရဖြစ်ရောင်းခပေးလှူခံရတာတို့နော်သူများကြုံဖြစ်လှူခံရတာတို့ သူများအရှင်များအတွက်ကြောင့်မို့တပည့်တော်ဂျားထို့အသက်ခံရတာဆိုတာဘဝဂရေတွေဘဝပေါင်းဂရေသိမ့်နဲ့ချီနေတာတဲ့အဲ့ဒါတွေဟာဒါတာမန်ရေတွက်လို့ရသေးတယ်ကြံတဲ့ကြံတဲ့ဆင်းရဲကြံတဲ့ကြံတဲ့ဒုက္ခအရှင်ဘုရားကြောင့်ကြာခဲ့ရတဲ့မျက်ရည်တွေဒုက္ခရောက်ခဲ့ရတဲ့မျက်ရည်တွေဒုက္ခရောက်ခဲ့ရတာတွေအရှင်ဘုရားဖျားဖြစ်ဖို့ဆိုပြီးတော့မျက်ရည်ဆက်လက်နဲ့နေခဲ့ရတဲ့ဘဝတွေဟာတပည့်တော် ရေတွက်မရပါဘူးနော် ကြည့်ပါလားဝေသန္တရာမင်းဘဝတိုင်းပြည်ကဆင်းပြူတော်လှူလို့ကြာနာတယ်လှူတော့ကဘာမှမဖြစ်ဘူးနောက်ဆုံးတခါတဲ့ဆင်းပြူတော်လှူလို့တခါတဲ့တိုင်းပြည်ကနှင်ထုတ်ခံရတာအဲ့ဒီဆင်းပြူတော်နှင်ထုတ်ခံလှူလို့နှင်ထုတ်ခံရတဲ့ဖရာအလောင်းတော်တော်တဲ့သူ့ရဲ့သားနဲ့သမီးနဲ့ဇနီးခေါ်ပြီးတော့တော်တဲ့မှာဖရာအလောင်းကမ္မထန်ကျင်းအဲ့ချိန်တုန်းကတော့ဒါဖရာအလောင်းဆိုတော့ သူတို့ကတော့အထူးအဖြစ်မေတ္တာကမ္မထာနေကျင့်တာမေတ္တာကမ္မထာနေကျင့်တော့ဘုရားလုံးတော်ဝေသံသရာမင်းကြီးမေတ္တာရဲ့စွမ်းအားကြောင့်အဲ့ဒီ73မိုင်အတွင်းကတခါတည်းတတ္တဝါတွေတကောင်နဲ့တကောင်မတိုက်ခိုက်တော့ဘူးတဲ့သူ့ရဲ့မေတ္တာကြောင့်အဲ့ဒီလိုဖြစ်သွားပြီးတော့နေနေရင်းနဲ့ဟောဇုဇကာပုံနာကသူ့ဇနီးငယ်လေးကအချွေရန်အလောက်ကျွေးလိုခြင်းလို့သူကလည်းပတ်စံလည်းမရှာနိုင် မရှာနိုင်ဒီလောက်လှူဒန်းအားကြီးတဲ့ဝေတန္တရာမင်းတွေသွားပြီးသူ့သားသမီးတွေသွားလှူခံလို့ပြောတာအဲ့ဒါနဲ့ပုံနာကြီးကတော်တဲ့လိုက်လာပြီးတော့ဖရာအလောင်းတော်ဝေတန္တရာမင်းထံမှာသားသမီးကိုလှူခံတာလှူပါတယ်သားနဲ့သမီးကိုလှူပါတယ်လှူပါတယ်သားတွေသမီးတွေကဒုဖက်တောင်းမှဖေးရဲ့မလောက်ပါနဲ့ဖေးဒီလူကြီးကြည့်ရတာရက်ဆက်မယုတ်ကြည့်ပါဖေးရဲ့သားတို့သမီးတို့ လာနေမြန်တတ်မလားမသိဘူးအဖေရဲ့မလုပ်ပါနဲ့မလှူပါနဲ့ရက်ရည်ကြပြီးတော့ဖះဖြစ်ခြင်းလို့ပါသားတို့သမီးတို့ပါရမီဖြည့်ပေးပါဖြည့်ပေးပါဆိုပြီးတော့သားတွေသမီးတွေကိုပါရမီဖြည့်ပေးပါလို့ပြောပြီးတော့ထက်လွတ်တခါတည်းလက်တွေကျိုးနဲ့တုတ်ထွက်ပြေးมาဆိုလို့ဟိုကကျိုးနဲ့တုတ်ချီချီပြီးတော့ဖုံဖုံဆို ရှေ့တွေရိုက်ဒီကိုယ့်ရဲ့ရင်သွေးဖြစ်တဲ့သားတွေသမီးတွေကိုရှေ့တွေရိုက်နှက်တော့ အော်ဒီပုံနာလှူလဲလာခံနေငါရှိတော့ငါသားသမီးတွေဒါလောက်ရက်ဆက်နေကြွယ်ရဘလောက်ရက်ဆက်မှမသိဘူးဆိုပြီးတော့ဖះလုံးတော့စိတ်တော်မှာဒီပုံနာငါတတ်ပြန်ကောင်းမလားလို့တော့မှစိတ်တော်လေးတစ်ချက်လာဖြစ်တော့အော်ဒီစိတ်ဟာငါဖះဖြစ်ခြင်းတဲ့ပုံကိုအတွက်ငါမဖြစ်တဲ့စိတ်ပဲဆိုပြီးချက်ချင်းပြန်ပယ်ရတယ်အဲ့ဒီအချိန်မှာသူ့ရဲ့ဇနီးကဘယ်သွားနေတောထဲမှာတက်သီးရှာသွားနေတာအဲ့ဒီတက်သီးရှာသွားနေရင်းနဲ့ ပြန်ရောက်လာတဲ့အခါကျတော့သားရဲ့သမီးရဲ့ခေါ်အတမကြာဖျားလောက်တော့ကြည့်တော့လေတရားမှကိုကတကြောကြောနဲ့သားတို့ရဲ့သမီးတို့ရဲ့ဘယ်မှာတော့ပြေချောနေသလားလှက်ပတ်လိုက်ခေါ်ဘယ်မှာခေါ်လို့မရအော်လို့မရရှင်မင်းကြီးသားတွေသမီးတွေဘယ်ရောက်သွားပြီလဲရှင်မင်းကြီးရဲ့ပြောပါအောင်ဘာလို့မပြောဘူးလူပြစ်လိုက်ပြီလို့ပြောရင်လဲတည်သွားမှာဆိုလို့ မိမောပြီးတော့မေ့မျောလဲသွားတော့အကြတော့မှအဲ့ဒီကြတော့မှအဲ့ဒါသားလေးပြန်ပြီးတော့ပြုစုပြီးတော့အဲ့ဒါနမရေတဲ့အဲ့ဒါသားနဲ့သမီးကိုလှူပြစ်လိုက်လို့ပါပြောတဲ့အခါကျတော့ရပါတယ်တဲ့အရှင်မင်းကြီးတဲ့လှူပါကိစ္စမရှိပါဘူး ကျွန်ုပ်ကိုလည်းပဲလှူမယ်ဆိုလှူနိုင်တယ်နော်တဲ့ဟောရတောရာထေဒီသားနဲ့သမီးကိုလှူလိုက်လို့ဖရာအလောင်းတော်ပေါ်မှာစိတ်ကွက်ဖို့နေနေသားသားသူ့ကိုလှူမယ်ဆိုလဲလှူနိုင်တယ်နော်တဲ့စိတ်မစင်ရပါဘူးဖရာဖြစ်ဖို့အတွက်တဲ့နော်အဲ့ဒီမှာတွေနောက်ဆုံးတရားမင်းက မဖြစ်ချေတော့ဘူးတယောက်တည်းလှူလိုက်ရင်တော့ဒုက္ခတွေဖြစ်ကုန်တော့မှာရေရှည် အဲ့တော့ငါတော့အရင်လူခံမပဲဆိုပြီးတော့ဖရာအလောင်းတော်ထံတရားမင်းကပုံနာရောင်ဆောင်ပြီးတော့အဲ့ဒီရတော်တရားကိုအလောင်းအဲ့ဒီမြို့သမီးကိုလာပြီးတော့လူခံတယ်အဲ့ဒီမှာဖရာအလောင်းတော်ကတခါတဲ့ရေသေးချပြီးတော့အဲ့ဒီပုံနာကိုလှူဒန်းနာလှူဒန်းပြီးတဲ့အချိန်ကျမှအလှခံပြီး မှတရားမင်းကအရှင်မင်းကြီးတဲ့ကျွန်တော်ဟာလူမဟုတ်ပါဘူးတာဝရိန်သာနတ်တို့တရားမင်းပါ အရှင်ရဲ့အလိုတွေအာကြီးလွန်းလို့ဒီဇနီးကိုလှူရင်အရှင်မင်းကြီးဟောဒီတောထဲမှာတယောက်တည်းဒုက္ခရောက်တော့မှကြီးကိုမြင်လို့အရှင်မင်းကြီးကိုအဲ့ဒါလာပြီးတော့လှူခံခြင်းဖြစ်ပါတယ်ဒီမျိုးသမီးဟာကျွန်ုပ်ကိုလှူဒန်းထားတာဖြစ်သည့်အတွက်နောက်နောက်ဘသူကိုမလှူဘသူကိုမှအရှင်မင်းကြီးမလှူပါတော့နဲ့ဒီမျိုးသမီးကို အရှင်မင်းကြီးရဲ့အလုံကျွေးအဆောင်ရှောက်ဖြစ်ထားပေးပါပြီဆိုပြီးတော့မှ တရားမင်းကိုယ်တိုင်အဲ့လိုဆင်းပြီးတော့ကယ်ခဲ့ရဘူးတဲ့အဲ့ဒါကြောင့်မို့ရသောတရာဟာအရှင်မင်းကြီးတဲ့ရောက်ခဲ့ရတဲ့ဆင်းရဲဒုက္ခဆိုတာတော့ပြောကိုမပြတတ်အောင်ပါပဲတဲ့နော်အရှင်ဘုရားဟောဒီလိုဘုရားဖြစ်ဖို့ရအတွက်တပည့်တော်ဟာသွေးနဲ့ချွေးနဲ့နော်အကျဉ်းနာနဲ့မေတ္တာတရားနဲ့အရှင်ဘုရားဘုရားဖြစ်ဖို့ကိုဘဝတွေဘဝတွေဂရေတွေနဲ့ခြီပြီးတော့ကိုအတ္တလည်းခံခဲ့ရတယ်အဖြတ်လည်းခံခဲ့ရတယ် အဲ့ဒါဒီသာသနာတော်ကြီးနဲ့ဒီလိုလူတွေကယ်တင်ဖို့ရာအတွက်အရှင်ဘုရားဒီသာသနာတော်ကြီးကိုဒီလိုပြုစုဖို့ရာအတွက်တရားဓမ္မတွေကိုအရှင်ဘုရားဟောဒီမတ်တရားဖို့တရားတွေဟောကြားပေးဖို့ရာအတွက်တပည့်တော်ကိုရဲ့ဘဝတွေကိုပေးဆက်ပြီးတော့အရှင်ဘုရားထံမှာတပည့်တော်ပါရမီဖြည့်ခဲ့တာပါဘုရားပါရမီဖြည့်ခဲ့တာပါဘုရားအဲ့လိုရှောင်းပြီးတော့အဲ့တော့ဒီလောက်ပါရမီဖြည့်ခဲ့တဲ့ကာလမှာ အမှားတွေရှိရင်အရှင်ဘုရားတပည့်တော်ပေါ်ဖွင့်လွှတ်တော်မူပါဘုရားတန်တရာတလျှောက်လုံးအမှားရှိရင်အခုဒီဘဝမှာတော့အရှင်ဘုရားရဲ့ဆုံးမတဲ့တရားနဲ့တပည့်တော်ဟာကံနေဂုံမီဘုရားတပည့်တော်ပစ္စုပန်ကံနေလဲဂုံမီဘုရားအတိတ်ကံနေလဲဂုံမီဘုရားအနာဂတ်ကံနေလဲဂုံမီဘုရားကံနေဂုံမီတဲ့ကံဒီဟုသောမျိုးစစ်မရှိတော့နောက်ဘဝရဖို့မရှိတော့ ပရိသံမိတာပတ္တဒါပြည့်တော်ဟာအကုန်လုံးအဘိညာဉ်6ပါးအကုန်လုံးကိုရပြီဖေယား။အိုခြင်းနာခြင်းသေခြင်းကြီးလွတ်ပြီဖေယား။ဒီဘဝနောက်ဆုံးခန္ဓာဒုက္ခကိုတပြည့်တော် ထားခဲ့တော့မယ်အရှင်ဖေယား။အရှင်ဖေယားရဲ့ကျေးဇူးတွေကြောင့်တပြည့်တော်အိုဒုက္ခကြီးလွတ်ပါပြီဖေယား။နာဒုက္ခကြီးလွတ်ပါပြီဖေယား။သေဒုက္ခကြီးလွတ်ပါပြီဖေယား။ဆိုပြီးတော့မြတ်စွာဘုရားကိုတခါတည်းပရိနိဗ္ဗာန်ပြုပါနန်းကြီးလျှောက်တော့မြတ်စွာဘုရားက ရတော်တရာတဲ့အေချမ်းညာနိဗ္ဗာန်လမ်းကိုသွားမဲ့ပုံကိုအတွက်ဘာမှပြောစရာလည်းအပြစ်လည်းမရှိပါဘူးအလုံးလည်းခွင့်လွတ်ပြီးသားပါအပြစ်တွေလည်းမရှိပါဘူးဒါပေမဲ့သင်တော်မျိုးသမီးတယောက်ဟာဘလောက်ထိစွမ်းရည်ရှိတယ်ဆိုတာကိုအများသိစေခြင်းလို့ခုပြောသလိုပေါ့အမျိုးသမီးတွေဆိုရင်ပါဝါရှိတယ်တကောရှိတယ်ဆိုမထင်ကြဘူးလေအဲ့ဒီလိုအမျိုးသမီးတွေတကောပါဝါရှိတယ်ဆိုတာကို မထင်တဲ့ခါကျတော့အဲ့ဒါကိုသိသေးခြင်းလို့မြတ်စွာဘုရားတကောဗျာတိအားပြပါဆိုတော့အဲ့ဒီမှာတိမ့်နဲ့ချီနေတဲ့ဘိက္ခုနီပရိသတ်ဘေနာ ပရိသတ်တွေယဟန်ပရိသတ်တွေလည်းအများကြီးရှိမှာပေါ့အဲ့ချိန်မှာ တခါတဲ့သူ့ရဲ့ခန္ဓာကိုယ်ကြီးတွေကို တခါတဲ့ဩအာဂတကောင်းဝင်ကြီးမှာတခါတဲ့မြင်းမိုးတောင်ကြီးလောက်ခန္ဓာကြီးတွေဖန်သင်းမျက်လုံးကြီးတွေနေလုံးလာလုံးကြီးတွေလို့အကြီးကြီးတွေဖန်သင်းပြ အမျိုးမျိုးသောတကောဗျာတိဟာတွေကိုအကုန်ပြတာပြပြပြပြပြီးမြတ်စွာဘုရားခြေတော်ရင်ရှ िख ိုးအရှင်ဘုရားတပည့်တော်ဟာရတော်ရာပါဘုရားဆိုပြီးတော့တခါတဲ့ငကားပုံနေဖန်သင်းပြဂလုံးပုံနေဖန်သင်းပြအမျိုးမျိုးတခါတဲ့ထိုင်းတိုင်ပြီးတော့ရှ िख ိုးလိုက်အရှင်ဘုရားတပည့်တော်ဟာရတော်ရာပါဘုရားဆိုပြီးတော့အဲ့ဒီမှာနေအမျိုးမျိုးတကောတွေပြပြီးနောက်ဆုံးကြတော့အဲ့ဒီမှာဘာပြတော့ဆိုတော့ဗြမာကြီးအောင်ဖန်သင်းပြတယ်တဲ့ ယမကြီးရောင်ဖန်သင်းပြီးတော့မှတုံညတဓမ္မဖြစ်တဲ့နိဗ္ဗာန်အကြောင်းကိုဟောပါတယ်။နော်နိဗ္ဗာန်အကြောင်းနိဗ္ဗာန်ဆိုတာဒီလိုခြံသားတယ်အသင်္ခတမပြုတ်ပြင်းမစီရင်အပ်တဲ့နော်ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးရဲ့မရှိတဲ့နော်ကံစိတ်ဥဒုအာဟာရဆိုတဲ့အကြောင်းတရား၄ပါးတွေမပြုတ်ပြင်းနဲ့နော်ပြုတ်ပြင်းမှုတွေမရှိတဲ့အသင်္ခတနိဗ္ဗာန်ဆိုတာကြီး ရှိတယ်အဲ့ဒီနိဗ္ဗာန်ဆိုတာဒီလိုချမ်းသာရှိတယ်ဆိုတာကိုမြမာကြီးအောင်ဖန်သင်းပြီးတော့မှရတောရရာထေရီမာကြီးဟာတရားကိုဟောပါတယ်တဲ့ပရိသတ်တွေကိုအဲ့လိုတရားဟောပြီးတော့ရတောရရာထေရီမာကြီးဟာ သူ့ရဲ့ဘဝမှာအရှင်ဘုရားတဲ့တပည့်တော်ရဲ့ဘဝတန်တရာဟာတာနောက်ဆုံးဖြစ်လို့ခွင့်ပြုပါတော့ဆိုပြီးတော့အဲ့ဒီမှာတင်တခါသူ့ရဲ့နောက်က အဲ့ဒီ18000သောဘိက္ခုနီမတွေအကုန်လုံးခွင့်တောင်းတာပြိဋိနိဗ္ဗာန်ပြုခွင့်တောင်းတာအဲ့ဒီမှာသူတို့ကိုလည်းမြတ်စွာဘုရားအကုန်တကိုးတွေအသီးသီးအကုန်ပြခိုင်းတယ်တဲ့အလုံးကလည်းအကုန်လုံးကြီးမားတဲ့တကိုးပိုင်ရှင်တွေကြီးပဲเนาะအကုန်လုံးတကိုးတွေအသီးသီးပြပြီးတော့မှအဲ့ဒီနေ့ညမှာအလုံးပြိဋိနိဗ္ဗာန်စံဝင်ကြပါတယ်တဲ့ဒါရတောရာထေရီမာကြီးရဲ့အသက်88နှစ်အရွယ်မှာအဲ့ဒါအရှင်ဘုရားတဲ့အိုမင်းနဲ့ စရာအရွယ်ရောက်ပါပြီအရှင်ဘုရားတို့ ਨੇ ဆိုင်တပိတော့အသက်ကနည်းပါတယ်အရှင်ဘုရားတဲ့နည်းပါတယ်ဖေရဆိုပြီးတော့ရသော်ဘုရားကိုအဲ့လိုလျှောက်ပြီးတော့ဒါနောက်ဆုံးပြိဋိဘံပြုတာပါဒါကြောင့်မို့ဒီနေရာမှာဦးဇင်းတို့ကံနဲ့ကုန်ပြီဖျားပစ္စုပန်ကံလည်းကုန်ပြီအတိတ်ကံလည်းကုန်ပြီအနာဂတ်ကံလည်းကုန်ပြီဆိုတာကံကိုဒီတိုင်းကုန်အောင်လုပ်လို့မရဘူးကံကုန်ရင်ဘာလုပ်ရလဲကိလေသာကိုတိုက်ရတာလောဘဒေါသမောဟဆိုတဲ့ ကိလေသာကိုတတ်နိုင်လိုက်တာနဲ့ကံကကုန်တာနော်ကံတွေကလောဘဒေါသမောဟရှိလို့အဲ့ဒီကံတွေကဖြစ်နေတာနော်လောဘဒေါသမောဟမဖြစ်တော့ရင်ကံကလည်းဖြစ်ခွင့်မရတော့ဘူးဒါကြောင့်မို့တရားအထုတ်တယ်ဆိုတာဦးဇင်းတို့ကကိလေသာကိုငြိမ်းအောင်လုပ်တာကိလေသာကိုသေအောင်လုပ်တာကိလေသာကိုတတ်တာနော်လောဘဒေါသမောဟဆိုတဲ့ဒီကိလေသာတွေကိုတတ်တာအဲ့တော့လောဘကုံသွားရင်တဏှာလောဘကုံရင်အဲ့ဒီမှာအခုပြောတဲ့ ကံတွေကုံသွားမှာပဲနော်အဲအကြောင့်မို့ဒေါသတွေကုံအောင် လောဘတွေကုံအောင်မောဟတွေကုံအောင်လောက်ရခြင်းဟာအဲ့ဒါကိုတတ်နိုင်မှအဲ့ဒီအကြောင်းတတ်နိုင်မှသူတို့ကြောင့်ဖြစ်တဲ့အကျိုးတရားဖြစ်တဲ့ကုသိုလ်ကံအကုသိုလ်ကံတွေပြုမှုတွေဟာချုပ်ငိမ့်ပါတယ်နော်ဥစ္စံတော်ကဒါကြောင့်မို့ဒီရတောတရာထေမကြီးရဲ့ဘဝတွေကိုပြန်ပြီးတော့ဥစ္စံသုံးသပ်ကြည့်ဩသူ့အတွက်မဟုတ်ဘူးနော်သူကိုယ်၌လည်းဖျားဖြစ်ဖို့လည်းမဟုတ်ခဲ့ဘူး သူကိုယ်၌လည်းဖျားဖြစ်ပေါ်မှာဖျားရှင်ကိုတော်မြတ်ကြီးရဲ့အပေါ်မှာကြီးမားတဲ့မေတ္တာနဲ့ပဲသူ့ရဲ့ဘဝတွေကိုဘဝတိုင်းဘဝတိုင်းကိုပေးဆက်ခဲ့တာတဲ့ဘယ်တော့မှမညှို့ညင်းဘယ်တော့မှသူ့ရဲ့ဒီစိတ်ဆင်းရဲတောကတွေကိုမဖြစ်စေအောင်ကိုလှုပ်ပြီးတော့ပါရမီတွေဖြည့်ပြီးတော့ဩဦးဇင်းတို့ရဲ့ဒီသာသနာဆိုတာတကယ်သွေးနဲ့ရေးခဲ့ရတာเนาะဒီသာသနာဟာအလွယ်လေးရထတာမဟုတ်အချောင်ရထတာမဟုတ် ဒါမြတ်စွာဘုရားကိုတော်၌ဆိုရင်တွေ့ကြည့်လေသူကို၌ဆိုရင်ဘလောက်စိတ်ဆင်းရဲတောကတွေခံစားခဲ့ရမယ်သူပါရမီဖြည့်စဉ်ကာလမှာသူများတွေအနှိမ့်ဆက်အဖြက်စီးသူဘာမှမတုံ့ပြန်ခဲ့ဘူးနော်ဘုရားအလောင်းတော်ကြီးဟာနော်ဒီလိုပဲရတော်ရာတို့ကလည်းသူများတွေကဘလို့ပဲနှိမ့်ဆက်နှိမ့်ဆက်ဘလို့ပဲဖြစ်ဖြစ်ဩသူပါရမီဖြည့်နေရှာတာဖျားဖြစ်ဖို့ပါရမီဖြည့်တာဖျားဖြစ်ကို तू ရပါသေးဆိုတော့စိတ်တစ်ခုတည်းနဲ့ပဲ သူတို့ပေးဆက်ခဲ့တာဒါကြောင့်မို့ဒီသာသနာဟာတကယ်တမ်းတော့ဖရာအလောင်းတော်ရဲ့ဘဝတွေဒါကြောင့်မို့မြတ်စွာဘုရားပြောတယ်ငါလှူထားခဲ့တဲ့သွေးတွေဖရာဖြစ်ပြစေလို့ဆူတောင်းဆူတောင်းပြီးဖရာဖြစ်ခြင်းလို့ငါလှူခဲ့တဲ့သွေးတွေဟောဒီသမုဒ္ဒရာ၄ခြင်းကသွေးရေတွေထက်ငါလှူတဲ့သွေးကပိုများတယ်လို့ပြောတာနော်ဒါကြောင့်မို့သွေးနဲ့ရေးခဲ့တဲ့သာသနာပါချွေးတွေနဲ့ရေးခဲ့တဲ့သာသနာပါ စွန့်လွတ်ခြင်းနေနဲ့လုပ်ခဲ့တဲ့သာသနာเนาะအဲ့ဒီသာသနာတော်ကြီးတဲ့ကိုဦးဇင်းတို့တရားတော်မတွေဦးဇင်းတို့တွေအခုဒီအကျင့်မြတ်တွေရနေတာနာယူခွင့်ရနေတာကြင့်ကြံခွင့်ရနေတာဒါအခုရတ္တရာထေရီမာကြီးတို့ရဲ့ဂျေဇုဟုတ်တယ်မဟုတ်လားဒီဂျေဇုတရားတွေကြောင့်ဦးဇင်းတို့အခုလိုကြင့်နေနိုင်တာသူဖျားဖြစ်အောင်ရသော်ဖျားကိုအနိကပါရမီတွေသူဖြစ်ပေးခဲ့လို့เนาะသူစ조사ပေးခဲ့လို့ဖျားအလောင်းတော်ကြီးကလည်းပါရမီတွေကို လိုလိုလာလာဖြည့်နိုင်တာအာငါလူမဲ့ဟောဘယ်လူခံလို့ရမှာလဲသွားမယ်ဒါလည်းခွဲပြမှာပေါ့ဆိုရင်ဘလို့လောက်ပါရမီပြည့်မှာလဲဟုတ်တယ်မို့လားနော်အဲ့လိုဟာမျိုးနဲ့ဆိုလို့ရှိရင်တော့ဘယ်ပါရမီပြည့်မှာလဲအခုပြောတဲ့သူ့ရဲ့သားတွေသမီးတွေဘဝသားသမီးတွေဘဝဆိုရင်လည်းအခုဥပလွန်ထေဒီအဲ့ဒီသမီးဘဝအများရန်သူကျွဲအဖြစ်များတယ်တဲ့သားတော်ရာဟုလာတဲ့သူပဲအဖြစ်များတယ်တဲ့ကျောင်းစာခံတယ်လဲဥပလွန်တော့သားတော်ရာဟုလာတော့ပဲသူတို့ဘဝတွေပဲကျောင်းစာခံလိုက်ရ အထုခံလိုက်ရအနှက်ခံလိုက်ရအဲ့ဒါအရှင်ဘုရားတဲ့ပါရမီတွေဖြည့်စဉ်ကာလမှာအရှင်ဘုရားရဲ့သားတော်ရာဟုလာနဲ့တပည့်တော်သမီးတော်တပည့်တော်ဥပလွန်ဟာအရှင်ဘုရားရဲ့ဘဝပါရမီဖြည့်စဉ်တပည့်တော်အမြဲတမ်းဖြစ်ခဲ့ရတယ်ဘုရားလို့ तू ကလည်းအဲ့လိုလျှောက်ခဲ့ဘူးလေနော်အဲ့ဒါကြောင့်မအခုရသောတရာထေရီမကြီးကလည်းခြေလိုက်စမ်းသူ့ရဲ့ဘဝတွေဘဝတွေမှာ နော်ဘလောက်ပေးဆက်ရ နော်ဘလောက်ပေးဆက်ရလဲအဲ့တော့ဖះအလောင်းတော်ရဲ့ဘဝကိုပြန်ကြည့်တော့အခုကျတော့ဘာသာ အာဒါကိုဗုဒ္ဓဘာသာတွေလည်းတိုက်ကြခိုက်ကြရှိပါလေဒီဟာတွေမေးခွန်းတွေခဏနာမေးတာဖះအလောင်းကတခါတည်းကလေးမွေးကာသာရှိသေးပြစ်ထားခဲ့တော့ဒါအတော်ကိုဆိုးတယ်လို့မြင်တဲ့ပုဂ္ဂိုလ်ကမြင်သေးတာကျဲစိုးမမြင်ဘူးနော်ဦးဇင်းသုံးသပ်ပြမယ်ဦးဇင်းတို့အခုဗိုလ်ချုပ်အောင်ဆန်းတို့ဆိုလဲကြိတ်လေဟုတ်တယ်မို့လားတားတွေမရတွေရှိတာပါပဲ သူတို့လည်း ဒီလိုအချိန်ကာလမှာပဲနိုင်ငံအတွက်ဆိုပြီးတော့ဘဝကြီးတွေရင်းနှီးကြရတာပါဘဝတွေတရေကြရတာပါအမျိုးဘာသာသာသနာအတွက်နိုင်ငံအတွက်လူမျိုးအတွက်ဆိုရင်သူရဲကောင်းနေဟာနော်ကိုယ့်ရဲ့မိသားစုတွေချစ်ပင်ချင်ညာတော်လည်းပဲမိသားစုအတွက်မကြည့်ပဲနဲ့လောကအတွက်ကြည့်ကြပါတယ်ရသော်ဖရားဆိုတာအတွက်လို့မရဘူး तू ကသုံးသက်တဖုံလုံးအတွက်ကြည့်တဲ့ပုံကိုတာမန်လောကလေးကြည့်တာမဟုတ်ဘူးနော်သုံးသက်တဖုံလုံးအတွက်ကိုအကုန်လုံးကြည့်ပြီး ဟောဒီသုံးသက်တပုံသားတွေကိုငါအကုန်ကဲတင်မယ်ဆိုတဲ့စိတ်နဲ့လဲတင်ချေကဘာတသိပါရမီဖြည့်ထားတဲ့ပုဂ္ဂိုလ်သူ့ရဲ့ဆန္ဒမှာသာသမီဇနီးမယားတဦးတည်းတယောက်တည်းကိုမကြည့်ကြလို့မဟုတ်ဘူးဟောဒီလောကမှာလူတွေအိုရတဲ့ဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခဆိုရရခြင်းပူဆွေးရခြင်းငိုကြွေးရခြင်းဆိုတဲ့ဒုက္ခဒီဒုက္ခတွေသူတို့ရနေတာဘာကြောင့်လဲအိုနာတိမလွတ်တာ ဟာဒီတန်တရာကြီးထဲမှာလဲနေရလို့အဲ့ဒီ owner တဲ့လွတ်တဲ့နေရာငါရအောင်ရှာမယ်အဲ့ဒီနေရာကိုငါလွတ်အောင်ပို့တော့မယ်ဆိုတော့အဲ့ဒီစိတ်ဓာတ်ကြီးနဲ့အခုတောထွက်တာအာသူတို့ငါမပေါင်းညင်လို့ပြစ်ထားခဲ့မယ်ဆိုပြီးတောထွက်တာမဟုတ်ဘူးတစ်ဖက်ကကြည့်အောင်ထီရိတ်နန်းရိတ်အောက်မှာခမဲတော်ကြီးအောက်မှာဩအချွေရန်မောင်းမပေါင်း4000ရှိတယ်သူဘေးနာမှာအဲ့ဒီဟာတွေအချွေရန်နေနဲ့ရှိသမျှရွှေငွေစည်းစိမ်ဥစ္စာတွေနဲ့ ဘာတစ်ခုမှယူမသွားဘူးနော်အကုန်လုံးထားပြီးတော့တောထွက်ပြီးတော့ချမ်းချမ်းသာသာနဲ့ထားပြီးတော့တောထွက်ပြီးတရားကျင့်တာတရားကျင့်ပြီးတော့နောက်ဆုံးကပြန်စဉ်းစားကြည့်အကယ်၍များတာသာတော်ရာဟုလာတို့ရတ်တော်ဒရာတို့အခုဇဏဗရဂလျာဏီတို့မိတွေတော်ဂေါတမီတို့အနေထားတစ်ခုနဲ့ဒါအခု နန်းတော်ကြီးထဲမှာရှိခဲ့ရင်သူတို့ဘဝဒီအသက်မရှင်နိုင်ဘူး။ဘာကြောင့်လဲဝိတုရုပလက်ချက်နဲ့သိမှာပဲ။ မြတ်စွာဘုရားတပ်ပိညုတရွှေညံတော်သခင်ဘုရားရှင်ဒါတွေသူအကုန်ကြုံတင်တွက်ထားပြီးသားပဲတနေ့နဲ့တစ်ချိန်ချိန်မှာကပိလျောရွှေနန်းတော်ကြီးဟာဘလို့ဖြစ်လာမယ်ဆိုတော့သူသိတယ်သိလို့မို့သားချင်းတွေရောရှိသမျှဇနီးတွေရောမအေတွေရော အကုန်လုံးကိုဒီဘဝကို ရောက်အောင်ဒီထဲမှာနင်းမနေနဲ့ဘာတွေပြန်ကြားတယ်ပြန်သူများကိုပြန်တတ်ကိုကမခံချင်းပြန်တတ်သူကကိုလှုပ်ကိုကပြန်လှုပ်တခါလဲဘဲတော့မှမဆုံးနိုင်တဲ့ဘဝလမ်းကြီးတွေလေ ဟာကိုလာလို့ပြီးမခံနိုင်ဘူးမခံနိုင်ပြန်လို့မှာပေါ့ဟောတရားဟောဟောတဲ့ဘုန်းကြီးရန်လို့တာပဲလေမရတော့ဘူးဘာလို့လဲဆိုတော့ဒေါသဥစည်းသွားပြီလေလောကဆိုအဲ့လိုသွားနေတဲ့လောကကြီးထဲမှာဗုဒ္ဓဘုရားရှင်ဟာသူ့ရဲ့သားသမီးဇနီးမယားတွေအခုလွတ်ကုန်ပြီအောနာတိဒုက္ခအကုန်လွတ်သွားပြီကဲအခုတဘွားလေးကဲဆင်းရဲရင်ဆင်းရဲပါစေတဝမ်းတစ်ခါလေးစားရဖို့အရေးကဲတုတ်တန်တစားတင်ញံဝါအဝလေးကောက်ဖို့ အိမ်လေးရှိမှာတပိတ်လေးပွေပြီးတော့ဆွန်လေးခန်းလောင်းလူလာလေးတွေစားဒါလေးတွေစားဒါလေးတွေကျွေးမွေးဒီလိုလေးတွေလောက်ပြီးတော့သူတို့ရဲ့ဘဝမှာတဝမ်းတခါနဲ့ကောင်းကောင်းမွန်မွန်လေးနေရအောင်မနေလိုက်တော့တယ်အဲ့လိုလေးနဲ့တစ်တပင်ရင်ဝါတပင်ရင် အောင်မနေတယ်မနှမိုးလင်းလို့ချင်းအချိန်လေးတိုင်ရင်ဆွန်လေးသွားခံတယ်သူတော်ဘာတွေစေရနာသရာတရားနဲ့လောင်းလူလိုက်တာလေးဖုံးပေးတယ် ဟောထီးရိတ်နန်းရိတ်မှာအောက်မှာနေရာတုံးချမ်းသာနဲ့အခုချမ်းသာမတူတော့ဘူးနော်ထီးရိတ်နန်းရိတ်အောက်မှာအပြိုင်နဲ့အဆိုင်နဲ့သူထက်ငါသားခြင်းနဲ့သူထက်ငါလှခြင်းနဲ့သူထက်ငါယာဓုကြီးခြင်းနဲ့သူထက်သားခြင်းနဲ့သူထက်ဆင့်မြင့်ခြင်းနဲ့ဆိုတဲ့ဂုံတုဂုံပြိုင်လောကကြီးနဲ့အခုဖျားပေးလိုက်တဲ့ဓမ္မရိတ်အောက်မှာနော်တရားရိတ်အောက်မှာဟောတက်တပင်ဝါရီမှာတနေကုန်တရားလေးမှာ ကိုသိခြင်းနဲ့အတိတ်နာကအကုန်ပြန်သိနိုင်တဲ့ဘဝမနမောလင်းလို့အချိန်တိုင်းဆွန့်လေးသွားခံပြီးဆွန့်လေးဖုံးပေးလိုက်ဒါတွေကဒကာဒကမတွေအတင်းအာထေဒီမာကြီးကတ်ချင်လို့ပါဗျာလာလှူတဲ့လူကလည်းအပြည့်အဲ့ဒါလေးတို့လှူတာလေးတွေကို အလှခံပြီးတော့ဖုံးပေးတရားလေးကျင့်ငြိမ်းချမ်းတဲ့ဘဝဒါကြောင့်မို့တခါမှရှင်မင်းကြီးတစ်ပါးကမြတ်စွာဘုရားရှင်မတရားလာနာဟောယဟန်က ချမ်းသာလိုက်တာချမ်းသာလိုက်တာ ချမ်းသာလိုက်တာချမ်းသာလိုက်တာအဲ့တော့ဟိုရှင်မြင်ကမြတ်စွာဘုရားပြောတယ်ရှင်ဘုရားတပည့်ကလည်းချမ်းသာလိုက်တာချမ်းသာလိုက်တာနဲ့သင်္ကန်းကလည်းစုပ်စုပ်နေရတော့လဲသစ်ပင်အောက်စားရတော့လဲဒါခါနဲ့ဟိုမှာပဲဟင်းနဲ့နော်သူများလောင်းလူတာအိန္ဒိအိန္ဒာတွေတောသူတောင်သားတွေဆုံးခိုင်ဒါပဲရှိတာ哦ပဲဟင်းနဲ့စားရတော့လဲဆင်းရဲလိုက်တာနေရလဲဆင်းရဲလိုက်တာ ဘာမြင့်သူချမ်းသာနေတာလဲမသိဘူးတဲ့ရှင်မင်းကရသော်ဖေဟာအတင်မင်းကြီးတဲ့အဲ့ဒီယဟန်ဘာထင်လို့လို့အရှင်မင်းကြီးလို့ तू ကရှင်မင်းဘဝဝုတ်ခဲ့တာတဲ့ရှင်မင်းဘဝသင်္ကန်းဝတ်လာပြီးတော့အခုယဟန်ဘဝရောက်တာအဲ့ဒါနဲ့ကဲပြောပါအောင်တဲ့အတင်ယဟန်ရှင်မင်းကြီးကိုပြောပြတာဘာတွေချမ်းသာနေတာလဲရှင်ဖေဟာတပည့်တော်ရှင်မင်းဘဝတုန်းက အဆောက်နေအထက်ထပ်ထားပြီးနေရတယ်ဖရာတပည့်တော်လောက်ကြံမှာ ဆိုလို့ဘလောက်ပဲအဆောက်နေအထက်ထပ်ချတပည့်တော်တကားတွေကိုညတိုင်ဆိုရင်လုံချုံအောင်တေချာလုပ်ပြီးတပည့်တော်အိပ်ရပါတယ်ဖရာတဲ့ဒါပေမဲ့တပည့်တော်မှာစိုးရိမ်စိတ်နဲ့နေရတယ်ဖရာတဲ့စိုးရိမ်စိတ်နဲ့เนาะနေရတယ်ဖရာအခုအရှင်ဖရာတဲ့အရှင်ဖရာသာသနာတော်ထဲမှာတပည့်တော်နေရတာလဲသစ်ပင်အောင် အဆောင်လည်းတယောက်မှမရှိဘူးအချံရံလည်းတယောက်မှမရှိဘူးဖေ။အဆောင်လည်းမရှိအချံရံလည်းမရှိတဲ့အဲ့ဒီလိုနေရာကြီးထဲမှာမြတ်စွာဘုရားတပည့်တော်မှာအခုတရားလေးနဲ့ချမ်းသာလိုက်တာတဲ့ပူလောင်မှုမရှိဘူး။ကဲအဲ့ဒါကိုချမ်းသာပြောတာတခါကြီး။ဩနားလည်ပါပြီဖေ။လောကီလူပေါင်းနဲ့မှာကစီစိန်တွေရှိမှဥစ္စာတွေရှိမှယာထုတွေရှိမှချမ်းသာတယ်လို့ထင်တာ။ အဲ့ဒီယာရုတဲ့စည်းစိမ်နဲ့ချမ်းသာတွေဟာကိုယ်ဘသူအမြန်ဖြောက်ချမှလဲဘသူအမြန်တိုက်မှလဲဘသူအမြန်ငါ့ကိုကိုက်တိုက်ခိုက်ကြပြီးယာရုပြောအောင်လုပ်မလဲဘသူကကြောက်တော့မေထောင်ကြအောင်လုပ်မလဲဆိုတော့ပူလောင်မှုကြီးကကိုယ်စိတ်ကိုလွှမ်းမိုးနေတာလူတွေမမြင်ဘူးအဲ့ဒါကြောင့်မို့ဒီလိုတမနာယဟန်ဖြစ်ဘိက္ခုနီမအဖြစ်ယသောရာထေရီမာကြီးတို့အခုပြောသလိုနန်းတော်ထဲမှာအချွေရမောင်းမတွေ၄000လောက်နဲ့နေ့နေ့ညည ရှေးမွေးမိမလောင်လက်မွေးမိမလောင်နဲ့ဘဝကိုနေခဲ့ရတဲ့ဘဝကနေမှအခုတခါတည်းတက်ခေါက်ဆိုးပန်တကူဝတ်တဲ့ထေရီမတွေဆိုရင်လည်းဒါပန်တကူဝတ်ရင်လည်းတို့တို့လည်းလူတွေလောင်းကောင်ကောက်ယူပြီးဝတ်ကြမှာပဲရဟန်းတွေလည်းဒီလိုဝတ်ကြတာပဲဒါလိုတက်ခေါက်ဆိုးလေးဝတ်ပြီးတော့တတိတထပ်သောဆွန်းလေးစားတခါတည်းဆွန်းလေးသွားခံတင်းနေရောင်ရဲရောင်ရောင်လေးဆွန်းလေးဖုံးပေးပြီးပြီဆိုတနေ့ကုန်တရားနဲ့နေကြအေးချမ်းတဲ့ဘဝ ငြိမ်းချမ်းတဲ့ဘဝအေးမြတဲ့ဘဝကိုမြတ်စွာဘုရားက သူ့ရဲ့ဇနီးဟောင်းနေသားတွေအမေတွေဆွေတွေမျိုးတွေရနိုင်သမျှကို အကုန်လုံးကိုဆွတ်တင်ပြီးတော့အဲ့ဒီကနေမှအောနာသေးလွတ်တဲ့နိဗ္ဗာန်ချမ်းသာကြီးကိုပို့ပေးခဲ့တာအဲ့ဒီပို့ပေးခဲ့တဲ့လမ်းကြီးမှာအခုဦးဇင်းတို့ရတောရရာထေရီမာကြီးဟာအထောက်အပံ့ကောင်းကောင်းကြီးရအောင်လုပ်ပေးခဲ့တဲ့ပုဂ္ဂိုလ်ပါသူကို၌ကလည်း ပြိဋိနိဗ္ဗာန်စံဝင်ပါပြီဒါကြောင့်မို့ဦးဇင်းတို့ရတောရာထေရီမာကြီးရဲ့သွေးနဲ့ချွေးနဲ့ဘဝတွေကိုရင့်ပြီးတော့ဒီသာသနာတော်ကြီးကိုရအောင်လှုပ်ပေးခဲ့တယ်ဆိုတာလည်းမလွဲပါဘူးဒါကြောင့်မို့ရတောရာထေရီမာကြီးတို့ကြင်ကြံသွားတဲ့ဒီတရားတွေမြတ်စွာဘုရားဟာသွေးနဲ့ချွေးနဲ့ရင့်ပြီးတော့နော်မျက်ရည်ကြီးငယ်ကြဆင်းရဲဒုက္ခမျိုးစုံခံပြီးတော့ဒီသာသနာကိုရအောင်လုပ်ပေးခဲ့တာပါအဲ့တော့ဒီသာသနာကိုရတဲ့အခါမှာဦးဇင်းတို့ မြတ်စွာဘုရားဟောတော်မူခဲ့တဲ့ယုတ်တရားနံတရားတွေကိုဖြစ်ချင်းပြက်ချင်းယုံနာဓမ္မသင်္ခါရတွေကိုဩဒီလိုသာသနာနဲ့လည်းတွေ့တယ်ဒီလောက်ကို့အတွက်တို့သာသနာတည်ဖို့ရအတွက်လူတွေကြွတန်းဝင်ဖို့ရအတွက်တဏှိပြောရင်ကို့အတွက်ပါရမီဖြစ်ပေးသွားတယ်အဲ့ဒီလောက်ကို့အတွက်တို့ပါရမီတွေဖြစ်ပြီးဒီသာသနာတော်ကြီးကိုထွန်းလင်းအောင်လှုပ်ပေးကြတဲ့ ပုဂ္ဂိုလ်တွေရဲ့ကျေးဇူးကိုထောက်သောအဖြစ်ဦးဇင်းတို့တွေဟာအော်ငါတို့ဒီသာသနာတွင်မှာယုတ်တရားနံတရားတွေကိုပိုင်းခြားသိနိုင်တဲ့ပုဂ္ဂိုလ်ဖြစ်အောင်ငါတို့တော့လုပ်မှဖြစ်မယ်ဒီလိုယုတ်နံဓမ္မသင်္ခါရတွေကိုပိုင်းခြားသိတဲ့ဘဝမဟုတ်ရင်တော့ငါတို့လူဖြစ်ကြိုးမနှက်ဘူးကျေးဇူးဆရာကြိုးမနှက်ဘူးမြတ်စွာဘုရားနဲ့ရတရရာတို့ရဲ့လဲတင်ချေကဘာတသိဒီထက်ဟောဘဝဒီမှာအများကြီးပါရမီဒါဗျာဒိတ်မခံခင်ကဗျာဒိတ်ခံတယ်ဆိုတာတော်တော်ပါရမီပြည့်တဲ့အချိန်မှာ ဒါဗျာဒိတ်တွေကခံကြတာလေအဲ့ဒီဘဝမှာဘလောက်ပါရမီပြည့်ပြီလဲဆိုဖရာအလောင်းတော်ဒီအဲ့ဒီဘဝမှာနိဗ္ဗာန်ယူမယ်ဆိုရင်တခါတည်းယူလို့ရပြီဘာလို့မြေရှိုးမိုးပြန်နဲ့တခါတည်းအဘိညာဉ်အောင်ရထားပြီးသားလေအဲ့ဒီလောက်အဘိညာဉ်တွေရထားတဲ့ပါရမီတွေရှိအောင်ဆိုတာဟောအတိတ်ဘဝသင်္ချေ20ထက်မှာမြောင်များစွာသောဘဝတွေဒါကြောင့်မို့ဟိုဖူးတွေခဲ့ရတဲ့ဘဝတွေဂရေပေါင်းသိမ့်နဲ့ချီချီပြီးတော့ဖရာရှင်တွေကိုဖူးမြော်ခဲ့ရတယ်အဲ့ဒီမှာကောင်းမှုတွေကိုပြုခဲ့ရတယ်နော် ပထုမௌဒရာမြတ်စွာဘုရားလက်ထက်မှာအဲ့မဟာဗိညတကောအရာမှာအင်မတန်ကြီးမြတ်တဲ့ဘိက္ခုနီမကြီးရဲ့အရာကိုဗျာဒိတ်စုတွေတောင်းခဲ့ရတယ်နော်အဲ့ဒီလိုတွေဗျာဒိတ်စုတွေတောင်းပြီးပါရမီတွေဖြည့်ပြီးတော့ရတောရာထေရီမာကြီးဟာအခုပြောတဲ့သင်္ချေ20 20ထက်တောင်မှအကုန်လုံးသူလှမ်းပြီးတော့အာယုံပြန်ပြုတ်ပြီးတော့သူ့ရဲ့ဘဝတွေမှာမြောင်များစွာသောပါရမီတွေကိုသူဖြည့်ကျင့်ခဲ့တာတွေကိုအကုန်ပြန်ကြည့်ပြီးတော့နောက်ဆုံးပြိဋိနိဗ္ဗာန်ပြုတ်ကနာနီမှာအလုံးကို မြတ်စွာဘုရားရှောက်ပြပြီးတော့အရှင်ဘုရားတပည့်တော်ဒုက္ခခတ်သိမ်းချုပ်ငိမ့်ရာယူတာ တပည့်တော်ခွင့်ပြုပါတော့ဆိုပြီးတော့လာလျှောက်တာပါဒါကြောင့်မို့ဦးဇင်းတို့ယနေ့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေဟာလည်းပဲအော်ငါတို့ဟာမြတ်စွာဘုရားသာသနာဆိုတာလွယ်လွယ်နဲ့ရခဲ့တာမဟုတ်ပါလားသွေးနဲ့ချွေးနဲ့ဘဝတွေသရဲပြီးတော့เนาะမျက်လုံးပေါင်းဖောက်လှူခဲ့ရတဲ့ဘုရားလောင်းတို့ရဲ့မျက်လုံးနဲ့เนาะမင်းတို့ကောင်းငင်လှမ်းကြည့်လို့ မင်းတို့မြင်နေရတဲ့ကြယ်တွေဟာနဲသေးတယ်အဲ့ထက်ငါများပါတယ်ငါလှူခဲ့တာသွေးတွေဟာအဲ့ထက်ငါများပါတယ်တဲ့ငါလှူခဲ့တာအခုဒီပင်လယ်သမုဒ္ဒရာတွေကရေတွေထက်များအောင်ငါလှူခဲ့ရတယ်သွေးတွေချွေးတွေနော်အသက်တွေခေါင်းတွေဖြတ်လှူခဲ့ရတယ်လေဘဝတွေအများကြီးအခုလို့ဟိုပါရမီဖြစ်ပဲဖြစ်တဲ့ရတော်တရာလို့အင်မတန်ကောင်းမြတ်တဲ့သူ့ဘောမှာမေတ္တာအသစ္စာအင်မတန်ရှိတဲ့ပုံကိုယ်တွေကိုမချစ်မကျင်တာလို့မဟုတ်ဘဲနဲ့ချစ်ခင်ကျင်နာပါရတဲ့ ဖျားဖြစ်ပြီးတတ္တဝါတွေကဲကြံလွန်းလို့ကိုယ့်ရဲ့ချစ်တဲ့ဇနီးတွေကိုလှူခဲ့ရသားသမီးတွေကိုလှူခဲ့ရဇနီးတွေသားသမီးတွေကလည်းမျက်ရည်ဆက်လက်နဲ့သူများအနှိမ့်ဆက်သူများအရိုက်ခံအဲ့လိုဘဝတွေပါရမီတွေဝိုက်ပြီးတော့ဖြစ်ခဲ့တာဘာကြောင့်လဲဟောဒီသာသနာကြီးအတွက်ပါဒါကြောင့်မို့ဒီလိုသာသနာတော်ကြီးတဲ့ရောက်ပြီးတော့ဒီဝိပဿနာတရားတွေကိုယုံမှန်နာမှန်သိအောင်เนาะအခုဒါဦးဇင်းတို့ ဟောဓကမထန်နေရာနေစပြီးတော့ရှုကြပါနော်ယုတ်ကမထန်ရှုရှုနာကမထန်ရှုရှုဒါမိမိနှစ်သက်တဲ့ကမထန်နေရာနေရှုယုတ်တရားတွေနံတရားတွေတရိပ်ရိပ်တဖွာဖွာနဲ့ဒီနေရာတွေထိရောက်သွားအောင်ဦးဇင်းတို့ဒကာဓမ္မတွေကြင့်ကြံကြောကုတ်ပွားများအထုတ်နိုင်ကြအကုန်ကြည့်လျင်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုတိုင်ကိုကြထိုးထွေတရားသောအသင်္ခတ္တနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို ရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာတုသာတုသာတုပါဖျား